23ခုနှစ်ဝါဇိုလာပြည်နေ့ဖြစ်တယ်ဝါဇိုလာပြည်ဆိုတာဟာဗုဒ္ဓသာသနာတော်မှာအထူးအလေးပြုအပ်တဲ့နေရူးတည့်ရပါပဲမြတ်စွာဘုရားရာဖြစ်ပြီးတဲ့နောက်ဒီဝါဇိုလာပြည်နေ့မှာပဲ ဓမ္မစကြာတရားကိုရှိဥစွာဟောတော်မူခဲ့ပါတယ်ဓမ္မစကြာတရားရှိဥစွာဟောပြီးတော့ဘုရားသာသနာတော်များကြီးကိုတည်တော်ခဲ့45ဝါကာလပါလုံးမြတ်စွာဘုရားလောကမှာသက်တော်ထင်ရှားတည်နေပြီးတော့ပရိနိဗ္ဗာန်ဆံလွန်တော်မူခဲ့ပရိနိဗ္ဗာန်ဆံလွန်သွားရတဲ့နောက်လည်းခုနှစ်ပေါင်း2500ခုနှစ်ရှိသွားပြီ အဲဒီသာသနာတော်ကြီးကပရမစပြီးတော့ဟောကြားခဲ့တာဒီဝါဇောလာကြီးနေပါပဲဒီတော့ဝါဇောလာကြီးဆိုတာဟာညာတော်များဝါကခာမီသတင်းနဲ့ဖြစ်ပါတယ်ဝါဇောလာကြီးကျော်တည့်ရနေဆိုတော့ညာတော်များဝါကရဥရိမဝါတဲ့ဥသိမဝါတဲ့ဒီလိုဝါနှစ်ခုရှိတယ် ဝိရိမဝါဆိုတာဝါဆိုလာရဲ့ကြောတည့်ရနေမှာဝါကရဝါရင်၃လကာလပါလို့နေမြဲနေရမှာပဲနေမယ်လို့ပြင်ဉဏ်ပြုပြီးတော့သတင်းသုံးကြရတယ်။သစ္စည်းမဝါကတော့ဝါကောင်လာပြီဆိုတည့်ရနေမှာဝါကရဇံမုံလာပြီတိုင်အောင်သုံးလအတွင်းတခြားတစ်ပါးမသွားပဲနဲ့နေမြဲနေရမှာနေပါမယ်လို့ပြင်ဉဏ်ပြုပြီးတော့ ဝါကရတယ်အဲဒီဝါသနာလည်းအကြောင်းပြုပြီးတော့ဝါဇလပြင်းတွေကဘုရားသာသနာတော်မှာနေရူးနေမြတ်တစ်ခုချင်းနဲ့သင်ကြားတဲ့နေ့ပါပဲပြီးမှပြီးရတဲ့နေ့ပါပဲဒီနေ့မှာဘုရားတရားသံဃာယရဏသုံးပါးကိုယ်ပဲသိကပြီးတော့နေတဲ့ဘုရားသာသနာဝင်ဥပဒကယောက်ျားဥပဒိကမိန်းမတွေဟာလည်း

အဲဒီအထူးတလည်းကုသိုလ်ကောင်းမှုပြုပါတယ်မှာဥပုသ်ရင်ပြတာခောက်ကြည့်ခြင်းကတော့အဲဒါကတော့အပြတ်ထမ်းဆုံးပါပဲနေ့စဉ်နေ့တိုင်းဆိုလို့ရှိရင်ငါးပါးဒီကသိခါဘုတ်အများအားဟောက်တည်ပြီးတော့နေကြတယ်။အဲဒါကဘာနဲ့တူတယ်ဆိုလို့ရှိရင်အိမ်မှာရိုးရိုးနေတဲ့အခါကာလ တော်သင်းတော်ယုံဝတ်စားလေးဝတ်ပြီးတော့နေတာနဲ့တူတယ်ကိုယ်ရင်ကိုယ်နေတဲ့အခါကြားတစ်ပါးသွားကြမရှိဘူးဆိုရင်အဝတ်အသစ်တွေဝတ်နေဖို့မလိုပါဘူးတော်သိရင်ဝတ်နေပြီးတာပါပဲအဲကိုယ်နေကြတော်သိရင်အဝတ်အင်းကြီးလုံးကြီးနဲ့ပြီးတာပဲအဲဒါလိုပဲခါခါသိဆိုတော့၅ပါးသီလသိက္ခာဘုစောင့်ကြောက်နေလို့ရှိရင်ပြီးတာပဲ ပါတိပါဒဝေရမဏိသူတော်ဘာသက်သဖြခြင်းမှခြင်းဆောင်ခြင်းအာရိနာရဏဝေရမဏိသူတော်ဘာဥစ္စာကိုယူခြင်းလူရခြင်းဖြစ်ခြင်းမှခြင်းဆောင်ခြင်းကာမေသူမိစ္ဆာဇာရာဝေရမဏိမိမိနဲ့မသက်ဆိုင်တဲ့မိမိမပိုင်ဆိုင်တဲ့ကာမဂုဏ်ဝတ္ထုတွေမှကျူးလွန်ခြင်းမှခြင်းဆောင်ခြင်းမူတာဝါရဝေရမဏိလိန်ဒီပြောဆိုခြင်းမှခြင်းဆောင်ခြင်းဒူရာမေရိယမေဇပမာရဌာနာဝေရမဏိ ဝိရင်မေးလျော်ခြင်းအကြောင်းပြသောဒေဝီအရက်များတောက်စားခြင်းမှကြောင်းခြင်းဆိုတဲ့ဒီသီလသိက္ခာပုဒ်၅ခုနဲ့လုံလောက်နေပါတယ်ဒီသီလသိက္ခာပုဒ်၅ခုပြည့်စုံနေလို့ရှိရင်အပယ်လေးပါးကလွန်မြောက်တယ်အပယ်လေးပါးမကြနိုင်ဘူးဘယ်လေးပါးကြမှာမစိုးရင်ရဘူး၅ပါးသီလကလုံးလုံးမစေးဘယ်လေးပါးမကြနိုင်ဘူး ဘယ်လေးပါးကြားရတယ်ဆိုတာဒီ၅ပါးသီလပြည့်လို့ကြားတာပဲများတယ်ဒီပြင်ကကြောင့်ကြားတာကနည်းနည်းပါးပါးရှိတယ်ဒီ၅ပါးကနေပြီးတော့ကြားအဲဒါကြောင့်၅ပါးသီလသိက္ခာပုဒ်တွေလုံးလုံးချုံချုံစင်စင်ကြဲကြဲစောင့်ကြောက်နေလို့ရှိရင်ဘယ်လေးပါးကသိချရပါတယ်မကြနိုင်ဘူးလူဘဝနာဘဝသုပတိဘဝတွေဖြစ်နိုင်တယ်သုပတိဘဝတွေတောင်မှ ယုံညာတဲ့ဘဝဆင်းရဲတဲ့ဘဝတွေမဖြစ်ဘူးဆင်းရဲတဲ့ဘဝတွေကလည်းလွံ့မြောက်ပါတယ်ပြည့်စုံကြွယ်ဝတဲ့ချမ်းသာတဲ့ဘဝတွေပဲဖြစ်နိုင်ပါတယ်အဲဒါကြောင့်ဥပုံနဲ့သတင်းနဲ့မဟုတ်တဲ့အခြားနေများမှာဆိုလို့ရှိရင်၅ပါးသီလလုံးလုံးညုံနေရင်လည်းပြည့်စုံနေတာပါပဲအဲစီရတို့လာကြည်လာွယ်တို့ဥပုံနေများကြတော့ကိုတန်နိုင်လို့ရှိရင် စေပါသီလသိက္ခာပုံများစောင့်ရှောက်ရတယ်။ဗရင်သီလဥပုသင်သီလစောင့်ရှောက်ရတယ်။သိသိရဒါကဘာနဲ့တူတယ်ဆိုရင်အခါနာဘွယ်လန်းတဲ့ပင်များလူစုလူဝေးရှိရများသွားတယ်ဆိုတဲ့အခါမှာတတ်နိုင်တယ်များအဝတ်အစားလေးတွေဝတ်ဆင်ပြီးသွားရတာနဲ့တူတယ်အဝတ်သစ်တွေကောင်းကောင်းနေတတ်နိုင်တယ်များဝတ်ဆင်ပြီးတော့ပြုပြင်ပြီးတော့သွားကြရတယ်အဲ့ဒါလိုပဲ ငါးပါးသီလတဲ့မြင့်မြတ်တဲ့ဒီပါးသီလဒီဟူသောအဝတ်စင်တရားကောင်းတွေဒီနေ့ဖို့မှာဝတ်ကြတာပဲဝတ်ဆင်ကြတာပဲအဲဒီလိုဒီလိုဆောင်သုံးတယ်ဆိုတာလောကမှာဘာသာတရားတွေအကြီးကြီးကသူတို့ဘုရားတွေလည်းရှိကြပါတယ်မြတ်စွာဘုရားလည်းတဲ့တော်ခါကာလတော်မြတ်စွာဘုရားက ဥပုပ်တွေဟောထားတယ်ဥပုပ်သုံးမျိုးရှိရဲ့ဒီနေ့တော့သာဝိသကတာဓမ္မကြီးကြောင်းရောက်လာတော့မြတ်စွာဘုရားကမေးဒါကလာတယ်လို့မေးတော့တတိတော်ကနေ့ဥပုပ်ဆောင်ထားတယ်ဗျာတဲ့ဒါကြောင့်မို့ဥပုပ်ဆောင်ထားလို့ဘုရားကြောင်းတော်ကိုလာပါတယ်လို့ဆိုတော့ဥပုပ်ဆောင်တော့ဥပုပ်သုံးမျိုးရှိတဲ့အကြောင်းမြတ်စွာဘုရားဟောတာဒါလည်းပဲအခုတရားနာပရိသတ်တွေ ကြာဘူးပြီးဘူးတဲ့ပုံကိုယ်တွေများမှာပါပဲဒါပေမဲ့လို့တချို့ကြာဘူးတဲ့ပုံကိုယ်တွေလည်းရှိတော့ရှိနေတယ်သူကအော်ကြောင့်လို့ဆိုတော့နေတိုင်းနေတိုင်းလူတွေကနေရာဘွားကနေပြီးတစ်နှစ်တစ်နှစ်ကြီးလာတာကိုဟိုရင်တစ်နှစ်ကဒီလိုတရားတွေကိုမနာနိုင်တဲ့ပုဂ္ဂိုလ်နာတော့လည်းပဲစိတ်မဝင်စားသေးနိုင်တဲ့ပုဂ္ဂိုလ်ကနောက်တစ်နေ့ကျတော့သူကြီးလာတော့သူကနာနိုင်မှသားနိုင်တဲ့အချိန်တွေရောက်တယ်

ဘယ်ကွင်းဘယ်တော့မှသွားပြီးတော့နွားကြောင်းနေတယ်နွားတွေကိုနွားဆက်ကျက်မှသွားပြီးနွားကြောင်းနေတယ်ရေကဘယ်မှာတိုက်ခဲ့တယ်ဟိုရေကလည်းပဲမိုးကောင်ရေကြားကြမှာနွားရေတိုက်ပဲရေကမကြားတယ်ဘယ်ရေကမှရေတိုက်ခဲ့อืมနေစဉ်ငါကြလို့ရှိရင်ဘယ်ကွင်းသွားရမယ်ဟိုဒီနေ့ဒီနေ့ရတဲ့ထက်ကထက်ကသွားရင်လည်း နွားသံငုတ်တွေကတိုးကုန်တော့မသားနိုင်ဘူးမသားကြမရှိဘူးရှိဘူးဘိုးခေါင်လည်းကြမှာမြက်ကလည်းသိကြည့်တာမဟုတ်ဘူးဘုရားတော်ကိုသူ့ကိုယ်စီပဲဒီမှာဆိုရင်မြက်ကမရှိပါဘူးနွားတွေနေနေနေနေဒီကြည့်တဲ့ဘယ်လိုမှစားမြင်မှမသိဘူးနွားတွေသနာကြသိကောနွားတွေလည်းအပိန်ပိန်အပိန်ကြီးလည်းဘဝပါမရှိဘူးအဲဒီနွားအများစုတွေပိန်တယ်ဟိုအိမ်မှာခိုင်းယူနေတဲ့နွားတွေကြတော့နွားရှင်တွေကတွေးထားတယ်အဲဒီနွားတွေကတော့သိသွားတယ်သူကတော့ အဲနွားအများစုဝင်ပြင်းချရတယ်သနာကြရပါပဲနွားသူတို့နေ့စဉ်နေ့စဉ်ဝါပြီးတော့ကြောက်နေတဲ့မြက်ချင်းတွေကလည်းနွားစစ်ချက်တွေကလည်းပဲမိုးကလည်းရွာတာမဟုတ်တော့မြက်ကကောင်းကောင်းမရှိပါဘူးရှိသလောက်ကလေးဟာလည်းနေ့စဉ်နွားတွေကစားတယ်ငုံငုံတူနေတာအဲဒါကြောင့်ဒီနေရာထဲသွားလို့မရှိဘူးနွားစစ်ချက်ရှိလို့ရှိရင်လှည့်လှည့်ပြီးတော့သွားရတယ်ခုနေခါဆိုရင်တော့နွားစစ်ချက်လည်းတကယ်မရှိပါဘူး လေကွင်းတွေကများကုန်တာနဲ့နွားကြောင်းတွေကတင်းနေပြီးတော့အကြီးတုန်းကတော့လေကွင်းတွေကများတော့အဲအလုတ်ကွင်းတွေကများတော့ကိုနှဲ့ပြီးတော့သွားဒီကနေ့ဒီကွင်းမှာနွားကြောင်းခဲ့ပြီနောက်တည့်ရကြလို့ရှိရင်ဘယ်ကွင်းဘယ်ကုန်းဘယ်တော့ရသွားရမယ်အဲ့ဒီမှာလည်းပဲနွားရည်ကဘယ်မှာရမယ်ဘယ်မှာရည်ရှိတယ်ဆိုပြီးနွားရည်တိုက်စီရတယ်စဉ်းစားရအဲ့ဒါပဲတဲ့သူ့လူကတော့ အချို့သောပုဂ္ဂိုလ်များဘုဘုဒ္ဓရင်သီလဆောက်တည်ကြတယ်ဒီလို7ပါးသီလပါပဲဆောက်တည်တာပါပဲ7ပါးသီလဆောက်တည်ပြီးတော့မာရီသူစဉ်းစားဆင်ခြင်ကြောဆိုနေရတယ်လေဆိုလို့ရှိရင်မနေ့ကဘယ်လိုသမင်းတွေပြက်စားခဲ့တယ် ဒီနေ့ဘုရားတောင်းတော့ဘယ်လိုသမင်းဟင်းတွေဆက်ပြီးတော့စားရမယ်လက်ထင်ကကြလို့ရှိရင်ဘယ်လိုဆက်ပြုတ်စားရမယ်ဘာလို့ရမယ်စသည်ဖြင့်လောကကြီးရာတွေတောက်စဉ်းစားနေတယ်ဒါရီတော်ရင်ဒီတိုင်းနဲ့စဉ်းစားနေတာပေါ့ခုနကဘာကြောင့်လဲစဉ်းစားတာလည်းတူတယ်တဲ့ဒီကံတော့ဒီပါပေါ့လေဘုံကတစ်ခါတည်းတော့မဟုတ်ဘူးအဲ့ဒါဘောပါလကဥပုခေါ်တယ်မလုံကဥပုခေါ်တယ် ဒီလိုဝါကြောင့်ကဥပုဒ်တွေတော်များတယ်ဘုန်းကြီးတွေများပြင်ဟောဒီတော်ရတဲ့အဲဒီမှာဥပုဒ်ဆောင်ရတယ်တော်ရွာတွေမှာလည်းတော်ရွာတွေဆိုတော့ဝါကြီးလူကုံတော့ပဲဥပုဒ်ဆောင်မျိုးများမှာလည်းဥပုဒ်ဆောင်တယ်ကျန်နေကြအောင်မယ်လို့တော့မှာတော့တော်ရွာကြီးရွာကြီးကြီးရွာလေးဖြစ်ဖြစ်ဘုရားဘာသာဝင်ပုဂ္ဂိုလ်တွေကြီးက ရှိပါတယ်ဘုရားဘာသာဝင်မဟုတ်တာကနည်းနည်းပါလေဒီအခုနေရာမှာလုံးလုံးကိုဒီကြောကြတဲ့ပုဂ္ဂိုလ်မရှိပါဘူးဘုရားဘာသာကြီးတွေပါပဲအခုနေရာတော့လည်းနည်းနည်းပါးပါးရှိအဲဒီလူတွေအားလည်းအခုလိုနေကြီးရဲ့ကြီးဆိုလို့ရှိရင်ပြင်အကုန်လုံးလူဥပုသောများတာပဲပညာတွင်လို့ဒီလိုဝါဇုလာကြီးရင်းညလာကြီးဒီလိုနည်းတွေဆိုလို့ရှိရင်အကုန်လုံးဥပုသောများတယ် ဒီဆောင်ကြားနေတဲ့ပုဂ္ဂိုလ်လည်းဥပင်သူဥပ္ပဆောင်တာပဲဥပ္ပဆောင်တာဥပ္ပဆောင်တာပဲလည်းတော့ဆိုတော့အကြောင်းရောက်လာရောဒီမင်းစားကြတွေပါရတော့တော့ခါလေးပြီးပါတယ်ဥမပြန်သမင်းနေနေနေခါလေးအပြည့်စုံဖြက်သမင်းနေနေကခါတိုင်းခါတိုင်းတော့အင်းရင်စားတော့တယ်လို့တော်ရုံပါပဲဘုံသူ့ကိုစားတော့တယ်ဒီဥနေကြတော့လို့ ည်းနည်းကောင်းကောင်းလေးချက်ပြပြီးတော့လာတယ်အဲကျက်သားရင်းလို့ဝက်သားရင်းလို့မုံလေးတွေအားလေးစားကြတော့ပြဖိုးဝရာလေးတွေကိုလည်းဒီလိုလုပ်လာပါတယ်ဒီလိုနဲ့ညာတန်ဃာတော်တွေလည်းဒီလိုနဲ့မှအထူးသဖြင့်သူတို့ပူဇော်ကြတယ်ကြောင်းရောက်ကြောင်းရောက်တဲ့ခါကလာကြတော့အလုံးကြီးတွေရှိပြီးတော့စေပါးသီလာယူကြတယ်စေပါးသီလာယူပြီးတော့သူတို့ အဲဒီမှာသူ့ကိုဝေးပြီးတော့သူတို့စကားတွေပြောနေကြတာပါပဲစကားတွေပြောကြတယ်ဘာစကားတွေပြောတော့ဆိုတော့ညာတဲ့ညာတဲ့ညာတဲ့ကညာကြီးညာကြီးစကားတွေပြောကြတာပါပဲသစ္စာသစ္စာကာလအလျော်စွာပေါ့အဲသူချင်းနဲ့သူသစ္စာကာလအလျော်စွာစကားတွေပြောကြခုနေခါဆိုရင်လည်းခုနေခါလိုက်ကိုပြောကြမှာပဲခုနေခါပြောတာတော့ဘုရားမကြောက်ဘူးဒီဖြစ်တယ်မှာပြောတာကြောက်ဘူး ဒီကျွတ်တုန်းကတော့အရေးကြီးပူပန်ကြောင်းရစရာတွေကသိမ့်မရှိတော့ဘာတွေပြောကြလဲဆိုတော့အရာထိရော်တဲ့အကြောင်းအရာတွေကြောက်ပြောကြပါတယ်။ဒါရီသမီးတွေရောဒါရီအကုန်လို့ပါပဲသူတွေတွေကြောက်ပြောနေတယ်။အဲဒါဘလို့ဒီညတော့ဇာတိရမှာတော့ဘိုးဆောင်တဲ့ပုဂ္ဂိုလ်တွေကဇရက်တွေပါနေနေတာမဟုတ်ဘူးလို့အကြောင်းအောက်နေတယ်ဆိုတော့အကြောင်းမျိုးကပုံပြနေတော့သူတို့ပြောတာတွေပုံပြနေတာ။သုံးနေရတယ်ပြောရတာ။အဲ နေ့7နာရီလောက်ကြာတော့အဲဒီမှာစားကြတော့ကြစားတော့ပြီးဒီကလာအိပ်ကြအိပ်ပြီးအိပ်ရလို့ရင်လည်းဒီလိုပဲဇာတိပဲစကားကြီးပြောကြဉာဏ်တော်လေးဒီလေးနည်းနည်းစောင်းသွားပြီဆိုတော့3နာရီ4နာရီ4နာရီလောက်ကြာတော့4နာရီ5နာရီလောက်ကြာတော့သူအိပ်ကြညာအိပ်ကြတော့လည်းပဲဘာတွေပြောနေလဲဘာတွေသိကြီးနေလဲဆိုတာအိမ်တော့ပြောကြတော့တယ်မရှိတော့အိမ်တော့သိကြီးကြတော့ပဲရှိတော့အဲဒီလိုဥပုပ်တွေကိုစောင်းကြတယ်

အပြုလိမ်မှာရအောင်လေလို့ပြည့်စုံလို့တဲမဟောပါဘူးဒီလိုပါပဲကုသငါမနေတော့ဟောဆယ်မနေတော့ဟောပြီးဟောနေကြဟောရောဟောစဉ်ဘယ်လိုဟောပြီးပြီးသွားတာပဲဒါတော့ဥပဒေသီလဘယ်လိုဆောက်တည်ရလဲဆိုတာသိတဲ့ပုဂ္ဂိုလ်ကတော်တော်နည်းပါတယ်ဟောမှာအဲလိုဟောတဲ့ပြောတဲ့ပုဂ္ဂိုလ်ကနည်းနေလို့ရှိတာပေါ့အဲဒါသိတဲ့ပုဂ္ဂိုလ်ကတော်တော်နည်းတရားထုတ်ကိုရဟောတဲ့ပုဂ္ဂိုလ်ကနည်းနည်းပါးပါးသိသိကြည့်နေတယ်

နာမဟာနိဒံသောအကျိုးအနိဒံမများဘူးတဲ့မဟာဝိက္ခနာမဟာဝိက္ခာတော့မပြတ်နိုင်ဘူးတဲ့အကြောင်းမတောက်ပါဘူးတဲ့အကြောင်းစုံစုံလက်လက်တဲမရှိဘူးမှုမှုမဲ့လို့ဆိုလိုတာပဲဒီလိုပါတော့နောက်ပြီးတော့နိဂန္ဓဥပုနိဂန္ဓဥပုဆိုတာနိဂန္ဓဆိုတဲ့သမဏယဟမျိုးပေါ့ တစ်မျိုးရှိတယ်နဲ့နိဂန္ဓဆိုနိဂန္ဓအဆုံးဖွင့်နေပြီလို့ဆိုသူတို့မှကြည့်ရတာအဆုံးဖွင့်မရှိဘူးလို့ဝန်ခံတဲ့ပုဂ္ဂိုလ်နိဂန္ဓဆရာလည်းတဲ့တော့ကာကလာတော်ကနိဂန္ဓနာတဗုဒ္ဓဆိုဆရာကြီးကသူအကြီးဆုံးပြောတယ်မဟာဝရကလည်းဆိုသူတို့ဘာသာဝင်ပုဂ္ဂိုလ်တွေကတော့အဲ့ဒါဆရာပါပဲသူနိဂန္ဓနာတဗုဒ္ဓကြီးဆိုတာဆရာပဲသူတို့ကလည်းဆရာတွေအစဉ်ဆက်နေရှိတယ်ဆရာပေါင်း 24ခုကျိုးလည်းပဲအများကြီးရှိတယ်အဲဒီတရား24ခုထဲမှာနိဂန္ဓနရပုဒ္ဒရာကြီးဆိုတာနောက်ဆုံးတရားပဲအဲဒီဒီပါလာမှာတရားပဲဆိုမာဝီကအဓိကလာအိန္ဒိယကဂျိန်းဆိုတာအဲဒီကဂျိန်းဘာသာဝင်တွေကအဲဒီတရားပြုရတဲ့ဘာသာဝင်တွေပါပဲဂျီနာဂျီနာဂျီနာဂျီနာအိန္ဒိယမှာလည်းဆိုတော့ဂျီနာအာဗမာကဂျီနာသာဝေကဂျီဖြစ် ။သမီးရကတော့ဇာဝဲကအင်္ဂလိပ်ဒီအပြန်နဲ့တူပြီးတော့ကြီးပြောတာဂျီနာလို့ခေါ်တယ်။အဲဂျီနာကနေပြီးတော့ဂျိုင်းနာဂျင်းဆိုပြီးတော့မတော်နေဂျင်းနာကဝင်နေ။အဲဒါနိဂန္ဓနာတဗုဒ္ဓဆရာကြီးရဲ့တပည့်တွေပါပဲ။အဲဒီနိဂန္ဓအမိသာနဲ့ညာမျိုးတွေကသူတို့ထံရောက်လာတဲ့တရားဓမ္မတွေကို အဲတရားတွေလို့ဆိုတယ်ဒီမှာတွေမဟုတ်တရားတွေတရားတွေဥပဒေတရားတွေကိုဥပုပ်ဒီလာပေးတယ်တဲ့ဒီဥပုပ်ဒီလာပေးတယ်အဲ့နဲ့ပေးတယ်ဆိုတော့ဘာဝဉ္ဇဉ်ကယူဇနာတရားပြင်းမှာရှိတဲ့သတ္တဝါတွေကိုမတတ်ပါဘူးလို့ဒီလိုထောက်ကြည့်ရမယ်ရှင်းရတာ နာဝရကညာဝရကတောင်ရကပါဝဉ္ဇဉ်ကဒီကနာတရားအပြင်ကဘတ်တော်တွေပတ်သက်ခြင်းလည်းခြင်းမပြုပါဘူးလို့ထောက်ပြရမယ်။ဒါထဲမှာဒီလိုပါတယ်။အဲတော့ဒီကနာတရားအပြင်ကဆိုတော့ဒီကနာတရားအပြင်ကရောက်အောင်ပွားနေတဲ့ပုဂ္ဂိုလ်ကြားတာပဲအင်းကပုဂ္ဂိုလ်အင်းကတ attva တွေတော့တောင်းနေတယ်ဒီလိုတော့ရောက်နေဒီလိုမှ ဘုရားဟောတော့ဒီလိုမှဟုတ်မဟုတ်ပါဘူးဘုရားကတန်တရားရှိတယ်လို့ကဒါဒါတဲ့လိုရှိလို့ပြောရတယ်ဘာလို့လဲတော့ဆိုတော့ရင်းတွေကသူတော်ဘာတဲ့မပတ်ထားရင်ညှင်းသေးဖို့အပြစ်မှာတော့ဘူးလားဘရောကိုလူတွေလေးလေးဆော့တဲ့ပြညာပါလေဘတ်တော်ကိုတတ်တဲ့ညှင်းသေးတာထဲမှာပါဏတိပါဒာဆိုရင်ဒီမှာသိရံတွေကဘယ်နဲ့ဆိုပါဏဆိုလူကိုခေါ်တဲ့ ဒီမသားရဘူးလူမှုတဲ့ဒိဋ္ဌာန်တွေတော့သာကိစ္စမရှိဘူးလို့ပြောသူကအပေါ်လုံးပါပဲသူကမာနိပါဒကိစ္စဘူးမှာဘုရားဘာသာတွေကတော့ကိုဒီဝိပင်တွေရှိတဲ့အသက်ရှိတဲ့တ attva တွေမှန်သမျှလူမှုရဲ့ဒိဋ္ဌာန်ဖြစ်ပြီးအကုန်လုံးဒီကံရမယ်ဘုမောဒိဋ္ဌာန်ကစပြီးတော့သာလို့ကြိုးလို့သာမှုကြိုးဥပါစပြီးတော့မသားရဘူးဘုရားဘာသာကတည်းကဒီလေဒါတော့ ပြည့်စုံနေတာပါပဲဒါအဲဒီဈေးနေတာဘယ်ပြန်ယူလဲသူကတစ်ပင်နေရောမြက်ပင်နေရောဆင်းရဲဆိုလိုပင်နေရောအကုန်လုံးသူကတတ္တဝါတွေယူထားတာကိုအဲဒါတွေလည်းမမြင်ကြရဘူးတဲ့ကိုလူတို့သိခံလို့လည်းမသာဘူးသူအဲ့ဒီပြန်ယူတာဒါတော့တစ်ပင်နေပါတွေကတော့သူကလွန်တော့ပါပဲတစ်ပင်နေပါတွေကတော့သူကအပြည့်ဝဉာဏ်အပြည့်ရဥစ္စာတွေဒါတွေကိုသူကတတ္တဝါတွေလို့ယူတာဒါတော့လွန်တော့ အဲ့ဒီကြောင့်သူကမတတ်ပြတ်မင်းရဘူးလို့ယူတော့ပါတယ်သူကမနာကျေတတ်မှာဒါပေမဲ့လို့သူကကြောင်လည်းမစောင်းချောင်းတယ်ဘယ်လိုဘာလဲလဲဆိုတော့ဒီဥပ္ပန္နရောဘာရောအသက်ဒီတတ္တဝါတွေယူထားတော့သမင်းစားဝေရတော်ထည့်နေတာပေါ့သမင်းဆိုတာလည်းဆံငါဖြစ်တာကိုဆံငါလည်းသဘာဝကကြည့် စဘာကလည်းစဘာပင်ကလည်းအသက်ရှိပြီးတော့စဘာကြီးကလည်းအသက်ရှိနေခဲ့တာပေါ့သူစားဖို့ရဘာမှမစားပဲမရမလို့ဖြစ်နေတယ်ဂျုံစားကြနဲ့ဂျုံကသူကအသက်ရှိခဲပါလေသူ့ဘာသာအတိုင်းဆိုရင်อืมသူကอืมဒီပြင်နေပါလေအကုန်လုံးသက်ရှိတဲ့ယူပြီးရတာတွေအကုန်ကြောင်းအောင်မယ်ဆိုမစားပဲနေမှပြင်မှာလားအကုန်သေးသေးလေးနဲ့ဒီကတော့တရားပြပါဘူးအဲဒီကြောင့်သူလေးလေးနဲ့နဲ့သူတတ်တော်မတတ်ဖို့မမြင်သေးဘူးသူကပြင်ပါလေသူလည်းပဲဒီလိုပဲရှိပါတယ် ပြီးတော့ယူနာတရားအပြင်ဘက်ကဆိုတာအပြင်ဘက်ဆိုတာယူရတာဟုတ်မှဟုတ်ပါမယ်ယူနာတရားအတွင်းများဖြစ်မလာမှာပြောတော့ပါဘူးအတွင်းဆိုရင်လည်းပဲရုပ်ယူရတဲ့နဲ့အတွင်းတော့ဖြင့်ယူနာတရားအတွင်းတော့သွားရောက်ပြီးတော့ရှင်းစဲနေတယ်တရားပြင်မဲ့တော့သွားရောက်မရှင်းစဲနိုင်ဘူးယူရတဲ့လူတောက်တူတိုင်းမှာပြည့်စုံနေဖြစ်ပါလိမ့်မယ်ဒါပဲလေလို့ဒီစကားရာပြီးယူနာတရားအတွင်းဆိုလို့ရှိရင်လည်းအတွင်းကပုဂ္ဂိုလ်တွေကကြောင်ပြီးအပြင်ကပုဂ္ဂိုလ်တွေမကြောင်ဘူးဆိုတဲ့အိဗယ် ဒီလိုကြားရောက်နေတော့ဒါအပြင်းကုမှုလို့ဆိုလိုပါတယ်အဲဒါကအာဟိတတရားသူတို့ကသိက္ခာပုဒ်တစ်ခုပေါ့နောက်အပရိဒဟသူကအရေးကြီးတယ်အပရိဒဟသူတို့လည်း၅ပါးသီလပဲဒီ၅ပါးသီလကသူတို့ဒီနေရာမပြနိုင်ဘူးလို့ဆိုလူဆိုရင်မပြနိုင်ဘူးယဟန်များမှာဘာတော်မှလည်းအကျဉ်းကိုယ်တော်ဆုံးရင်မှာတော့သူချင်းကအပရိဒဟ သိသိချင်းမရှိရဘူးလို့သိသိချင်းမရှိရဘူးဆိုတာဟာပစ္စည်းဘာမှမရှိရဘူးလို့ဆိုလို့လည်းသူကဒီလိုတော့ဘာမှမရှိရဘူးခါဝတ်ထားတဲ့အဝတ်တောင်မရှိရဘူးဒီလိုလုပ်တာကိုဒီလိုဆိုတော့ဆက်တာကောဒီလိုပဲနဲ့ဝုံမုံပဲနဲ့ရွေ့ပြီးလာတဲ့နေတယ်တော်တော်ကြရင်မှလည်းသူကဘာပစ္စည်းမှအသိတတ်မရှိရအဲဒါတော့သူတို့တရားတွေဥပ္ပဆောင်မှုရသိက္ခာဘုရားပြေးတော့လေဒီတိုင်းပြေးတာအပရိက္ခသိက္ခာဘုရား သူတို့လည်းပဲအပရိဒသိက္ခာဘုတ်မှာသူတို့ကအဝုံမှုပဲနဲ့ကျင့်တာကိုဘုံမှုပဲနဲ့ကျင့်တော့သူကလည်းဒါကတွေဝုံမှုတဲ့ကျင့်နေတယ်ကျင့်ပြီးတော့ဟောက်ဒီတိုင်းဘုရားသာသနာတော်မှာညာတော်တွေကဗန္တိပါဒစာယူသောဒုစိတ်တွေကျင့်ဆောင်တော့လူတွေကိုကျင့်မှုရတဲ့ဒီလိုဒုစိတ်တွေမကောင်းမှုတွေကျင့်ဆောင်မှုရတာဒီလိုကိုယ်နဲ့ဆုံးပါအဲအဲဒီနိဗ္ဗာန်ထာတွေကလည်းပဲသူတို့ကအာပရိဒဟ မိဘရှင်မရှိဘူးဆိုတဲ့အနေနဲ့ဝုံမိုဖယ်ကျင့်နေတော့စကားတွေလည်းဝုံမိုတွေကျင့်နေတိုင်းတာကိုအဲဒီသူတို့မိဘကကြောင်ရောက်လာလို့ရှိရင်အဲဒီလိုဆောင်မဲ့တကားကိုအာပရိဒသေတာကိုဆောက်တည်ခိုင်းမနဲ့ဆောက်တည်ရအောင်ဆိုတော့အာရှိတဲ့ဝိသေကုံဆိုအကုန်ကျပြီးတော့ဆွန့်လိုက်ဆွန့်လို့ဆွန့်ထားလိုက်ဆွန့်ထားပြီးတော့ငါမှ သိမ့်တိုက်တာကဘာမှမရှိတော့ဘူးငါနဲ့စတဲ့ဥစ္စာလည်းမရှိဘူးငါတို့လည်းသူများကြောင့်ညာသိစကြံပြီဘူးသူများတို့လည်းငါကြောင့်ညာစကြံမရှိဘူးလို့ဒါလို့ဆိုရတယ်သူကပါဠိရတော့ဒီနာပါဠိသိသိပါပဲနာပတ်စနိသဒ္ဒစီစေတနာစေတနာတတ္တနိနာသမမပတ်စနိသဒ္ဒစီစေတနာတတ္တိဆိုပြီးတော့ဒီပါဠိရ ကြောင်းကြမရှိဘူးငါကလည်းပဲဘာအတွက်မှကြောင်းကြဆက်ကြမရှိဘူးသူများအတွက်လည်းကြောင်းကြဆက်ကြမရှိငါအတွက်လည်းသူများကြောင်းကြဆက်ကြမရှိတော့ဘူးဘုံကြောင်းကြအဲဒိဗိုက်မှုကြောင်းကြဆိုင်မှုတွေအကုန်လုံးကျင်းနေပြီဆိုပြီးတော့သူကအဆိုခိုင်းလာတယ်အပညာခိုင်းလာတယ်လို့အဲ့ဒါကိုမြတ်စွာဘုရားကအပြည့်တင်ပြတယ်ပြီးသားတဲ့ဒီကြောင့်ရတဲ့ကြတယ်ရှိနေတာနဲ့မရှိဘူးလို့ဆိုတာမူတော်ဝါဒဖြစ်တယ်တဲ့လို့က ဒီကကကြောင့်ညာစိတ်ကြံမရှိဘူးဆိုတာသူနဲ့ဆက်တဲ့အိမ်မှုအိမ်သားသူမျိုးသားချင်းတွေသူရှိနေတာပဲအဲဒီအိမ်မှုအိမ်သားသူမျိုးသားချင်းတွေကလည်းသူနဲ့ဆက်ပြီးတော့နေတာသူမျိုးတော့သူနဲ့သူနဲ့ငဲ့ကြွနေကြတာရှိနေတယ်သူကသာမရှိဘူးပြောနေတာရှိနေတာတဲ့ဒါရှိနေတာနဲ့ငါမှငဲ့ကြွစရာကြောင့်ညာစရာမရှိဘူးသူတော်လည်းငါတို့ငဲ့ကြွစရာကြောင့်ညာစရာမရှိဘူးလို့ဆိုတဲ့ဥစ္စာကလိန်ကြွရောက်တယ်ဘုရားဆောင်တယ်ဆိုတာမှန်ကန်တဲ့စကားပြောရမယ်ဆိုပြီးမှ ပဲနဲ့လိန်ပြောတဲ့ရှင်းကိုရှင်းသေးတယ်လည်းမသိဘူးဆိုပြီးတော့ရောက်သွားကြပြီဆိုရင်အဲလိုလားဒီခန္ဓာကိုသိခေါ်တယ်အဲဒီနိခန္ဓာဥပ္ပခါအကျိုးမရှိဘူးလားအဲ့ဒါအကျိုးကိုမရှိတာပါအကျိုးရှိတာဘာမှမရှိဘူးလေဘာဘာမှအကျိုးမရှိဘူးနောက်ပြီးတော့ တချို့သောပုဂ္ဂိုလ်တွေကိုယ်ဆိုရတဲ့ကြည့်ရတဲ့ဒီကနိကန္တာတဲ့နေမှာမပါဘူးဒီကုန်းကြီးလည်းမပါဘဲနဲ့အလုပ်ဥပဒေဒီလိုများမှာကြည့်ရတယ်ဘယ်လိုတော့ဆိုတော့အစာမစားပဲကျင့်တယ်ကျင့်ဒီပေါ်ကထဒီပတ်ဝဒထဒီပတ်စာရည်ပြည့်စုံပြီးဝဒထနေခြင်းမာနဲ့စပြည့်စုံမှုနေကြလဲဆိုရင်အစာမစားခြင်းဆိုလို့ကျင့်ဝင်တယ်ပြည့်စုံပြီးတော့နေတာဒီလိုအစာမစားဘူး နည်းနည်းကလည်းအစပြီးတော့ဒီနေ့လုံးစားမစားဘူးညကြမှာစားတယ်လို့ဒီလိုရှိတယ်။ဒီလိုလည်းဒီအလုံးလုံးညရောညအောင်မစားဘူးနောက်တစ်ရက်ကြမှာစားတယ်လို့ရှိတယ်။ရေတော်မတော့ခန်းတယ်ဒီလိုကိုယ်ကိုယ်လည်းနေလာရှိတယ်။စံစားတယ်။အဲ့ဒါလည်းပဲအားရကျေးဇူးနဲ့လည်းပြောပါဦး။ကျမ်းမာရေးနဲ့ကောင်းမှမလို့တော့ဒီလိုစံစားတာကတိုင်းကောင်းမှကျမ်းမာရေးနဲ့ဖြစ်လာတယ်။အားရကျေးဇူးရတယ်။ ဒါမစားတဲ့နဲ့ရှင်းတယ်ဒါလည်းဒီလိုပဲဒါနိဗ္ဗာန်တည်းမှာလည်းဒီနည်းနည်းနဲ့အရိယဥပ္ပောတဲ့အရိယဥပ္ပောဆိုတာကတော့အရိယမြတ်မြတ်သောပုဂ္ဂိုလ်ရဲ့သင်္ကုန်းနဲ့ဥပ္ပောအရိယအဖြစ်ဒီရှင်မြတ်သောဥပ္ပောဒီရှင်မြတ်သောဥပ္ပောဆိုတာဘာလဲဆိုရင်ဘာမှကျင့်တဲ့သီလနဲ့ပြည့်စုံပြီးတော့နေတယ်တဲ့ဒါလည်းဥပဝကတ္ထဥပ

6မျိုးရှိပါတယ်အနုဒတိ6ပါးနဲ့ဟောထားတယ်မြင့်နေတဲ့မြင့်တွင်နေတဲ့အရာတစ်ခုကိုသိကျော်တော့ပြင်စင်ကြဲသလိုဟုတ်လားကောင်းမြင့်တွင်နေရင်ကောင်းဆိုရတယ်ကိုယ်မြင့်တွင်နေရင်ဆိုရတယ်အဝတ်မြင့်တွင်နေအဝတ်ဆိုရတယ်စသည်ချင်းပေါ်လေဘုရားဆောက်ရောက်ဒီပါလေမြင့်တွင်လို့ရှင်လည်းရင်နဲ့သေးရတယ်အဲလိုမြင့်တွင်နေတာတွေကလည်းမြတ်ကိုသိကျော်တော့ပြင်တယ်လို့ရှင် သင်ကျေသွားတယ်လို့ပဲစိတ်ဟာလည်းပဲမြစ်သွေးနေတာကိုသင်ကျေစေရတယ်တဲ့စိတ်ဟာဗဂတိတိုင်းလွတ်ထားလို့ရှိရင်စိတ်ဆိုတာဟာလောဘဒေါသမောဟတွေနဲ့ကျင်တွဲပြီးတော့ညှဉ်းမွမ်းအဝတ်အစားတွေကညညော်တွေနဲ့ထိပြီးတော့မြုပ်သွင်းနေသလိုပဲစိတ်တွေဒီတိုင်းလွတ်ထားတော့ကိုနေ့စဉ်ကာမဂုဏ်အာယုန်တွေနဲ့ ရောချက်ပြီးတော့ကာမဂုဏ်အာယုန်တွေအာယုန်ပြီးကာမဂုဏ်အာယုန်တွေကိုကြာမြည်ရသုံးဆောင်ရခံစားရအဲဒါနဲ့လူရင်းစရာအာယုန်တွေလူရင်းနဲ့မောတဲ့လောဘတွေကလည်းဖြစ်တာကိုသိတယ်သူဆိုတာတကယ်အားဖြင့်တော့ဗာရင်းစင်ကြနေတယ်သိဆိုတာတကယ်သိတာဖြင့်ပပတရ တောက်ပြောင်းနေတာပဲသင်ကျဲနေတာပဲတူပါပြီဆိုလို့ရှိရင်အဲဒီစိတ်ကဘယ်လိုပဂရိစိတ်လုံးဆိုမဝင်စိတ်တဲ့ဝင်စိတ်ဆိုတာပရိသေတွေကရလာတဲ့စိတ်ကြီးအဲပရိသေစိတ်ဝင်စိတ်သုရိစိတ်ဆိုတာအတူတူပါပဲအဲဒီပရိသေဝင်သုရိစိတ်ဆိုတာသူတို့မှာရာဂရောဂမောဟကိလေသာတွေမပါဘူးဒါတွေနဲ့မတွေ့ဘူးဒီပဲစိတ်လို့ပြောတယ်ဒီပဲစိတ်ကျိုးပဲသက်သက် လူဆိုလို့ရှိရင်ကုသိုလ်ကံကြောင့်ဖြစ်နေတဲ့အကျိုးကြီးပဲကုသလဝီပဲကုသိုလ်အကျိုးကြီးပဲသက်သက်ပဲအိပ်ကျော်နေတဲ့ခါကလာဖြစ်နေတဲ့စိတ်မျိုးပါအိပ်ကျော်နေတဲ့ခါအိမ်မက်မက်ပဲနဲ့နေတဲ့ခါလေအိမ်မက်တဲ့ခါတော့လည်းကုသိုလ်လို့အဲ့ဒီအဲ့ဒီစိတ်မျိုးကိုသင်သိနေအိမ်မက်တဲ့ခါတော့ကောင်းတဲ့အိမ်မက်လို့ရှိရင်ကုသိုလ်ကြီးဖြစ်တာတယ်မကောင်းတဲ့အိမ်မက်လို့ရှိရင်အကုသိုလ်ကြီးဖြစ်တာတယ်အိမ်မက်နဲ့မက်နဲ့အိမ်မောကြနေတဲ့အခါမှာစိတ်တော့ရှိနေတာပဲ

အဝါနဲ့ထိတဲ့အခါဝါတယ်အပြာနဲ့ထိတဲ့အခါပြာတယ်ဒီလိုအဲတမျိုးတမျိုးကြောင်းလဲသွားအကျိုးကြောင့်ကြောင်းသွားအဲလိုပဲပဂရိသင်ပြနေတဲ့ဖြစ်ရနိုးလာတဲ့ခါကျတော့ဟိုအာယုံအာယုံတွေတွေ့တော့လူချင်းပြအာယုံနှစ်သက်ပြအာယုံနဲ့တွေ့ပြီးဆိုလူချင်းနှစ်သက်မှုຢာကနဲ့တွေ့တော့တယ်မြင်သွားတော့တယ်သိလို့မသိသေးဘူးဒီလိုပြတိကျပြအာယုံနဲ့တွေ့တဲ့အခါဒေါသဖြစ်သွားတယ်ဒီလိုကမြင်သွားတာ

တရားဆိုတာဟုတ်မဟုတ်ပါမလားတရားဆိုတာဟုတ်မဟုတ်ပါမလားပါပြီးတော့စဉ်းစားလို့ရှိရင်ဒါဝိသိကိစ္စနဲ့တွဲပြီးတော့မြင်လို့မှာအဲဒီတော့ရာဂဒေါသမောဟအစရှိတော့အမြင့်တရားတွေနဲ့တွဲပြီးတော့စိတ်ဆိုတာမြင်နွားနေတယ်အဲဒီမြင်နွားနေတဲ့စိတ်ကိုသင်ကြအောင်မလုပ်ရမလဲဆိုတော့ရှိရင်ခုနကရင်းနဲ့သတ်ပြန်နဲ့သိကြသလိုသုံးတယ်လို့ပဲ

အဲ့ဒါလေးလည်းသိအောင်လည်းနည်းနည်းလေ့လာတတ်တယ်ဘောဂကဝါငါတို့ဤဆရာထူတော်မူသောဘုန်းတော်တစ်ပါးသခင်ဘုရားရှင်သည်တိတိတိဒီတော်တော်အကြောင်းကြောင့်လည်းအရဟံဒီတော်သူခန္ဓာမူလိုက်ပါလေတိတိတိဒီတော်တော်အကြောင်းကြောင့်လည်းအရဟံဒီလိုသာညစ်ပြေတော်မှာကျင်းဝေးရှင်ကြတော်မူပါလေမြတ်စွာဘုရားငါတို့ဤဘုရားဖြစ်တော်မူတဲ့ဘောရမြတ်စွာဘုရား လွန်ခဲ့တဲ့နှစ်ပေါင်း2500ကျော်ကာလကလောကမှာပုံသွင်းပေါ်ပေါက်ပြီးတော့သစ္စာလေးပါးတရားတွေဟောသွားတော်မူတဲ့မြတ်စွာဘုရားအဲဒီမြတ်စွာဘုရားအရဟံဂုဏ်နဲ့ပြည့်စုံတယ်အရဟံဆိုတာပါတော့လူနာဇမသတ္တဝါပေါင်းတဲ့သူတော်သူခန္ဓာမူလိုက်ပါသေးတယ်။နာဇမသတ္တဝါရဲ့ဒီပွားကြီးခန္ဓာကြီးညလို့ကိုယ်ကိုယ်ကြပူဇော်ကြတယ်

ရှိတဲ့သင်္ဓုတော်ပြည်တော်တွေအာယုံပြုပြီးတော့တရားသိတရားသိကိုအောင်ပြုပြီးတော့ပြုတော်ကြအဲ့ဒါဘာဖြစ်လို့ပြုတော်ကြတာလဲဒီပေါ်ခြင်းချမ်းသာခြင်းများလို့ပဲတရားသမားရှိတဲ့ယဟန်တော်တွေကိုလည်းပဲဒီနေ့ပုံမှာဟွန်ကျွေးလို့ငါးစားဒီလိုသူရန်လို့ပြုတော်ကြတယ်ဘာဖြစ်လို့ပြုတော်ကြတော့ကောင်းကျိုးချမ်းသာတွေလိုချင်လို့ပဲကောင်းကျိုးချမ်းသာတွေရနိုင်မလို့ ယုံကြည်မျှော်လင့်ပြီးတော့ပြုတော်ကြတာပဲအဲ့ဒါဟာပူဇော်တိုက်တဲ့ပုဂ္ဂိုလ်တွေပူဇော်လို့ရှိရင်ဒါမိမိတို့ဒီဝေဒတိုင်းအကျိုးတွေကိုရပါတယ်ရသခရပူဇော်လို့ရှိရင်တော့သူပြောကြမလို့ဉာဏ်တန်ဃာတော်တွေလည်းပဲပူဇော်လို့ရှိရင်လည်းသူအထူးပြောကြမလို့အဲဒီပူဇော်တိုက်တဲ့ရသခရပူဇော်လို့ရှိရင်မိမိတို့လိုရှိရတဲ့ ကောင်းကျိုးချမ်းသာတွေရမယ်အဲဒီကောင်းကျိုးချမ်းသာတွေရစေနိုင်တော့တဲ့မြတ်စွာဘုရားဘုရားသူခန္ဓာမူလိုက်ပါသေးတယ်အစွာဘုရားဘုရားခန္ဓာဆိုတာဘတ်တော်ရီကောင်းကားချမ်းသာဖို့ပဲကောင်းကားချမ်းသာဖို့ရည်ရွယ်ပြီးတော့ဘုရားခန္ဓာမြတ်စွာဘုရားအဲဒီတော့မြတ်စွာဘုရားအရဟံလူနာပြမဘတ်တော်အပေါင်းတွေဘုရားသူခန္ဓာမူလိုက်ပါသေးတော့မြတ်စွာဘုရားတဲ့ အဲဒီလိုအောင်ပြောမယ်ဒီလိုလည်းဒီလိုဆောက်ပြီးဒီနေတဲ့ခါကလားတရားကုန်ကိုဒီလိုအောင်ပြောမယ်ဒီကသင်လားသတိစိတ်တဲ့ဆိုတော့ပြကြပါတဲ့အရဟံအရဟံအရဟံဆိုပြီးတော့စိတ်ငါလည်းပြီးတော့ရတော့ရပါတယ်ဒါပေမဲ့လို့ဒီကမဲ့ရရမပြီးဘဲနဲ့အရဟံသာဆိုနေတော့ရုပ်ရှိကံတော့မပြီးဘူးလို့ပြောမှာပေါ့ ရဟံနဲ့ဆိုနေတော့အတော်တန်တော့သမာဓိဖြစ်မှာပါပဲဒါပေမဲ့လို့ဆိုတာကအရဟံဆိုနေပြီးတော့ကိုရောက်ဒီရောက်နဲ့ဒီကူတွေကရောက်ချင်ရရောက်နေရင်လည်းပဲဒီကူကနည်းနည်းကြီးမှာပဲဒီမများတာတွေကြီးကြီးလားအရဟံဆိုတဲ့အခါမှာအရဟံအနေရုပ်တွေတော့ပေါ်ပြီးတော့တရားကိုအာရုံပြုနေမှပြီးတော့ကောင်းတယ်အရဟံဆိုလိုက်တာနဲ့ဒီလိုအထူးဌာနမျိုးတွေတော့များစွာပါဗျာ

ဒီနာယမသတ္တဝါတွေဆွာရှိနေပါလေလေဘုဇောတုခန္ဓာမူတဲ့ကျေရမြတ်ဆွာပြဘုဇောတုခန္ဓာမူတဲ့ကျေရမြတ်ဆွာပြအဲဒီလိုသိနေနေတာမြတ်စွာဘုရားအောင်ပြုနေတာပါဒါအရိယဥပ္ပုဆိုလေအရိယဥပ္ပုအရိယမြတ်တော့အဲဓမ္မဥပ္ပုလေယမုဘောဓထယမုဘောဓထဓမ္မဆိုတာမြတ်သောမြတ်စွာဘုရားမြတ်သောမြတ်စွာဘုရားဤဂုဏတွေအောင်ပြုပြီးတော့ဥပ္ပုဆောင်သုံးနေတဲ့ပုဂ္ဂိုလ်ဖြစ်လို့ယမုဘောဓထဆိုတယ် ကျိုးကြီးရဲ့တဲ့နော်ကျိုးကြီးတယ်ကြာမှာပြောရမယ်အဲဒီတော့အခုငငယ်ကျိုးဆောင်တဲ့ပုဂ္ဂိုလ်တွေဒီတရားပေါ်ရောက်လာတဲ့ပုဂ္ဂိုလ်တွေယမှုဘောဓရာပြရအောင်နည်းနည်းလေးတရားကိုသိအောင်အရဟံယုံနာဓမ္မာသတ္တဝါပေါင်းတို့ဤပူဇော်သူကို ခံတော်မူလိုက်ပေတော်မြတ်စွာဘုရားအရဟံဘုဇာသူကိုခံတော်မူလိုက်ပေတော်မြတ်စွာဘုရားအရဟံဘုဇာသူကိုခံတော်မူလိုက်ပေတော်မြတ်စွာဘုရား တို့ဒီမှာတဲ့တဲ့မှာရှိတဲ့ဆင်းပြီးတော့ရသော်ကြာကြီးဘုံတော်ပဲကုရံမြတူအောင်လို့တရားစရာကိုညွှန်ကြားပြီးတော့တရားပုံတော်တွေမှာတည်ထားပါတယ်ဘုံလုံးတော့ဒီလိမ့်မယ်တော့မဟုတ်ဘူးဒါပေမဲ့တော့တော့ဒီမှာပါပဲသူကကြီးဝဲကုန်အဲဒီတရားလည်းအာရုံပြုလို့ဒီကမြေပေါင်း2500ကျော်ကာလက အာဇုကာရသမဟာနဲ့50နဲ့6နှစ်ကာလကပေါ့အဲ50 6နှစ်ကာလလောကမှာသုံးထုံးပေါ်ပါပြီးတော့45နှစ်ကာလပါလို့ဒီမဲ့ဇမသတ္တဝါတွေဒီအားရည်အမြဲစိတ်တိုက်ကြိုးပြီးတော့သွားတော်မူတဲ့မြတ်စွာဘုရားတဲ့ဒီကုမ္မန္တနာမျိုးရဲ့ဒီကဘိညာသံသာပြီးတော့ အဲဒီမြတ်စွာဘုရားဘုရားသူခံလိုက်ပါသေးတယ်လူတွေနဲ့ဒီဇမားတွေတော့တဝါလေးမိမိတို့လို့ရှိရတဲ့အောင်းကျိုးတွေရအောင်လို့ပူဇော်တာကိုဒီမြတ်စွာဘုရားခံလိုက်တယ်ဒီမြတ်စွာဘုရားပူဇော်ခြင်းနဲ့မိမိတို့လို့ရှိရတဲ့ကောင်းကျိုးတွေရနိုင်တယ်အဲဒီနေ့နဲ့ဒီဇမားတွေသွားတဲ့မှာဉာဏပရိသတ်တွေပါတာပေါ့လေငါတို့ပူဇော်ခြင်းခံတော်မူလိုက်တယ်ငါတို့အကျိုးရှိတယ်မြတ်စွာဘုရားပူဇော်ခံလိုက်တယ်မြတ်စွာဘုရားပူဇော်တော်ခြင်းငါတို့မှလို့ရှိရတဲ့ ကောင်းကျိုးတွေကိုဣဒာမရနိုင်တယ်အဲဒီလိုဣဒာမကောင်းကျိုးတွေရပြနိုင်တယ်မြတ်စွာဘုရားလည်းလို့အဲဒီဘုရားကြီးဘုရားမှန်ကိုအာယုံကြီးပြီးတော့ဒီရမယ်ရဟံဘုရားသူတော်ဘာတော်မူလိုက်သေးသောမြတ်စွာဘုရားရဟံ စွာထုသောအနာမူရိုက်ပေသောမြတ်စွာဘုရားအရဟံသူတော်သူကိုသံတော်မူလိုက်ပြီတော့မြတ်စွာဘုရားလူတို့ခံလိုက်တော့အရဟံခေါ်တယ်မြတ်စွာဘုရားတနည်းအားဖြင့်အရကတအရဟံအရကတဝိပွာတော်မူသောကြောင့်အရဟံ ဆုံးဘယ်မှာဝေးသွားသလဲဆိုရင်ကိလေသာတွေမှဝေးပြီလောကမှာတ attva တွေကရာဂဒေါသမောဟကိလေသာတွေနဲ့ပူပေါင်းပြီးရောနှောပြီးတော့နေကြတယ်ဒီတဲ့ဇာအာယုန်နဲ့တွေ့လို့ရှင်းနေတဲ့ပါရပြီးတော့ရာဂတွေဖြစ်ကြမုန်းဇာအာယုန်နဲ့တွေ့လို့ရှင်းဒေါသဖြစ်ကြအာယုန်နဲ့အာယုန်နဲ့တွေ့လို့ရှင်းမောဟဆိုတာဖြစ်နေတာပဲအဲဒီရာဂဒေါသမောဟစသဖြင့်တော့ စိမိတာညိကျွေးနေလူလဲနေတယ်တတ္တဝါတွေမှာလူလဲနေမြတ်စွာဘုရားမှာရာရောဂမောအစရှိတဲ့စိမိတာညိကျွေးတယ်မှာကျင်းစီကြတော်မူသည်ဘယ်လောက်ကြောင့်ကျိုးဝဲစီကြတော့ဆိုတော့ဝါဒနာနဲ့တကွာဒီကရာရောဂမောဟမကင်းရင်ကရာရောဂမောဟနဲ့ပြုလုပ်နေကြအပြစ်အမူအရာလေးတွေဝါဒနာလေးတွေခေါ်တယ်အလုပ်တစ်ခုကိုထပ်ထပ်ထပ်လုပ်နေရင်ပြင့်ပါနေတယ်ကဝါဒနာခေါ်တယ် အဲ့ဒီအကျင့်ပါနေတဲ့ဝါသနာကိုမြတ်စွာဘုရားမှာပြီးတော့ဘူးအကျင့်ပါနေတဲ့ဝါသနာမှာရှင်းတော်မူတဲ့လောဘဒေါသမောဟစသည်သောကိလေသာညစ်ကြေးတို့မှာသင်္ဝေသင်ကြတော်မူပြီးတော့မြတ်စွာဘုရားဘုရားလူသားတွေလောဘဖြစ်တဲ့နေရာမှာဘုရားမှာလောဘမရှိဘူးဘုရားလူသားတွေဒေါသဖြစ်တဲ့နေရာမှာဒေါသမရှိဘူးမောဟဖြစ်တဲ့နေရာမောဟမရှိဘူးကိလေသာဖြစ်တဲ့နေရာတွေမြတ်စွာဘုရားကိလေသာမရှိဘူးဂျုံလုံးကိလေသာတွေ စိတ်ကြီးပြည့်ရှင်းနေတယ်လို့ပြောတယ်ရမ်လောဘဒေါသမောဟစသီရောကိလေသာညစ်ကြေးတို့မှာသင်ဝေသင်ကြတော်မူလေတော့မြတ်စွာဘုရားရမ်လောဘဒေါသ ဝစရှိတော်ကိလေသာညစ်ကြေးတို့မှာရှင်ဝေသင်ကြရမူပေသောမြတ်စွာဘုရားအရဟံလောဘဒေါသမောဟစရှိတော်ကိလေသာညစ်ကြေးတို့ ကြရမူပေသောရသော်ဗျာအရဟံဘုနောမကြီးရောကြကောင်းပါလေသောဘာရောတာမောဟကိလေသာကြီးကြီးရကျင်းနေတယ်ဆိုတာသိရင်ဒီကောင်းဘာလို့လဲဆိုတော့ဒီလိုလားဒီလိုလားဒီလောဘဒေါသမောဟတွေကောင်းမယ်ဘာမှသိရတဲ့လည်းကျင့်နေတာပဲတဲ့တဲ့လူသားတွေပဲလူသား ဖြစ်ပါနဲ့သူလည်းမရဘူးဖြစ်တာတဲ့တော့တော့မောဟတွေရာတော့မဖြစ်ဘူး။ဒါရီကမတားနေတဲ့တရားတွေပဲမြတ်စွာဘုရားမှာအဲဒီကိလေသာတွေလုံးဝကျင်းနေတယ်။ဒါကြောင့်အရဟံကြီးတော်မူတယ်။နောက်တစ်ခုတော့ကြောင့်သမ္မာသမ္ဗုဒ္ဓသမ္မာသမ္မာဆိုတာက အောင်းမှုမှန်ကန်စွာကာမအဝိဇ္ဇာမဟုတ်မှုများမှန်ပဲသူမရင်းသူကမှန်တန်ဆိုတာကကိုယ်တိုင်နဲ့ဘုရားဆိုတာသိရဲ့ကာမမှန်စွာတန်ကိုယ်တိုင်ဘုရားသိမှန်စွာကိုယ်တိုင်ပြီးအမှန်တိုင်းကိုယ်တိုင်ပြီးတယ်ဗျာကိုယ်တိုင်ပဲကိုယ်တိုင်ဉာဏ်ဖြင့်အမှန်တိုင်းပြီးတယ်ဗျာဘာတွေပြီးတော့ ပြီးရင်ပြီးတဲ့သစ္စာလေးပါးဒီအရေကိုပြီးရဲ့ဒုက္ခသစ္စာဆင်းရဲဆင်းမှန်တရားကိုပြီးရဲ့အမှုရသစ္စာဆင်းရဲဖြစ်ပွားကြောင့်ဆင်းမှန်တရားကိုပြီးရဲ့နိရောဓသစ္စာဆင်းရဲမြညာနိဗ္ဗာန်ကိုပြီးရဲ့မေဃသစ္စာဆင်းရဲကြောင့်ဖြစ်သောမေဃဖြစ်ပါလိမ့်ကိုရှင်ဘာလုံးလမ်းမှန်ကိုပြီးရဲ့ဒီကြည့်ရတယ်ဒီငယ်ကိုကြည့်လို့လိုတယ်ဆင်းရဲပြီးမှလည်းဆင်းရဲတယ် ဆင်းရဲဖြစ်ပွားကြောင်းပြုလို့လည်းအဲ့ဒီအကြောင်းပြီးမှလည်းပြောလို့ရတယ်။အင်းဒါပေမဲ့ဆင်းရဲခြင်းနဲ့တရားလည်းပြီးအောင်ပါဆင်းရဲခြင်းနဲ့တရားရောက်ဆင်းရဲခြင်းနဲ့တရားရောက်အောင်လည်းကျင့်မှုကျင့်ပြီးကလည်းလိုသေးတယ်ကျင့်မှုကျင့်ပြီးမရှိရင်လည်းမရောက်နိုင်ဘူးဆင်းရဲခြင်းနဲ့ဒါကယောက်ျောင်းဖြစ်တဲ့မဂ္ဂင်ပါအရှင်သာဒီလေးခုမြတ်စွာဘုရားကိုယ်တော်တိုင်ပြီးတော်မူတဲ့အမှန်တိုင်းပြီးတော်မူတဲ့အဲ့ဒီလေးခုဟာလည်းပဲ ပြည့်စုံပြည့်တဲ့တရားတွေအကုန်ပါပဲကျွမ်းမရှိတော့ဘူးပြည့်စုံပြည့်တဲ့တရားဆိုတာဒါပဲရှိတယ်ဒုက္ခသစ္စာသမုဒယသစ္စာနိရောဓသစ္စာမေဃသစ္စာသစ္စာ၄ပါးခပ်ပြီးတော့တရားတွေကျွမ်းမဲ့လုံးစုံပါပဲသစ္စာ၄ပါးကလွတ်ပြီးတော့ပြည့်စုံပြည့်တဲ့တရားရဲ့လုံးမရှိတော့ဘူးသစ္စာ၄ပါးလွတ်တဲ့ကြီးညာတရားတွေဆိုတာရှိပါသေးတယ်ဒါပေမဲ့အဲ့ဒါတွေကအရင်ပြီးတော့ကြီးညာတရားတွေဆိုတာဘုရားပါတယ်သစ္စာ၄ပါး သဗ္ဗိသောတရားတွေကိုကိုယ်ပိုင်ဉာဏ်ဖြင့်မှန်တိုင်းသိတော်မူပါပြီ။ဒီပြင်ပုဂ္ဂိုလ်တွေမှာတော့တရားဟောတဲ့ဒီနေ့ကြာကြီးကြီးတရားထုံးမှာဒီသစ္စာလေးပါးတရားသိတယ်။မြတ်စွာဘုရားတော့ဒီများနည်းမဒီပဲနဲ့ကိုယ်ပိုင်ဉာဏ်ဖြင့်ပဲသစ္စာလေးပါးတရားသိပြီးတော့လည်းအမှန်တိုင်းသိတာတဲ့တွဲပြီးတော့ မမယဉ်ကြည့်တာကမှန်တိုင်းမှန်တိုင်းကြည့်ပြီးတော့ဘုရားဖြစ်တယ်ဘုရားဖြစ်တယ်ဆိုတာသိရပါဘူးအဲဒါဒီကလည်းလွန်ခဲ့တဲ့နှစ်ပေါင်း2550အဲ900နဲ့ဒီကနေ့က90နဲ့90နဲ့6နှစ်တော့ပေါင်း2550 6နှစ်ကာလဝရဝိနောဓရဏပရိမေမှာဥပါဒณะခန္ဓာ၅ပါးတရားတွေဝိပဿနာရှိပြီးသင်တိုင်းအရိယာမဲ့ လေးခုအစဉ်တိုင်းတက်ပြီးတော့အာဒနာရာတိရောက်တရားဖြစ်ပြီးရောက်အဲဒီသာကလာတဲ့ဘုံဘုံတရားတွေပြီးတော်မူသွားတယ်အဲဒီကစပြီးတော့ဘုံဘုံတရားတွေဒီတရားဖြစ်တယ်လို့ဆိုရတယ်အဲဒီညသောတရားအောင်ပြီးတော့ဒီလိုဆိုတာမျိုးဒီလိုဆိုဘုံဘုံသမာသမုဒ္ဒေသစ္စာလေးပါး သိမ်းသောတရားတို့ကိုကိုယ်ပိုင်ဉာဏ်ဖြင့်မင်္ဂလာစွာသိတော်မူသောမြတ်စွာဘုရားမမသမ္ဗုဒ္ဓကိုယ်ပိုင်ဉာဏ်ဖြင့်မင်္ဂလာစွာသိတော်မူပေသောမြတ်စွာဘုရား သမ္မာသမ္ဗုဒ္ဓောကိုယ်ပိုင်ဉာဏ်ဖြင့်မင်္ဂလာစွာသိတော်မူကြသောမြတ်စွာဘုရားဒီမနုဿအာဝိသမ္မာသမ္ဗုဒ္ဓောကိုယ်ပိုင်ဉာဏ်နဲ့တရားလုံးစုံကိုမင်္ဂလာပြီးတော်မူပါလေပြီးတော်မူကြပါပဲ ဘောဓရာပဲနောက်ဆုံးနောက်ဆုံးရှင်ဘုရားဘုရောဘုရောဘုရောခေါ်ကြတယ်ခေါ်ကြတယ်ဘုရားကြီးဒီမလုံးနဲ့ပြီးမှမယ်ဘုရောကလည်းပြီးတာပဲသမ္မာသမ္ဗုဒ္ဓကလည်းပြီးတာပဲသူသမ္မာသမ္ဗုဒ္ဓကတော့ကိုယ်ပိုင်ညာနဲ့သစ္စာလေးပါးတရားပြီးပြီးတရားဖြစ်တယ်လို့ဆိုလိုပါတယ်ဘုရောကတော့လုံးလုံးပြီးတာတဲ့ဆိုတော့သစ္စာလေးပါးပြီးုံနဲ့မဟုတ်ဟောပုံဟောနည်းပါအကုန်လုံးကိုပြီးတာအရှင်းမဲ့ပြီးတာတဲ့ ကြောရှိရှိတဲ့နေရာတရားလုံးစုံကိုကိုယ်ချင်းကြည့်နေတော့ဒီလိုမျိုးဆိုရင်ကျင်းတဲ့အလုံးစုံကိုယ်ချင်းကြည့်ရလို့ဆိုလို့ဒီလိုပဲကျွမ်းဘုရားရှိရှိတဲ့နေရာတရားလုံးစုံကိုကိုယ်အစဉ်ရှိနေတော်မူလေတော့မြတ်စွာဘုရားဘုရားရှိရှိတဲ့နေရာ တရားလုံးစုံကိုအကုန်အစင်သိမြင်တော်မူပေသောမြတ်စွာဘုရားဘုဒ္ဓသိကြည်ရမြတ်တရားလုံးစုံကိုအကုန်အစင်သိမြင်တော်မူပေသော ပြီးပြီးတော့နှလုံးသွင်းပြီးတော့နေတာယမှုဘောဓတာတဲ့ဓမ္မနည်းရဲ့မြတ်စွာဘုရားအာယုန်ပြုပြီးတော့ဒီရင်တရားတွေနဲ့ပြည့်စုံပြီးတော့နေတာပဲဒါအရိယဥပ္ပိုလ်ဒီလိုနှလုံးသွင်းနေတော့အားဖြင့်သင်ကျဲနေတယ်လို့သိကြသင်ကျဲနေဒီလိုမဟုတ်ရင်ဥပ္ပိုလ်ဆောက်ပြီးအားပဲမလို့ခဏကဘောပါရကဥပ္ပိုလ်မျိုးဆိုရင် ရရေးရရေးစာရေးတော်ရေးနေထိုင်ရေးကြောက်ပြီးတော့ဒီအစဉ်းစားနေဒီလိုတွေကညင်းညင်းနဲ့ညင်းညာသေးတဲ့ပုဂ္ဂိုလ်အဲဒီမှာသင်ကြရေးလောဘဒေါသမောဟတွေဖြစ်ဒီစရာကုန်မြေအောင်ပြုနေတဲ့တာသင်ကြရေးမြတ်သောဥပုပ်ပဲဒီလိုကဒီကြီးရဲ့ဒီကြီးကဓမ္မဥပုပ်တဲ့ပြီးတော့ တရားကိုနှလုံးသွင်းနေရင်လည်းတရားကုံတော်နဲ့နှလုံးသွင်းနေလည်းပဲရပါတယ်တရားကုံတော်တွေဆိုတာလဲဝါခါတော်ဘဂဝတာဓမ္မောသနိတိကိုအာကာလိကိုအေပါတိကိုဘာနေဤကသစ္စတံဝိဒါဝဝိနိတရားကုံတော်ဆောက်ပါဘဂဝတာမြတ်စွာဘုရားဒီဓမ္မောတရားတော်ကိုသွားခါတော်ကောင်းစွာဟောကြားတော်မူပါပေ၏မြတ်စွာဘုရားတရားကောင်းစွာဟောတယ် ဒီရင်ပုဂ္ဂိုလ်တွေကကိုယ်တရားနဲ့ကိုယ်တော့ကောင်းဆောင်ဟောတယ်လို့ဆိုကြမှာဒီတရားဟာဟောပြောလို့ရှိရင်ဒီကောင်းကောင်းဟောတယ်ပြောတယ်ဆိုမှပဲမကောင်းကောင်းဟောတယ်လို့တော့မပြောသေးဘူးသူကယုံကြည်နေတဲ့ပုဂ္ဂိုလ်တွေကလည်းသူတို့ဆရာကောင်းကောင်းဟောတယ်လို့ပြောမယ်ဒီမြတ်စွာဘုရားကောင်းကောင်းဟောတယ်ဆိုတာဘာကောင်းပါလဲ။ဒါလို့ရှိနေတယ်။မြတ်စွာဘုရားကောင်းကောင်းဟောတယ်ဆိုတာကတော့ တရားမှန်တွေကိုယ်တိုင်သိပြီးတော့မှားမသိမရင်းမစောက်အောင်ကောင်းကောင်းဟောတယ်တဲ့ဘာလို့လဲအခုလောကမှာဘာသာတရားဖြစ်ဖြစ်လောကကြီးရာပဲဖြစ်ဖြစ်ကိုကြောက်တာကိုတော့ဟောကြသေးရတာကောင်းတယ်ဆိုလို့ပြောတာပဲကောင်းအောင်လို့ပြောတာပါပဲသူ့ရည်ရည်နဲ့ကိုဟာကောင်းအောင်လို့ပဲကြည်ရပြီးတော့ပြောပါတယ်မကောင်းအောင်လို့ဆိုပြီးတော့ဒီလိုအားကတော့သိကြည့်နေတယ်ကောင်းအောင်ပြောတာပဲများပါတယ်ကောင်းပြောတဲ့ဥစ္စာတွေကဒီကိုမကောင်းတာတွေကိုမျိုး အဲဒီတော့ကောင်းအောင်ပြောတဲ့ပုဂ္ဂိုလ်တွေဟာကောင်းတယ်လို့ယူဆပြီးတော့ပြောတာပဲဒါရယ်နဲ့လို့သူတို့သူတို့ပြောဟောတာဒီကံကောင်းပါတယ်လို့ဒီလိုဆရာကြည့်ပြီးပြောတာမဟုတ်အကျွေးနဲ့ပဲအာဒီလိုမျိုးဟောတော့ပဲနေရာကြတော့ပဲကောင်းတော့ပဲဆိုပြီးတော့အဲမူတွေဝါရတွေချပြီးတော့ဟောကြပြောကြပြောနေပြောနေလည်းညီကြီးညီနေလည်းမပြီးဝါရချင်းနဲ့မပြီးအဲဒါကိုယ့်အကူတော့ကောင်းတယ်တင်ပြီးတော့ပြောတာပဲ သေချာသိပြီးတော့ဟောတာပြောတာအကျိုးတွေလေပြောအောင်တယ်တင်ပြီးတယ်လို့ဆိုတော့ကျတော့မကောင်းလို့ပညာဖြစ်ရတာလည်းရှိတာပါပဲအဲ့ဒါတွေကကောင်းတာဟောခြင်းပြောခြင်းလို့ဒီကမဆုံးနိုင်ဘူးမြတ်စွာဘုရားဟောတဲ့တရားကတော့တရားကိုယ်တော်နဲ့တရားသိပြီးမှဟောတာအကျိုးမဟုတ်ဘူးဝရဏယရဏပရင်နဲ့တရားနှလုံးသွင်းလို့ သစ္စာလေးပါးတရားတွေအမှန်တိုင်းသိပြီးတော့မှဒီတရားကဒီလိုပဲဆိုတာသူချာသိမြင်မှာဟောလားအဲဒုက္ခဒေဝမကဝတ္တဒေဝမကဘုံဘုံမှ၌ဖြစ်သောဝတ္တဝဆင်းရဲတရားတွေဒုက္ခဆင်းရဲမြည်ဒီမှာတော့ဒီမှာကျန်တာဒီလိုလေးဒုက္ခသစ္စာကိုလည်းဘုံဘုံမှ၌ဖြစ်တဲ့တရားတွေတဲ့ဘုံဘုံမှအဲ့ဒါတွေမြတ်စွာဘုရားကိုယ်တိုင်ကြည့်ပြီးမှဒီဒုက္ခဒုက္ခတရားဟောတာဘုံဘုံမှဆိုတာ

နောက်ပြီးတော့နန္တရားတွေကတော့ဗာမစိတ်54ခုဗာမစိတ်54ခုအဘိဓိစိတ်12ခုရှိတယ်အဲအဟိတိက12ခုရှိတယ်မဟာဘိဓိစိတ်ကရှိတယ်မဟာဥဒ္ဒစိတ်ကရှိတယ်မဟာသီယစိတ်ကရှိတယ်အလုံးပေါင်း54ခုရှိတယ်မြတ်စိတ်တွေအဲဒီကာမစိတ်တွေကကာမတရားပဲဒါတွေဒုက္ခသစ္စာကြီးဆင်းရဲတယ် အဲလောဘစိတ်ကြီးရင်ဆင်းရဲပဲဒေါသစိတ်ကြီးရင်ဆင်းရဲမောဟစိတ်ကြီးရင်ဆင်းရဲပဲမြင်ရတဲ့စိတ်ကြားရတဲ့စိတ်နားရတဲ့စိတ်စားရတဲ့စိတ်ဝိသိရတဲ့စိတ်အဲဒါတွေကကာမစိတ်ကြီးရဲ့လားအဲဒီတွေရပြီးတော့ကုသိုလ်တရားတွေလည်းရှိရဲ့အဲဒါတွေလည်းပဲသမာဓိကုသိုလ်တရားတွေဆိုရှိတယ်အဲဒီလည်းပဲသူကသမာတရားတွေသူလည်းသိနေတယ်ဘာဖြစ်လို့လဲ ဖြစ်ပြနေတဲ့တရားတွေတဲ့ဒါတွေမြဲတဲ့တရားတွေမရှိဝိပဿနာရှိတဲ့ပုဂ္ဂိုလ်တွေဒါတွေတွေ့ရတာပဲဝိပဿနာရှိတဲ့ပုဂ္ဂိုလ်တွေဗာတရားတွေရှိနေရမှာလေကာမတရားတွေရှိနေဝိပဿနာနဲ့ဆိုင်တဲ့တရားတွေဒါကဇာရတဲ့ပုဂ္ဂိုလ်တွေမှာရှိနေတယ်ဇာမရတဲ့ပုဂ္ဂိုလ်တွေမှာကိုယ်ရှိမှမရှိတယ်နဲ့ဝိပါတရားတွေဆိုတာဝိပါဒကကုသိုလ်ဇံတရိယာဇံတွေဒါတွေကိုမှမရှိတယ်ပဲကုသိုလ်ဖြစ်နေတာပဲ အရူပတရားတွေဆိုအရူပကုသိုလ်ကရိယာတရားတွေဒါလည်းအာယုဘဇာနေရမှာသူတို့မှရှိနေတာဗာမရတဲ့ပုဂ္ဂိုလ်တွေဒီရူပအရူပဘုံနဲ့ဆိုင်တဲ့တရားတွေအရူပဘုံနဲ့ဆိုင်တဲ့တရားတွေမကြည့်ရပါဘူးကာမဘုံနဲ့ဆိုင်တဲ့တရားတွေပဲရှိနေရတာကိုမြင်တယ်ဆိုတာဟာကာမဘုံနဲ့ဆိုင်တဲ့တရားတွေပဲမြင်တဲ့အခါကလည်းပါရှိတယ်မျက်စိရုပ်ရှိတယ်မျက်စိကြည့်နေမှုမရှိဘဲနဲ့မြင်မှမလားမြင်ပြီမျက်စိ အဲဒီကြည်လင်ရကနေပြီးတော့အဲ့ဒီမှာရိတ်တင်ပြီးတော့မြင်တယ်အဲ့ဒီကြည်လင်နဲ့ကြည်လင်နဲ့မျက်စိရပါတော့ဆိုရင်သဗ္ဗုဒ္ဓရာယုတ်တရားတဲ့ယုတ်တရားဆိုတော့ကာမတရားပါဒုက္ခသစ္စာတရားအဲဒီလိုဒုက္ခသစ္စာတရားခေါ်တဲ့ဖြစ်ပြလို့စိတ်တပြစ်တာလို့ဖြစ်ပြီးပြစ်တယ်တရားမြဲတည်နေတဲ့တရားမဟုတ်ဘူးတဲ့တရားဒါဒုက္ခသစ္စာမြင်ရတဲ့အဆင့်ကိုယ်တဏ္ဍာငါဖြစ်ဒီငါတဏ္ဍာငါဖြစ်မြင်ရတယ် အဲ့ဒီမြင်ရတဲ့အစဉ်လည်းပဲဖြစ်ဖြစ်တာလို့ဒီဒုက္ခသစ္စာတရားပဲယုတ်တရားပဲကာမတရားပဲမြင်သိရဲ့နန္တရားတဲ့မြင်သိတဲ့နန္တရားဟာသကုဝိညာဉ်သိတဲ့ရင်းတာကသကုဝိညာဉ်သိဆိုတော့ကာမတရားပဲဒီနဲ့တွဲဖြစ်တဲ့ဝိသိကိတွေအကုန်လုံးကကာမတရားပါပဲသကုဝိညာဉ်သိရဲ့ကြီးတာဒီကရာဝေဒန်ဆိုတဲ့ရှင်ရဲ့သိကြီးတဲ့နောက်ကသံသိဆိုင်တဲ့အနိရမတို့ဥသောကာမသောကာမသောတို့ ပြီးတော့တရားယုံလို့ဆိုအလုံးဓမ္မတရားတွေကြီးတဲ့ပါလေဒုက္ခတရားဒါတွေလည်းဒုက္ခတရားတွေပဲဖြစ်ပြီးကြောက်သွားတာပဲအခုဝိပဿနာရှိတော့နင်းနင်းနဲ့မှလည်းနင်းပြီးကြောက်သွားတာကြားရင်လည်းကြားတယ်မှအဲ့ဒီမှာလည်းဒုက္ခတရားတွေပဲပြီးကြောက်သွားနာရင်လည်းနာတယ်မှလောက်သွားစားရင်လည်းစားပြီးတာလေးတွေဟုတ်တာသင်္စားတဲ့အခါတော့စားလို့တဲ့အခါကာလတွေမှာမှကောင်းနေတဲ့ပုဂ္ဂိုလ်မှာတရားပေါ်မှာအရာဓာတ်တွေပေါ်ပေါ်ပြီးတော့ ကောင်းတော့ရတာမကောင်းတော့ရတာလေပေါ်ပြီးကြောက်တော့တာပေါ်ပြီးကြောက်ပေါ်ပြီးကြောက်ပိုင်းပိုင်းတွေပဲဒုက္ခသစ္စာတရားပဲကိုယ်ကတွေ့ထိရတာလေးတွေကောင်းတယ်ဒါလေးကဒုက္ခသစ္စာတရားပဲကိုယ်ကကောင်းတာတွေ့ထိရတာကြီးလည်းမကောင်းတာတွေ့ထိရတာကြီးလည်းဘုံဒုက္ခသစ္စာတရားတွေကိုယ်ကျတဲ့အာယုန်လေးတွေနဲ့တွေ့နေရတဲ့ခါတော့ကောင်းတယ်လို့လိုပဲသတ္တဝါတွေကသင်သင်ဆွဲလာနေတာပေါ့ဒါပေမဲ့လို့ရှေ့ပြီးကြောက်တော့မမြဲတဲ့တရားဆင်းရဲတရားတွေပဲ အကယ်၍သာစင်စစ်ကောင်းနေတယ်ဆိုရင်မပြောက်ခဲနေရမှာမပြောက်ခဲနေရင်တော့နေရာကျမှာပြောက်ခဲနေလို့ရှိရင်အဲအင်းကောင်းတဲ့အာယုံလေးတွေကလည်းအများအားကြီးနေတယ်ဆိုသိနေရကြမှာပြောရတော့မဟုတ်ဘူးကြည့်ပြီးကြောက်တော့တာပဲအာယုံတစ်ခုကိုရဖို့ရတဲ့အမနာရှာမိရတယ်အမနာရှာမိမှအာယုံတစ်ခုရရပြီးတော့လည်းတော့ကြာပြောက်သွားဘာမှပြောက်ပြောက်သွားတာကောင်းတယ်ဆိုတာလေးခဏအကြီးပြောက်သွားဘာမှအာမကွေးရပါဘူး အဲ့ဒါလေးတွေနှစ်သက်သာယာပြီးရှားပွင့်နေရတဲ့ဒုက္ခတွေအများကြီးရောက်တယ်။ဒါကြောင့်မို့ဒုက္ခသစ္စာတရားတွေတဲ့ဒီတရားတွေကဒီမကံဘုံသုံးပါးနဲ့ဖြစ်သောဝတ္တံကိုဆင်းရဲပြပြီးဒုက္ခဒုက္ခဒီနိုင်ကြတဲ့နာမည်စာရင်းဖြစ်တဲ့ကျိုးရင်းစာရင်းကိုရှားတဲ့ဒီကိစ္စနာကြံပြီးတဲ့ယောဂီတွေကိုသိမှန်ရတယ်တရားတွေဒုက္ခသစ္စာတရားတွေဒါတွေပဲဘုံမှာနဲ့ဘုံမှာတော့ဘာမှမဟုတ်ဘူးဘာမှမဟုတ်ဘူးနဲ့သိနေတယ်တရားတွေ ငါကအာရုံတော်ကိုသိနေတယ်ဒီလိုအဲဒီကံကောင်းတဲ့သူဝင်တဲ့ကူရှိမှနေတယ်တရားဒုက္ခတရားတရားတွေအဲဒါမြတ်စွာဘုရားကကိုယ်တိုင်ပြုပြီးဒီကံရင်းတော်ဘုရားသင်ရဲကိုကိုယ်ပိုင်နဲ့အမြဲတည်းတော်တယ်ဒီနေ့တကယ်ဟုတ်လို့ပြောတယ် ငါသမုဒ္ဒရာဝေဒနာခံနေပါရတော့ဓမ္မကြီးပြောဘုရားပြပါကိုသိတယ်ငါသမုဒ္ဒရာဆိုတာသိတယ်ဘုရားကသိတယ်ဘာသာလေးမြိုင်ရာဇင်းရာဇင်းနဲ့ရာဇင်းနဲ့ပါလေးသိပိုက်ထားခြင်းရာရင်လည်းထုတ်ပြီးပဲကောင်းတာလေးဆိုရင်နှစ်သက်တဲ့လူချင်းနဲ့ရာဇင်းဆိုလို့ရှိရင်လည်းသုံးလို့ရှိရင်ပြောတာ ရင်တွေ့ပြီးကောင်းကလေးအကုန်လုံးသာယာနေတယ်ဒီကုသနာကြံနေပြီးအာရုံနဲ့ကောင်းကလေးအကုန်လုံးကနှုတ်တဲ့သာယာနေတယ်အဲဒီနှုတ်တဲ့သာယာနေတဲ့ဥစ္စာလေးသနာလေးတွေ့ရတဲ့သဘောကလေးပဲအဲဒီအာရုံလေးတွေ့နေတယ်ဟုတ်ဘုရားနာဆိုရင် ဒီကိုစိတ်မျိုးတွေကိုသာယာနေတယ်ကိုယ်ဘဝလေးနဲ့ကိုယ်သာယာနေတယ်ကိုယ်မြင်နေရတာကြားနေရနားနေရစားနေရသိသိနေရအဲဒါကိုခံစားနေရဒီကုသနာကြားနေနေရအဲ့ဒါအကောင်းဆုံးဒါဒါမျိုးလေးတွေမြဲတည်နေတယ်ကြောက်မသွားဘူးမပြည့်ချင်းငယ်တာတည်ရှိပြီးတော့နေနေတယ်အဲ့ဒါသာယာနေတာပဲသာယာနေတော့ဒီကနေ့ကြတဲ့အခါ ဒီဘဝယုံနာခန္ဓာတွေကမကောင်းဘူးဒီတော့ပဲပြတ်တော့မယ်ဆိုတဲ့ကဒီကာယမှုလေးရှိနေတာရောရှိနေတော့အဲ့ဒါဒီကနေ့အောင်တစ်ခုကိုကျွဲပြီးဒီဘဝရဲ့ဘဝသူယုံနာရှိရဘဝမှာဝေဒနာရှိရတယ်နောက်တစ်ဘဝလည်းဒီလိုပဲအဲဒီတော့ခန္ဓာလေးကပါရနေလို့ဒီကနေ့ကျွဲပြီးဒေသဘဝဒီယုံနာခန္ဓာတွေရှိရဒီဘဝဝေဒနာရှိရဒီလိုသွားနေတာတကွာပြီးတော့အဲ့ဒါ ဘသူကြောင့်ဒီလိုဥရနာသူရဖြစ်နေရတယ်လဲဆိုရင်ဒီကြွရပါရမှုလေးရှိနေလို့ဒါလေးကိုယ်အောင်လို့ဒီရားထုတ်နေတာဒီနေ့ကြားရင်နာနေစားရင်ကြည့်ကြည့်ရင်ကြိုးရစားရင်လုပ်ကြတဲ့ကြည့်ကြည့်ကြတဲ့ဓဝါကြောက်ပါပေါ်တိုင်းပေါ်တိုင်းနေရှိမှနေရတာအဲဒီပါရမှုတနာလေးကိုယ်အောင်လို့လုပ်နေရတာမြင်တာလည်းမကောင်းဘူးကြားတာနာနာစားတာကြည့်ကြတယ်ဘာမှမကောင်းဘူးအကုန်လုံးဖြစ်ပြနေတယ်ဘာမှမကောင်းဘူးဝိညာဉ်ကနေတဲ့ဆရာဘာတစ်ခုမှမရှိဘူးဆိုတာကိုကိုယ်ပိုင်ကြားတဲ့ပြောင်းအားထုတ်ကြတာအဲ့ဒါကြည့် ရားထုတ်လို့သောတာနဲ့ပြီးကြတာပေါ့လေ။ကောင်းကောင်းကြီးကမပြီးသေးတော့ဟိုကလည်းဒီလေးသာသောတာပန်လည်းပြီးတာတော့တော့ပြီးတယ်ဒါပေမဲ့လို့သူကအကောင်းကြီးကကြားနေသေးတာကိုဟိုကပြီးပြီ။သရဂံလည်းဒီလိုပဲကောင်းကြီးကကြားနေသေးတာ။နာဂံလည်းဒီလိုပဲကောင်းကြီးကကြားနေသေးတာဟိုကပြီးပြီ။ညာနာဖြစ်တော့မှအဲဒီညာနာကမှနောက်ပြီးတော့မောနေတယ်။အဲဒီကြတော့ဘာမှအကောင်းမရှိဘူး။ဘာမှตายရပြန်မရှိဘူး။အဲဒီတော့ ။ဒါရတွေ့တာလည်းတဏှာလေးသူ့မှာမရှိတော့ဘူး။ဘဝပြည်ကျွမ်းတဏှာတွေမရှိဘူး။ငြိရမနာမရှိတော့ဆင်းရဲတာတွေငြိနေ။အဲဒီသမှုတွေကတဏှာလေးကြောင့်ဘဝပြည်ကျွမ်းခန္ဓာတွေဖြစ်ပြီးသတ္တဝါတွေဒုက္ခရောက်နေကြတယ်ဆိုတာနဲ့ဆိုတော့ကိုယ်တိုင်တွေ့ပြီးဟောတာကအတွေးမဟုတ်ဘူးလို့လား။အဲဒါဘဝတာမြတ်စွာဘုရားသည်ဓမ္မောသစ္စာလေးပါးတရားကိုဘာသာတော် မမတိတ်ဒီလိုဆောင်ကောင်းမွန်စွာဟောကြားတော်မူပါပေ၏သစ္စာပြဟောတာတဲ့တရားသွားခါတော့မမမတိတ်မင်းဆောင်ကိုယ်တိုင်သိချပြီးကြည့်ကြပြီးမှဟောထားတဲ့တရားကောင်းကောင်းဟောထားတဲ့တရားတွေကောင်းဟောထားတဲ့တရားဖြစ်တဲ့အတွက်ကြောင့်ခုတရားထုတ်တဲ့ယောဂီပုဂ္ဂိုလ်တွေကဘုရားဟောတဲ့အတိုင်းကိုယ်တိုင်တွေ့ရတာအဲမြတ်စွာဘုရားကယုတ်တရားနံတရားနှစ်ပါးသာရှိတယ်လို့ဟောထားတယ် ရားထုတ်တဲ့ပုဂ္ဂိုလ်တွေကကိုယ်တိုင်တွေ့ရတယ်။အရေးကြီးတယ်။ရားထုတ်တယ်ဆိုတာယုံနာပြုတာလို့ဆိုတာအကျိုးအကျိုးသင်္ကန်းဒါနာတွေဓမ္မသားစီရာတွေပြောရဲတရားတရားယုံနာတွေပါတွေလည်းပြုတာမဟုတ်ဘူးသောတာပန်ဖြစ်သရဂနာနာညာနာလည်းဖြစ်ပြီးဖြစ်နေတာယုံနာလည်းမသိဘူး။ဘယ်ဟုတ်လို့မှတော့မဟုတ်ဘူး။ယုံနဲ့နာတစ်ခုပိုင်းခြားပြီးပြီးရတယ် ကိုယ်ထဲမှာယုံနေတာလည်းကိုရှိတယ်ဆိုကိုယ်ပိုင်ဉာဏ်နဲ့ကြည့်ရတာကိုစာပြက်လို့ပြီးတာမဟုတ်စာပြက်ပြီးတော့ပြက်မှပြီးပြီးတာကတော့လွယ်သားပေါ့ဒါကလေးနဲ့ပြက်ထားကြဘာမှဆက်တာမဟုတ်ဘူး။ဟောကူဒီသာသနာရှိတဲ့ပုဂ္ဂိုလ်တွေမှာသူတိုင်းသူတိုင်းယုံနေတာလည်းကိုတွေ့ရတယ်။အောင်းတယ်ဒိညာတော်ရဝိညာဉ်ရရများအများအားထုတ်တယ်။တို့ကြီးနားလည်နေတာပြောရ ကောင်းတယ်မှလိုက်တော့ကောင်းတယ်လာပါလေးရတကူမှတ်တယ်လာရတကူစတော့ပြောပြီးတော့မာရိညာကောင်းတဲ့ခါကျတော့ကောင်းတယ်ဆိုတာနဲ့ဖောင်းတက်လာတဲ့သဘောကသူကတခုပဲကောင်းတယ်တော့မှတ်သိလိုက်တဲ့စိတ်ကလေးကတခုကောင်းတယ်ဆိုတဲ့တောင်းတဲ့သဘောတင်းတဲ့သဘောလှုပ်ရှားတဲ့သဘောကသူက အာယုံသိတတ်တဲ့သဘောမျိုးမဟုတ်အသိသဘောမျိုးမဟုတ်ဘူးသူကအသေးသဘောမျိုးပဲရုပ်တရားမှတ်သိလိုက်တဲ့သဘောလေးကသူကအသိသဘောလေးနံတရားလေးကိုသိတတ်တဲ့နံတရားလေးကမသိတတ်တဲ့ရုပ်တရားလေးကြီးပြေးပြီးတော့ကတ်လိုက်တဲ့သဘောလေးသူကပေါင်းတယ်ဆိုရင်ပေါက်တက်လာတဲ့သဘောလေးကြီးပြေးပြီးကတ်တော့အမှတ်သိလေးရဒါပြီးတော့အစာတုန်းကဆိုရင်တော့ ။ကောင်းတာရောမှတ်သိနေတာရောငါတယောက်တည်းပဲလို့ဒီလိုထင်နေတယ်။အာထုတ်ကသာယောဂီပုဂ္ဂိုလ်ကဒီလိုပဲထင်တာပဲ။အာမထုတ်သေးတဲ့ပုဂ္ဂိုလ်ပြောစရာမရှိဘူး။အာအာထုတ်တဲ့ပုဂ္ဂိုလ်တောင်မှအာထုတ်ကသာမှဒီတိုင်းထင်နေတာ။ကောင်းတယ်ဆိုလို့ရှိရင်ဖောင်းတဲ့ကိုကြီးကဖောင်းတဲ့ကိုကြီးလည်းငါပဲ။ရှုမှတ်သိနေတာလည်းငါပဲဒီလိုထင်နေတယ်။အခုသမာဓိညာတို့အားကောင်းလာတဲ့အခါကျတော့မှားရင်မှားရင်နဲ့ဖောင်းတယ်ဆိုတာလေဖောင်းတက်လာတာလေးကတခုမှားသိလိုက်တာလေးကတခု အဲဖောင်းတယ်လာကလည်းငါမဟုတ်ဘူးမှတ်သိတာလည်းငါမဟုတ်ဘူးသဘောတရားပဲဖောင်းတယ်လာတာကအာယုံမသိရတဲ့ရုပ်တရားပဲမှတ်သိလိုက်တဲ့သဘောကအာယုံစီပြည့်ကသွားတဲ့အတိအတိသဘောနံတရားပဲအဲ့ဒါလေးဟာညာထဲမှာသိချာသိလာတယ်ရုပ်ရယ်နာရယ်လို့ဒီဝဟာရကတော့ပြောကြည့်မှပြောရမယ်ပေါ့လေဒါပေမဲ့ယောဂီပုဂ္ဂိုလ်ရဲ့အတိအအဲ့ဒီတိုင်းပဲသိတယ်ဟိုဟာလေးကအသေးလေးသဘောဟို ဖောင်းတက်လာတာတွေကမှတ်သိလိုက်တာတွေအရှင်လေးသဘောသူညွတ်တတ်တဲ့သဘောလေးအဲရုပ်ကမညွတ်တတ်ဘူးနာကညွတ်တတ်တယ်ရုပ်ဆိုတာဖယုတ်ဖယဲကွဲရတဲ့သဘောရှိတယ်အဲဂဲလုံးဖြစ်ဖြစ်ကြိတ်ချလိုက်တဲ့ရှင်အမှုမှုဖြစ်သွားတယ်လို့ပဲရုပ်ဆိုတာဘယုဘယကျဲပြီးတကလားတကွဲစီတကွဲစီဖြစ်တတ်တဲ့သဘောရှိတယ်။နာဆိုတာအဲ့ဒီလိုမဟုတ်ဘူး။အာယုံစီကိုသွားတတ်တဲ့သဘောရှိတယ်။အာယုံစီညွတ်တတ်တဲ့သဘောရှိတယ် သေသဘောနဲ့အရှင်သဘောလိုပါပဲအဲ့ဒါလေးကူကအမှတ်တိုင်းမှလည်းသူကကွဲနေတယ်ဖောင်းတယ်ဆိုဖောင်းသားနဲ့သိတာဘိန်းတယ်ဆိုရင်လည်းဘိန်းသားနဲ့သိတာကွေးတယ်ဆိုရင်ကွေးတာနဲ့သိတာကြွတယ်ဆိုရင်ကြွတာနဲ့သိတာလှမ်းတယ်ဆိုရင်လှမ်းတာနဲ့သိတာရုပ်နဲ့နာနဲ့နှစ်ခုနှစ်ခုပဲလို့ဒီကိုယ်ထဲမှာဘာမှမရှိဘူးဆိုတာနာမယူပါပရိစ္ဆေဒညာနာယုတ်ပိုင်းခြားတဲ့သိတဲ့ညာဖြစ်တယ်အဲ့ဒါဟာမြတ်စွာဘုရားအမှန်တိုင်းဟောကြလို့ ဘုရားကယုံနာနှစ်ပါးသာရှိတယ်ဟောတဲ့အတိုင်းယောဂီပုဂ္ဂိုလ်ကယုံနာနှစ်ပါးပဲရှိတာကိုကိုယ်တိုင်တွေ့ရတယ်။ပြီးတော့ယုံနာနှစ်ပါးဘုရားကမမြဲဘူးလို့ဟောထားကြတယ်။အဲသဗ္ဗံဘိက္ခုအိဋ္ဌံဘိက္ခုယံသောသဗ္ဗံအလုံးစုံသည်အိဋ္ဌံမမြဲဘူးမမြဲတာကြီးတဲ့ပဲ။ကိစ္စဘိက္ခုသဗ္ဗံအိဋ္ဌံဘိက္ခုယံတို့သဗ္ဗံအိဋ္ဌံအလုံးစုံမမြဲဟူသည်မှာကိစ္စပဲပါနည်းသက္ခု ဘိကဝေအိဋ္ဌံသကုမျက်စိရုပ်သည်အိဋ္ဌာမမြဲရူပါမြင်ရသောဆင်းရုပ်တို့သည်အိဋ္ဌာမမြဲကုန်သကုဝိညာဏမြင်သိမှုသကုဝိညာဉ်သည်အိဋ္ဌာမမြဲသကုတံပါသောမြင်တွေ့မှုဖတ်တာသည်အိဋ္ဌောမမြဲသကုတံပါသောတရားသကုတံပါသောမြင်တွေ့မှုသောအကြောင်းကြောင့်ဒုက္ခဝါချမ်းသာလည်းဖြစ်သော ဒုက္ခဝါချမ်းသာမှုလည်းဖြစ်သောချမ်းသာတော်လည်းဖြစ်သောဒုက္ခဝါဆင်းရဲတော်လည်းဖြစ်သောအာရုကမဒုက္ခဝါမဆင်းရဲမချမ်းသာတော်လည်းဖြစ်သောယာပိဝရီတံခြင်းခံစားမှုသဘောသည်လေဥပ္ပဇ္ဇတိဖြစ်ပေါ်၏ဓာမိထိုခံစားမှုသဘောသုံးမျိုးသည်လေအနိစ္စမမြဲမြင်တဲ့အခါကလာမမြဲဘူး၅မျိုးထုတ်ပြတယ်မြင်တဲ့အခါမျက်စိရုပ်ရှိတယ်တဲ့သူလည်းမမြဲဘူးတဲ့မြင်ရတဲ့ဆင်းရုပ်ရှိတယ်မမြဲဘူး မြင်သိတဲ့စက္ကဝိညာဉ်စိတ်ဆိုတာကလည်းမမြဲဘူးမြင်တွေ့တဲ့အာယုံကိုထင်ရှားတွေ့သွားတဲ့သဘောလေးမြင်တော့ဘူးကသိတာနဲ့တွေ့တာအတူတူပဲမှန်တယ်အတူတူမဟုတ်ဘူးသူကထင်ရှားတွေ့တဲ့သဘောအာယုံထင်ရှားပေါ်လင်တွေ့တာတဲ့သဘောဖတ်တာသူကလည်းမမြဲဘူးအာယုံနဲ့တွေ့တော့ကိုအကောင်းဆုံးခံစားတဲ့သဘောရှိတယ်သူကလည်းမမြဲဘူးအစိတ်စိတ်အားဖြင့်ငါ့ကိုအပေါင်းအားဖြင့်တော့မြင်တယ်ဆိုရင်မြင်ပြီးကြောက်သွားတာဒါလေးပါပဲမမြဲဘူးတဲ့ အဲဒါယုတ်တရားနာတရားနှစ်ပါးလုံးမမြဲမြတ်စွာဘုရားဟောတယ်ကြားတဲ့ခိုက်တံလည်းထိုးတူပဲကြားပြီးပြောက်မမြဲနားတဲ့ခိုက်တံလည်းနားပြီးပြောက်မမြဲစားတဲ့ခိုက်တံလည်းစားပြီးပြောက်မမြဲတွေးထိတဲ့ခိုက်တာလည်းထိသိပြီးကြောက်သွားတာမမြဲဘူးစိကုသနာကြံသိမှုတွေကြံသိပြီးကြောက်သွားမမြဲဘယ်မှမြဲတည်နေတာမရှိဘူးအဲ့ဒါမြတ်စွာဘုရားဟောတာသူယောဂီပုဂ္ဂိုလ်တွေကသမာဓိညာအားကောင်းလာတော့ဒါတွေတွေ့ရတာပဲဒါတွေမှားရင်မှားရင်တဲ့ခါလဲ မမြဲတာတွေသူတွေ့လာတယ်ဘယ်ဟာမှမြဲတည်နေတော့မရှိဘူးဘောလာမှားလိုက်ကြောက်ဘောလာမှားလိုက်ကြောက်အစဆုံးဘယ်ကစတွေ့တာလဲဆိုစိတ်လေးကစတွေ့တယ်စိတ်ကူးလေးတွေကစိတ်ကူးရဲဆိုမရှိဘူးစိတ်ကူးရဲဆိုမရှိစိတ်ကူးရဲဆိုမရှိဟာပြောက်ပြောက်သွားတာမနာရှင်းပါတယ်သူကဝေဒနာလေးတွေလည်းညောင်းတယ်ပူတယ်နားတယ်ကျင်တယ်ကြိုက်ခဲတဲ့ဝေဒနာလေးဒုက္ခဝေဒနာလေးတွေမှတ်ရတယ်အဲဒါလေးတွေမှရင်မှရင်ပြောက်သွားတာတွေ့ရတယ်နောက်ပြီးတော့ ဒီပြင်ကိုမူရာတွေရုပ်မူရာတွေလည်းကိုွေးတယ်ကိုွေးတယ်ဆိုယူတိုင်းယူတိုင်းကြောက်လို့ပါတွေ့ရတယ်။ဘယ်ဟာမှမြဲတည်တာမရှိဘူး။အဲ့ဒါတွေတရားထုတ်တဲ့ယောဂီပုဂ္ဂိုလ်တွေကိုယ်တိုင်တွေ့ရတာပဲမမြဲဘူးဆိုတာကိုယ်တိုင်တွေ့ရ။ဒါမြတ်စွာဘုရားမှန်မှန်ကန်ကန်ဟောခဲ့လို့ဘုရားဟောတဲ့အတိုင်းအမှန်ကန်တွေကိုယ်တိုင်တွေ့တာ။ဒီစာနဲ့မှလည်းကြည့်ပြီးတော့ယုံကြည်ရတာမျိုးမဟုတ်ဘူး။ဝိပဿနာမရှိရသေးတဲ့ပုဂ္ဂိုလ်တွေကတော့ သာပေကျမ်းဂန်အရာနဲ့ယုံကြည်ရတယ်မြတ်စွာဘုရားဟောတဲ့တရားပဲတကယ်ဟုတ်ပြီဆိုယုံထားတယ်လို့မစင်စားဘူးဒါကအထက်ကရာကဆိုတဲ့ဒီကာကဆိုတဲ့ဆိုပြီးကျမ်းဂန်ဆရာတွေအဲကျမ်းရေးဆရာတွေယုံကြည်သောအချင်းတိုင်းမှတ်ထားတယ်မစင်စားဘူးအဲ့ဒါကတော့ကိုယ်တိုင်သိတာမဟုတ်ဘူးဒါဆရာတို့ကျမ်းဆရာတို့ကိုအားကိုးပြီးယုံတာသူကယုံတာတရားပဲပညာသီးခေါ်တယ်ပညာနဲ့သိနေတာ ဟောတရားထုတ်တဲ့ကိုယ်တော်ပုဂ္ဂိုလ်တွေကဒီလိုသရာပက်ပက်မျှမဟုတ်ဘူးပညာနဲ့သိတာမျှမှတ်သားထားတာမဟုတ်ဘူးကိုယ်တိုင်တွေ့ရတာမှတ်တိုင်းမှတ်တိုင်းမှတ်ပြီးရင်ပြောက်သွားရင်မှတ်ပြီးပြောက်ဘယ်မှတည်နေတာမရှိဘူးသူကသူပြောတာလေကမ္မထာဆရာတွေပြောလို့ဟောလို့သူတို့သဘောကျတာမဟုတ်ဘူးသူတို့ကဟောတာသူတို့ကတရားထုတ်တဲ့ပုဂ္ဂိုလ်တွေကိုယ်တိုင်တွေ့လာတာတွေကမ္မထာဆရာတွေပြောပြောတော့မှကမ္မထာဆရာတွေအဆုံးပြပေးုံလောက်ကလေးပဲအားပေးုံလောက်ကလေးသလောက်ပဲအဲ့ဒါကိုယ်တိုင်တွေ့လာအဲ့ဒီတော့ ယုံနာတရားတွေမမြဲဘူးလို့မြတ်စွာဘုရားကဟောခဲ့တယ်ဟောခဲ့တဲ့အတိုင်းလည်းပဲအခုတရားထုတ်တဲ့ပုဂ္ဂိုလ်တွေတွေ့ရတယ်ပြီးတော့ဒီဥစ္စာဘုရားကသွားခါတော့ကောင်းစွာဟောခဲ့လို့ဘောကိုယ်တိုင်သိပြီးမှဟောထားလို့အတွေးနဲ့ဟောထားလို့ရှိရင်ဟောတဲ့ပုဂ္ဂိုလ်ကတစ်မျိုးနောက်တွေ့တဲ့ပုဂ္ဂိုလ်ကတစ်မျိုးလွဲကုန်မှသူကအခုမလွဲဘူးမှန်းတယ်သူကဒါရင်လားဆိုတော့ပဲဟုတ်မလဲ အဲ့ဒီဖြစ်ပြသွားလို့အနေဆအနေဆမြည်တဲ့တရားဒုက္ခဒုက္ခမြည်တဲ့တရားအနတ္တပဲဆိုတာလေဒီသားတယ်မကဝိပဿနာဉာဏ်ပြည့်စုံတဲ့အခါကာလကြတော့ယုံနာသင်္ခါရငြိမ်းတဲ့နိဗ္ဗာန်တရားတဲ့အဲ့ဒါလည်းတွေ့ရတယ်အဲနိဗ္ဗာန်တရားဆိုတာရှိတယ်မြတ်စွာဘုရားဟောနိဗ္ဗာန်တွေ့တယ်မဲ့တရားဖို့တရားဆိုတာရှိတယ်လို့ဟောတာအဲ့ဒါလည်းကိုယ်တိုင်တွေ့တာပဲအဲ့ဒီနိဗ္ဗာန်မဲ့ဖို့တွေ့လို့ရှိရင်

ဘာတွေဘာတွေလဲဝဲဘက်ကဘယ်လိုအိမ်တွေတွေ့သွားလိမ့်မယ်လဲရဘက်ကဘယ်လိုအိမ်တွေတွေ့သွားလိမ့်မယ်ဘယ်လိုရွာတွေတွေ့သွားလိမ့်မယ်ဘယ်လိုမြို့တွေတွေ့သွားလိမ့်မယ်ဘယ်နာကြတော့အဲတော့တွေ့လိမ့်မယ်လက်ကွင်းတွေ့လိမ့်မယ်စသည်ဖြင့်ပေါ့လေအဲဒါကိုယ်တိုင်သွားပြီးသားပုဂ္ဂိုလ်သေချာမှတ်သားပြီးတော့ကိုယ်တိုင်တွေ့ပြီးသားဥစ္စာကိုသူများပြောသေခြင်းပုဂ္ဂိုလ်သွားအဲ့ဒီတိုင်းတွေ့တာပဲဘာလို့တော့ပထမပုဂ္ဂိုလ်ကသူသေချာသွားကြည့်ထားတာကိုကိုယ်တိုင်တွေ့ထားတဲ့ဟာကိုသူလမ်းညွှန်ထားတာနောက်သွားတဲ့ပုဂ္ဂိုလ်လည်းဒီတိုင်းတွေ့ရမှာပဲ အခုဒီကနေပြီးရွှေဒဂုံဖျားသွားမယ်ဆိုလို့ရှိရင်အဲဒီမှာရွှေဒဂုံဖျားသွားဒီကလမ်းလျှောက်ပြီးတော့သွားလို့ရှိရင်လက်ရဘက်ကဘာတွေဘာတွေတွေ့သွားလက်ဝဲဘက်ကဘယ်ဘာတွေတွေ့သွားလိမ့်မယ်အဲရောက်ပြီးကုန်ပြောမနောက်သွားတဲ့ပုဂ္ဂိုလ်ကတိုင်းတွေ့တာပဲပထမတွေ့ပြီးသားပုဂ္ဂိုလ်ပြောထားတယ်လေတွေ့ရမှာပဲသူကလမ်းမှန်နေတာအဲလိုပဲမြတ်စွာဘုရားသစ္စာလေးပါးတရားတွေအမှန်တိုင်းဟောတာအဲဒီတရားတွေကိုတရားထုတ်တဲ့ယောဂီပုဂ္ဂိုလ်ကကိုယ်တိုင်တွေ့ရတာဒါကြောင့် ဘဂဝါတာမြတ်စွာဘုရားသည်ဓမ္မသစ္စာလေးပါးတရားကိုသွားခါတော့မမပရိမိမဆောင်ကောင်းမွန်စွာဟောကြားတော်မူရပါပေ၏ကောင်းဆုံးစွာဟောကြားတော်မူရပါပေ၏အဲသစ္စာလေးပါးမှန်တရားတွေမြတ်စွာဘုရားကောင်းမွန်စွာဟောကြားထားတော်မူပါပေတယ်ပိဋကသုံးပုံတရားတော်တွေကိုလည်းမမမရိမိမဆောင်အောင်ကိုယ်တိုင်သိပြီးမှကောင်းကောင်းမွန်ဟောကြားထားပါပေတယ်အဲဒါလေးနှလုံးသွင်းရမှာ။ကဲဆိုရမယ်။ သွားခါတော်မမမတေမမမတေမရင်မဆောင်အောင်ကောင်းမွန်စွာဟောကြားအပ်တော်တရားတော်မြတ်ပါပေတကားသွားခါတော်မမမတေမရင်မဆောင် ကောင်းမွန်စွာဟောကြားအပ်သောတရားတော်မြတ်ပါပေတကားဝါခါတော်မမမတေမရေမဆောင်အောင်ကောင်းမွန်စွာဟောကြားအပ်သောတရားတော်မြတ်ပါပေတကား မြတ်စွာဘုရားဟောထားတဲ့ဒေသနာတရားလည်းပဲကိုယ်တိုင်သိပြီးဟောထားလို့ကောင်းကောင်းမဟောထားတာမမမတိမင်းမဆောင်ကောင်းမဟောထားမတရားဖို့တရားနိဗ္ဗာန်တရားတွေဆိုတာလည်းပဲကိုယ်တိုင်သိပြီးဟောထားတာမမမတိမင်းမဆောင်ဟောထားတာဟောတဲ့အတိုင်းအာထုတ်အာထုတ်ရင်ဟောတဲ့အတိုင်းပဲဒီတရားတွေအကုန်တွေးပဲလို့ဆိုလိုပါတယ်အဲ့ဒါတရားထုတ်တဲ့ပုဂ္ဂိုလ်တွေမှာဘိုးထင်ကြတယ်တရားမထုတ်တဲ့ပုဂ္ဂိုလ်တွေအသိမသိသေးဘူး မှန်းပြီးတော့ယုံရတာဆရာထုတ်ထားတဲ့ပုဂ္ဂိုလ်တွေကအခုပြောတဲ့အတိုင်းဘုရားဟောတဲ့အတိုင်းအကုန်တွေ့သွားတာကိုဒေသနာတရားတော်ရယုံနာတရားတွေပိုင်းခြားသိတယ်အနေစာဒုက္ခအနာတ္တတွေပိုင်းခြားသိတယ်ဘုရားဟောတဲ့ဝိပဿနာဉာဏ်နဲ့အစဉ်တိုင်းဖြစ်တဲ့နောက်မေတ္တရားဖို့တရားနိဗ္ဗာန်တရားတွေဆိုတာလေကိုယ်တိုင်တွေ့တာပဲမဖို့နိဗ္ဗာန်ရဲ့အစွမ်းကြောင့်ကိလေသာတွေငြိမ့်တယ်ဆိုတာလေကိုယ်တိုင်တွေ့တာပဲဒါတော့ဒီတရားမြတ်စွာဘုရားကနှစ်ပေါင်း2500ကျော်ဟောခဲ့ အဲ့ဒါအမှားတိုင်းဟောခဲ့တာပဲဟုတ်လားခေတ္တလာကြာသွားတော့ပြောင်းမှုရှုမလိုပါဘူးဒီလိုကတရားအသေးကြီးဆိုပြီးပြောင်းအောင်မလို့လို့ပါလို့ဒီလိုပြောကြတယ်ဒါကတော့ဟုတ်အတွေးမှာတော့ဟုတ်တယ်အတွေးဆရာတွေတွေးတာကသူတို့ကကအကုန်လုံးအတိအကျပြည့်စုံပါပြီလို့မဆိုနိုင်ဘူးဒါကြောင့်နောက်ပုဂ္ဂိုလ်ကအတွေးစာကောင်းလို့ရှိရင်နောက်ပါကပိုးမှန်လာတယ်နောက်ပါတွေကတခါထက်ကထက်ကတွေးဆင်းခြင်းအဲစုံစမ်းရှားပွေး နောက်ပုဂ္ဂိုလ်တွေကပိုးပိုးပြီးတွေ့လာတော့နောက်ပုဂ္ဂိုလ်တွေကပိုးမှတယ်ဒီဟာတွေကမှားကုန်မြတ်စွာဘုရားအကုန်လုံးကိုအကျွမ်းမဲ့သိပြီးတော့အမှန်တွေဟောထားကြတော့နောက်ပုဂ္ဂိုလ်တွေကအဲ့ဒါလောက်မှမလိုက်နိုင်ပဲဘယ်ပြင်လို့ရနိုင်မှာလဲမပြင်နိုင်ဘူးသူစားဒါသူကမှားနေတာပဲဒါကြောင့်ဘာခါတော်မမဝတိမေမစောကောင်းမွန်စွာဟောကြားတော်တရားတော်မြတ်ပါပေတကားတဲ့ဒေသနာတရားတော်လည်းပဲမမဝတိမေမစောဟောထားတဲ့တရားတွေ မဲ့တရားဖို့တရားနိဗ္ဗာန်တရားတွေဆိုတာလည်းပဲမှန်မရင်းမင်းဆောင်ကိုယ်တိုင်တွေ့ပြီးမှဟောထားတဲ့တရားတွေပဲဒီတရားတွေကိုတို့ကျင့်ရတယ်စဉ်းစားလေးလေးဝမ်းသာစရာကောင်းနေတွေပဲဒီလိုတရားကောင်းတွေတခါတည်းလီလာမှန်တွေကိုကြားပြီးတော့ကျင့်ရတာမနာဝမ်းသာစရာကောင်းတဲ့ကျင့်ထားလို့ပြည့်စုံထားတဲ့ပုဂ္ဂိုလ်တွေသားပြဝမ်းသာစရာကောင်းတဲ့ဒီတရားတွေထိုးပြည့်စုံနေသိနေရကြတာပဲဝမ်းသာစရာသိကောင်းတယ်အမှန်တန်ကောင်းလို့တို့ဒီတရားတွေတွေ့ရတယ်မနာဝမ်းသာစရာကောင်းပါတယ်သူက သံဒိဋ္ဌိကောတယ်ဟောမြတ်စွာဘုရားဟောတယ်သံဒိဋ္ဌိကောမြတ်စွာဘုရားဟောတဲ့တရားကိုယ်တိုင်ကိုယ်တိုင်မျက်မှောက်တွေ့ရတဲ့တရားကျင့်ကြံအားထုတ်ရင်မျက်မှောက်တင်မသေးခင်အတွင်းကိုယ်တိုင်တွေ့ရတဲ့တရားသိပြီးမှနောက်ကာလမှမဟုတ်ဘူးများသောအားဖြင့်လောကဘာသာတရားတွေဆိုတာသိပြီးမှပဲအားကိုးရတယ်သိပြီးရင်ဘုရားသခင်ကကြယ်လိမ့်မယ်ဘုရားသခင်ထာရောက်လိမ့်မယ်ဘာဖြစ်လိမ့်မယ်ညာဖြစ်လိမ့်မယ်လေသိပြီးနောက်ကြည့်တဲ့ပို့တယ် သေပြီးမှတော့သူစားမဟုတ်လားဟုတ်လားလည်းမသိဘူးခက်တာပဲသက်သေးထောက်ထားလည်းမရှိပါလည်းမရှိနာခက်ပါတယ်မသေးခင်တွေ့မှနေရကြတယ်မသေးခင်တွေ့မှအဲမြတ်စွာဘုရားတရားမသေးခင်တွေ့တယ်တာဏိဋ္ဌိကမျက်မှောက်မှာတွေ့တယ်ကိုယ်တိုင်တွေ့တယ်ကိုယ်တိုင်ကျင့်ကိုယ်တိုင်တွေ့ဥပမာအားဖြင့်ဘုန်းကြီးကပြောနေကြပါပဲကြားဆိုတာချိုးတယ်အဲရှားပေါ်တင်ကြည့်ကိုယ်တိုင်တွေ့တယ်ချိုးတာသူများသူများပြောနေယုံရတာမဟုတ်ဘူး နောက်မှမဟုတ်ဘူးအမှားစအတွေးမဟုတ်ဘူးအဲလိုပဲကိုမြတ်စွာဘုရားတရားတော်ကိုယ်တိုင်ကျင့်ပါတဲ့ကိုယ်တိုင်ကျင့်ရင်ကိုယ်တိုင်မျက်မှောက်တွေ့ပါလိမ့်မယ်ဒီလိုတွေ့နိုင်တဲ့တရားပါတဲ့ခေါင်းကပြောတဲ့ယုတ်တရားနာတရားနှစ်ခုတည်းရှိတယ်ဆိုတာကိုယ်တိုင်တွေ့တယ်လေးစားဒုက္ခအနာတ္တပဲဆိုတာကိုယ်တိုင်တွေ့တယ်ပြီးတော့ယုံနာသင်္ခါရညင်းတဲ့နိဗ္ဗာန်ကိုမဉ္ဇဏ်ပူဇဏ်နဲ့တွေ့တယ်ဆိုတာအဲဒါလည်းကိုယ်တိုင်တွေ့တာပဲ အဲဒီနိဗ္ဗာန်တွေ့ပြီးတော့ကိလေသာကင်းငြိမ်းမှုတဲ့ဒါလည်းပဲကိုယ်တိုင်တွေ့ရတယ်ကိုယ်တဏ္ဍာကိလေသာကင်းဟုတ်ကင်းတာပဲယောဂဝေဒနာရှိတဲ့ပုဂ္ဂိုလ်စေစားတော့ယောဂကြောက်တာကိုယ်တိုင်တွေ့ရတယ်လို့ပဲကိလေသာအနာယောဂတွေကြောက်သွားတာကြောက်တာနဲ့ကြောက်တာပေါ့လေအဲဒါကိုယ်တိုင်တွေ့ရတယ်။ညာနာဖြစ်သွားတယ်ဆိုရင်တော့အဲဒါအကုန်လုံးကိလေသာယောဂတွေကြောက်မှာပဲအဲဒီမရောက်သေးခင်တော့ကြောက်တာနဲ့ညာတစ်စိတ်ပိုင်းကြောက်တာကိုယ်တိုင်တွေ့ရတယ်။ဒါကြောင့်မြတ်စွာဘုရားတရားတော်က သန္တိတိကိုကျင့်ကြဒုက္ခမုချကိုယ်တိုင်တွေ့မြင်နိုင်သောတရားတော်မြတ်ပါပေတကားတဲကြည်ညိုကြကောင်းတယ်လို့လားဘုရားဝဲတဲ့တရားဘုရားကသိတာမဟုတ်ဘူးတဲ့ကျင့်တဲ့ပုဂ္ဂိုလ်အကုန်လုံးသိရှင်သာရိပုတ္တရာရှင်မောကလန်တို့ဒီလိုတပည့်ကြီးတွေကသိတာမဟုတ်ဘယ်သူမှဆိုပဲဒီတရားကျင့်လို့ရှိရင်အချိုးကျအောင်သာကျင့်ကိုယ်တိုင်တွေ့တဲ့တရားမျက်နှာကြည့်ငယ်မလိုက်ဘူးဘယ်သူမှဆိုအဲ ယောက်ျားဖြစ်ဖြစ်မိန်းမဖြစ်ဖြစ်လူကြီးဖြစ်ဖြစ်ကလေးဖြစ်ဖြစ်ပညာရှိဖြစ်ဖြစ်သာမန်ပုဂ္ဂိုလ်ပဲဖြစ်ဖြစ်ဘုရားဟောတဲ့အတိုင်းကျင့်ကျင့်လို့ရှိရင်ကိုယ်တိုင်တွေးမယ်အမှန်တကောကြီးညိုစရာကောင်းပါတယ်ဒီတရားဘယ်ဆိုရမလဲဗန္ဓိတိကောကျင့်ကြံအားထုတ်ကမုတ်ချကိုယ်တိုင်တွေ့မြင်နိုင်သောတရားတော်မြတ်ပါပေတကား တန်ဒိဋ္ဌိကောကျင့်ကြံအားထုတ်ကမုတ်ချကိုယ်တိုင်တွေ့မြင်နိုင်သောတရားတော်များပါပေတကားတန်ဒိဋ္ဌိကောကျင့်ကြံအားထုတ်ကမုတ်ချကိုယ်တိုင်တွေ့မြင်နိုင်သောတရားတော်မြတ်ပါပေတကား အဲဒီကအာဂါလိကောတရားကုန်တွေကတော့ညိုစရာကြီးတယ်ပဲအာဂါလိကောအချိန်ကာခွင့်မဆိုင်လည်းမဲ့သိလည်းငယ်ချက်ချင်းကျိုးပေးတာတော့တရားတော်များပါပဲတကားဒီရင်ဟာတွေကတော့တော်တော်ကြာမှကျိုးပေးတာလေချက်ချင်းကျိုးပေးနေမှာပေးတာကုသိုလ်ကောင်းမှုတွေကျိုးပေးတယ်ဆိုရင်လည်းမျက်မှောက်တင်ကျိုးပေးတာရှိတယ်ဓမ္မလွန်ဘဝကြမှာကျိုးပေးတာရှိတယ်မျက်မှောက်ကျိုးပေးတဲ့ဒိဋ္ဌဓမ္မဝရဏိယကာမှာလည်း9ရက်အတွင်းကျိုးပေးတာရှိတယ်9ရက်ကျော်လုံးမှကျိုးပေးတာရှိတယ် ဒါပေမဲ့အဲ့ဒီမျက်မှောက်တွေကျိုးပေးတာကလည်းသင်ရှားရှားကဒါကပြောဖို့ရတော်တော်ရှားပါတယ်နဲပါတယ်သူကအဲဒီနေ့ဟာတွေကတော့ခဝေးဝေးပဲကျိုးပေးတာတချက်ချင်းကျိုးပေးတာကိုဘာလို့တော့ဆိုသူကဖြည်းဖြည်းရင်းကျင်ရတာကိုသစ်ပင်ဆိုင်ဆိုင်ဆက်ချင်းတော့အပင်အပြီးချက်ချင်းတော့မရဘူးဖြည်းဖြည်းချင်းပဲအပင်ကပေါက်လာပေါက်ပြီးမှဖြည်းဖြည်းချင်းရင်းအပင်ကြီးဖြစ်အပင်ကြီးဖြစ်ပြီးမှပွင့်ပွင့်ပြီးမှသီးဆိုတော့ တကြိုးသေးသေးများ50နှစ်55နှစ်လောက်နေမှပြီးတာပဲအပြီးတော်တော်နဲ့မရဘူးတကြိုးသေးပင်ကတော့အခုအဲတလနလအတွင်းအပင်ပေါက်ပြီးအပွင့်အပြီးတွေကြတာလည်းရှိပါတယ်လားများလာတယ်ဆိုမှပေါ့အသက်တူတဲ့ပင်လေးတွေကလည်းများပြီးဒါပေမဲ့နေချင်းညချင်းပြီးတာတော့မရှိပုံမရပါဘူးမရှိဘူးလို့ထင်တာပဲဘုန်းကြီးကနေချင်းညချင်းကတော့မပြီးနိုင်ဘူးသူကအဲအခုမြတ်စွာဘုရားတရားကချက်ချင်းကြိုးပေးတယ်အခုချင်းအခုကြိုးရတယ် အာဂါလီကောအချင်းခါအခွင့်မဆိုင်လည်းမဲ့အသင့်လည်းငယ်ချဲချင်းကျိုးပေးရသောတရားတော်မြတ်ပါပေတကားတရားအထုတ်ပါတဲ့အထုတ်လို့ရှိရင်သမာဓိလေးကမကြခင်ဖြစ်တတ်ပါလေပါရမီအလျောက်တချို့တစ်ထိုင်တွင်းလည်းဖြစ်တယ်အဲဖြစ်တဲ့လောက်ကလေးပေါ်လေမဲ့ဖို့ရတယ်လို့တော့မဟုတ်သေးဘူးသားမဲ့ဖို့ရတဲ့ပုဂ္ဂိုလ်လည်းဘုရားလက်ထက်ကတော့တစ်ထိုင်တွင်းရှိပါတယ်ခုနေကတော့နည်းနည်းရှားမှာပေါ့သူကအဲတစ်ထိုင်တွင်းမှာလည်းသမာဓိလေးရလားသမာဓိအကျိုးလေးခံစားရတယ် ဝိပဿနာဉာဏ်လေးလည်းဖြစ်တတ်ပါတယ်တိုင်းတွင်ဖြစ်ရင်ဖြစ်သလောက်ကလေးအကျိုးလေးရတယ်အဲနှစ်ရက်သုံးရက်လေးရက်ငါးရက်စသည်အားထုတ်ရင်တော့အဲဒီမှာတော့အကျိုးတွေရပါပြီသမာဓိဝိပဿနာအကျိုးတွေအမှန်ရတယ်တရားထုတဲ့ပုဂ္ဂိုလ်တွေဥရိယဗျာညာညာရောက်တော့တခါလဲဝမ်းမြောက်စရာဝမ်းသာစရာတွေနဲ့တွေ့နေတာအကျိုးတွေရနေတာသိနေရကြနောက်ပြီးသာသာမဟုတ်ဘူးတရားထုတ်တဲ့ပုဂ္ဂိုလ်တွေကအရေးအကြောင်းရှိတဲ့ခါကျတော့အဲ့ဒါလေးရှုလိုက်မှလိုက်လို့ရှိရင်အကျိုးတွေရတယ် ဟိုမှာစိတ်မချမ်းသာဖြစ်နေတယ်ဆိုတော့စိတ်မချမ်းသာတဲ့စိတ်ကလေးကိုမှားလိုက်ရင်ပျောက်သွားတယ်သူစိတ်ညစ်နေတဲ့စိတ်ကလေးမှားလိုက်ပျောက်သွားတယ်သက်သာရယူချက်ချင်းရတယ်အမှန်ကောင်းပါတယ်သူအဲကြောင့်အာဂါရီကောအာဂါလီကောအချိန်ခါအခွင့်မဆိုင်လင်းမဲ့အသင့်လည်းငင်းချက်ချင်းကျူးပေးတာတော့တရားတော်မြတ်ပါပေတကအာဂါလီကောဆိုတာ ဆိုင်နေရတဲ့ကာလမရှိဘူးဒါပါပဲအနေလေးပဲတို့ရုပ်ကဒါမှမပေါ်လို့ချိန်ခါအခွင့်မဆိုင်လင်မဲ့ဆိုလိုလဲကောင်းလို့ကာယံလေးနဲ့ယူပြီးတော့အနေကပြန်လာချိန်ခါအခွင့်မဆိုင်လင်မဲ့အသင့်လည်းငင်းချက်ချင်းယူပြီးတော့တရားတော်များပါပြီတကားသို့အာဂါလိကောချိန်ခါအခွင့်မဆိုင်လင်မဲ့အသင့်လည်းငင်း ချက်ချင်းကြိုပေးရသောတရားတော်မြတ်ပါပေတကားအကာလီကောချိန်ခါအခွင့်မဆိုင်လင့်မဲ့အသင့်လည်းငင်းချက်ချင်းကြိုပေးရသောတရားတော်မြတ်ပါပေတကား အကာလီကောချိန်ခါအခွင့်မဆိုင်လင်ပဲအသင့်လည်းငင်ချက်ချင်းကြိုပေးတာသောတရားတော်မြတ်ပါပေတကားအဂါလိကောအေဟိပါတိကောဩပါဏာယိကောပစ္စဒံဝရိတာဘဝိညိဘုဒ္ဓေတော့ကြံသေးရထားလိုက်အောင်မှာမပြီးနိုင်ဘူး။ဘာငါကုံသွားကြအောင်လေအဲ့ဒါ။

ယရိဒာသတ္တရိပုရိသယူပါနိအထပုရိသပုဂ္ဂလာဧသာဘဝတောသာဝကသံဃောအာဟုနေယောပါဟုနေယောဒေကိနိယောအဇလိကရဏီယောနုတ္တရာပုညကေတံလောကသာတိဘာငါကုံဘိုးဝါစီဘဂဝါတော်မြတ်စွာဘုရားဤသာဝကသံဃောတတိသားဖြစ်သောသံဃာတော်သည်သာဝကသံဃောတတိသားပေါင်းသံဃာတော်သည်သုပတိပါဏောကောင်းစွာအကျင့်ကြံတော်မူရပါပေ၏မြတ်စွာဘုရားဤတတိသားသံဃာတော် ကောင်းကောင်းကျင့်ပါပေတယ်အဲကောင်းကောင်းကျင့်တယ်ဘာသာတိုင်းဘာသာတိုင်းမှာကိုယ်ဘာသာတရားနဲ့ကိုယ်ဘာသာတရားဘာသာဝင်ပုဂ္ဂိုလ်တွေကောင်းကောင်းကျင့်တယ်လို့ကြီးတွေပြောကြမှာပါပဲဘယ်သူကမှအရှုံးပေးမှာမဟုတ်အညံ့ခံမှာမဟုတ်ဘူးကိုယ်ဘာသာတရားကောင်းတယ်လို့ဒီလိုပဲပြောတာပါပဲသူများဥစ္စာတွေမကောင်းဘူးလို့ဒီလိုပြောနေကြတာဘုရားသာသနာတော်မှာ ဘာဝကသံဃာတွေကကောင်းသောခြင်းရှိတယ်ဆိုတာဘယ်လိုကောင်းတာတော့သူများတဲ့ဘာထူးတော့ဘယ်လိုမေးကြကြည့်ထူးတယ်ကိုယ်ကလည်းကိုယ်ဆွဲလမ်းပြီးတော့ကောင်းတယ်တော့တက်တက်မှုန်းတင်ထားတာမဟုတ်ဘူးတကယ်ကိုထူးတာသူကဘယ်လိုထူးတော့ဆိုတော့လောဘဒေါသမောဟကင်းအောင်ကျင့်တဲ့အကျင့်မှုထူးတာကောင်းတာလောကမှာ မကောင်းတာတွေကင်းအောင်လုပ်ရင် ကောင်းတယ်နာယောဂဖြစ်နေတယ်ဆိုပါတော့အဲဒီနာယောဂဖြစ်နေတာပုဂ္ဂိုလ်ဟာနာယောဂကင်းအောင်လို့ပြောက်အောင်လို့ဆေးကုရင်ကောင်းတာပဲအဲဒီနာယောဂပြောက်စေနိုင်တဲ့ဆေးဆေးကုတာဒါကောင်းတယ်လို့ဆိုရမှာမကောင်းဘူးလို့ဘယ်နဲ့မှမပြောနိုင်ဘူးဘေးရန်အန္တရာယ်ရောက်နေတယ်အဲဒီဘေးရန်အန္တရာယ်ရောက်အောင်လို့ပြုပြင်တဲ့နည်းဆိုရင်ဒါကောင်းတာပဲအဲ ကောင်းတာပဲလူတွေဆင်းရဲဒုက္ခရောက်နေတဲ့အဲဒီဆင်းရဲဒုက္ခကိုပြင်းပြင်းနေစေနိုင်တဲ့နည်းအဲဒါဖာနီးပေးလို့ရှိရင်ဒါကောင်းတာပဲမကောင်းဘူးပြောနိုင်ဘူးဒီဥစ္စာကောင်းတယ်အဲဒါလိုပဲလောဘဒေါသမောဟဆိုတဲ့တရားတွေကမကောင်းအောင်ပြုလုပ်တတ်တဲ့တရားတွေမကောင်းတဲ့တရားတွေတဲ့ဘယ်လိုမကောင်းလို့လောဘအာကြီးလာလို့ရှိရင်ကိုကျိုးကိုစီးပွားအတွက်လှုပ်ချင်တာတွေလှုပ်တယ်အဲသူများတွေဘာဖြစ်နေနေအဲကိုကျိုးကိုစီးပွားဖြစ်ပြီးရောဆိုပြီးတော့လှုပ်ကြတာအခုလောကမှာ ဒီလိုဟာတွေပဲသူများဥစ္စာတွေခိုးတယ်လူတယ်တိုက်တယ်အဲဆိုတာတွေကကိုရုပ်ကိုစီးပွားတယ်ကောင်းစားခြင်းလည်းလုပ်တာ လောဘကြောင့်လုပ်တာဒေါသကြောင့်လုပ်တာလည်းရှိတယ်မောဟကြောင့်လုပ်တာလည်းရှိသူများသက်တည်းသားတယ်ဆိုတာများသောအားဖြင့်တော့ဒေါသကြောင့်လုပ်တယ်လောဘကြောင့်လည်းရှိတာပဲမောဟကြောင့်လည်းရှိတာအတော်မတရားမသိတာတွေပြုလုပ်တယ်ဆိုတာတွေလည်းပဲတချို့ကလောဘကြောင့်တချို့ကဒေါသကြောင့်ပဲတချို့လည်းမောဟကြောင့်လုပ်တာပဲ အဲ့တော့လောဘဒေါသမောဟတွေအားကြီးလာလို့ရှိရင်ဒီလောဘဒေါသမောဟတွေတိုက်တွန်းတဲ့အတွက်မတော်တာတွေလုပ်တယ်သူများတွေအကျိုးမဲ့ဖြစ်အောင်လုပ်တယ်သူများအကျိုးမဲ့ဖြစ်အောင်မဟုတ်ဘူးကိုယ်လည်းအကျိုးမဲ့ဖြစ်တတ်တယ်သူများအကျိုးမဲ့ဖြစ်အောင်လို့ကိုယ်လည်းအကျိုးမဲ့ဖြစ်တာပဲတချို့များလောဘကတိုက်တွန်းပြီးတော့ခိုးမှနေရာကြမှာပဲဆိုခိုးလိုက်တော့ကြတဲ့ရာဇဝမှုရောက်ဒုက္ခဖြစ်ကြရတာအဲအစတုန်းကတော့ကောင်းနေမယ်တင်လို့လုပ်တာပဲသူကခိုးတာသွားပြီးတော့ခိုးတာမှတချို့မသုံးရသေးဘူးဟုတ်လား တခါလေခိုးရုခိုးတယ်နဲ့တော့လက်ကူးလက်ကြချက်ချင်းမိတာအဲဒါချက်ချင်းသူဟာမကောင်းကျိုးပေးတာကိုကျိုးကိုကျိုးမဲ့ဖြစ်သွားတာလောဘကြောင့်သူသွားခိုးရကိုကျိုးအစားတော့သူများဥစ္စာခိုးလိုက်တော့သူများကျိုးမဲ့ဖြစ်ဖို့ရတယ်ဒါပဲမလို့သူမိသွားတော့ကိုကျိုးမဲ့လည်းဖြစ်သွားဒါကြောင့်လောဘဒေါသမောဟစီဆိုတာသူတို့တိုက်တွန်းတဲ့အတိုင်းလုပ်လို့ရှိရင်သူများကျိုးမဲ့လည်းဖြစ်တယ်ကိုကျိုးမဲ့လည်းဖြစ်တယ် အဲမျက်မှောက်တင်ပြောသေးတာကအနောင်သံဃာဘွားကြတော့ကိုကျိုးမဲ့တွေသေသေချာဖြစ်ပဲဒီဥစ္စာတွေအဲဒါကြောင့်ကိုကျိုးမဲ့သူများကျိုးမဲ့ကိုပြုလုပ်တတ်တဲ့လောဘဒေါသမောဟတွေကင်းတာကောင်းသလားမကင်းမဲ့ရှိနေတာကောင်းသလားစဉ်းစားကြည့်ပေါ့ကင်းတာကောင်းတယ်ယောဂဝေဒနာတွေအမြဲဆွဲဒီနေတာကောင်းသလားပျောက်သွားတာကောင်းသလားမင်းပျောက်သွားတာကောင်းတယ်ပြောမှာပဲအမြဲဆွဲနေတာမကောင်းဘူးလို့ပြောရမှာ ဘေးရန်အန္တရာယ်ရောက်နေတယ်ဒုက္ခတွေတွေ့နေတယ်အဲဒီဘေးရန်အန္တရာယ်ရောက်နေရောက်နေတာကောင်းသလားကျင်းသွားတာကောင်းသလားမေးလို့ရှိရင်ကျင်းသွားတာကောင်းတယ်ပြောမှာပေါ့အဲလိုပဲအကျိုးမဲ့ကိုဖြစ်စေရတဲ့လောဘဒေါသမောဟတွေဒီမြဲဒီနေတာကောင်းသလားကျင်းသွားတာကောင်းသလားကျင်းသွားတာကောင်းတယ်ပြောရမှာပဲအဲဒီလောဘဒေါသမောဟကျင်းသွားတာကောင်းလို့ရှိရင်လောဘဒေါသမောဟကျင်းအောင်ကျင့်တဲ့အကျင့်ဟာကောင်းသလားမကောင်းဘူးလားမေးလို့ရှိရင် ကောင်းတယ်ပြောရမှာပဲ ဒီချင်းအကောင်းဆုံးပေါ့ဒါအကောင်းဆုံးပဲကွနာယောဂဝရဏပြောက်စစ်ရတဲ့ဆေးအကောင်းတာလို့ပဲဒါအကောင်းဆုံးပေါ့ဒီလိုအဲဒီအကောင်းဆုံးဖြစ်တဲ့လောဘဒေါသမောဟကင်းတဲ့အကျင့်ဘယ်သူကကျင့်တယ်လဲအလုံးဘာသာတရားတွေမှာလျှောက်ကြည့်လောဘဒေါသမောဟကင်းအောင်ကျင့်တယ်ကျင့်ဆိုတာမရှိသလောက်ပါပဲတို့ဟိန္ဒူဘာသာတွေထဲမှာနည်းနည်းပါးပါးရှိပါတယ်ဒါပေမဲ့လို့သီလအကျင့်လောက်ပဲသူတို့ သင်္ချေရရှိသမာဓိအကျင့်လည်းတော်တန်ရှိတယ်ပညာအကျင့်ကသူတို့မှမရှိဘူးအရိယာမေဖို့ရအောင်ကျင့်တဲ့အကျင့်သူတို့မှမရှိဘူးမရှိတော့လောဘဒေါသမောဟလုံးလုံးကင်းအောင်ကျင့်တဲ့အကျင့်သူတို့မှပြည့်ပြည့်စုံစုံမရှိပါဘူးဘုရားသာသနာတော်မှာသာရင်လောဘဒေါသမောဟကင်းအောင်ကျင့်တဲ့အကျင့်ရှိတယ်ဘာတွေတုံးဆိုသီလအကျင့်ရှိတယ်သမာဓိအကျင့်ရှိတယ်ပညာအကျင့်ရှိတယ်သုံးပါးပဲသီလအကျင့်ကိုကျင့်နေရင်ပရိဝိတိတ်ကမခေါ်တဲ့အကျမ်းဆုံးလောဘဒေါသမောဟတွေကင်းတယ် သီလလုံးလုံးချုံချုံစားကြောက်နေတဲ့ပုဂ္ဂိုလ်ဟာကာယကမှုဝစီကမှုနဲ့မတော်တာတွေမပြုဘူးစိတ်ထဲကတော့ရှိမှာပေါ့လောဘဒေါသမကင်းမှမကင်းသေးပဲရှိတာပေါ့ဟုတ်လားရှိတယ်ဒါပေမဲ့မတော်တာတွေမပြုတချို့ကပြောကြတယ်တချို့ကတယောက်တယောက်စောင်းမြောင်းပြီးတော့ပြောကြတာပေါ့လေဘယ်ကိုယ်တော်တွေကတော့ဟန်ဆောင်နေတာပါသူတို့အလကားပဲဟန်ဆောင်နေတာပြောအမှန်ဟန်ဆောင်နေတာကကောင်းတာဟန်မဆောင်နိုင်တဲ့ပုဂ္ဂိုလ်တွေဒုက္ခဖြစ်တာသူက ဘယ်နဲ့ကာမဂုဏ်အာယုန်နေသုံးဆောင်ခံစားခြင်းနဲ့စိတ်ဆိုတာရှိကြမှာပေါ့ဘုထုဇဉ်တွေပဲရှိနေတာပေါ့လို့သာယဟန်တက္ကဝဋ်ထတာရှိတာပဲအဲကာမရာဂစိတ်ကင်းမှမကင်းသေးပဲရှိမှာပေါ့ဒါပဲမဲ့လို့ခံဆောင်နေရတာသူဟန်ကြနေတာသူကမများလို့ကာမဂုဏ်အာယုန်တွေမရှာမိဘူးကာမဂုဏ်အာယုန်တွေမသုံးဆောင်ဘူးရင်သားပဲကြည်ညိုရတာပဲဆိုတော့ကြည်ညိုွယ်ကုန်မဲ့သူသိခံနိုင်ပါသေးတယ်တော်ပါသေးတယ်ဆိုပြီးသူကဒီအာယုံပြုတာ အဲဟန်ဆောင်သားကနေရာကြတယ်ဟန်ဆောင်သားကတက်တက်မဲ့သူများကြည့်ညိုအောင်ဆိုပြီးဟန်ဆောင်ရင်တော့မကောင်းဘူးပေါ့လေကိုကကိုကိလေသာငြင်းအောင်လို့ဆိုပြီးမပြုသင့်မပြုလိုက်တာတွေမပြုပဲဟန်ဆောင်တာအကောင်းဆုံးပဲဗျာဟန်ဆောင်နိုင်မှနေရာဟန်မဆောင်မဲနဲ့ကျွေးကြရတယ်တို့တော့ဘာမှမဆိုလို့တာပဲဆိုရင်အဲ့ဒီကနေရာမကြောက်ဒီပုဂ္ဂိုလ်သီလကိုမစင်ကြဲတော့ဘူးဒါနေရာမကြောက်အဲသီလရိုးသေးသေးဆောင်နေတဲ့ပုဂ္ဂိုလ်တွေကမတော်မသင့်တဲ့ကာယကံမှုဝစီကမှုတွေမပြုဘူးယဟန်တော်များမှာယဟန်ဝိနိသိက္ခာပုဒ်တွေရှိတယ် အဲ့ဒါတွေမပြုဘူးစိတ်ထဲကတော့ရှိမှာပေါ့ပြင်းနေတဲ့စိတ်လူမှာလည်းပဲလူလိုက်သူစိတ်ထဲကတော့ຢာကရောဂါမောဟကိလေသာမှမကင်းသေးဘူးပြင်းနေတဲ့စိတ်ရှိမှာပေါ့စိတ်ဆိုးတဲ့ခါစိတ်ဆိုးမှာပေါ့သူတို့ဘာအသက်ကိုတတ်ရှင်တဲ့စိတ်လည်းပေါ်ခြင်းလည်းပေါ်မယ်သို့တော်လည်းမတတ်ဘူးသူများဥစ္စာခိုးခြင်းတဲ့စိတ်ရခြင်းတဲ့စိတ်လည်းပေါ်ခြင်းလည်းပေါ်မယ်သို့တော်လည်းမခိုးဘူးမလူဘူးမရက်မလူရမဖြစ်စည်းဘူးသူတို့အသားမရပေါ်မှာပြင်းမာတဲ့စိတ်လည်းသူမရှိဘူးလို့မပြောနိုင်ဘူးဒါပဲမဲ့လို့ကျူးလွန်မှုမရှိဘူးဆိုရင်ဒါဒီဥစ္စာကောင်းတယ်လို့ဆိုရတယ်ဒါဘာဖြစ်လို့လဲဆိုတော့ ဒါသီလစောင့်ရှောက်နေလို့သီလယုံကြည်နေလို့ဒီသီလပြည့်စည်ရင်ငါအာဟုလို့ဖြစ်မယ်ပဲငရဲချမယ်ကြောက်လို့အာသီလကိစ္စမရှိပါဘူးသီလသီလပြည့်လို့လည်းပဲမကောင်းကျိုးမပေးပါဘူးဆိုတဲ့ပုဂ္ဂိုလ်တယောက်ချင်းလှုပ်ရှင်တာတွေလှုပ်မှာပဲသီလတွေပြည့်ကုန်မှာအခုအဲ့ဒီသီလစောင့်ရှောက်နေတဲ့ပုဂ္ဂိုလ်တွေကကာယကမှုဝစီကမှုတွေမကျุလွန်မဲ့ငြိမ့်နေတယ်အဲ့ဒါဝိတိကမကိလေသာငြိမ့်တာတဲ့သီလယိုသေးသေးစောင့်နေရင်ဝိတိကမကိလေသာငြိမ့်တယ်သမာဓိဆိုတာ သမာဓိကမ္မဋ္ဌာန်းတစ်ခုခုကိုနှလုံးသွင်းတယ်သိတယ်ဘယ်မှမသွားဘူးဒီတိုင်းနေလို့ရှိရင်စိတ်ဆိုတာအထိန်သိမ်းမရှိပဲနဲ့ထိုင်သွားကျင်ရတွေသွားတယ်ရောက်ကျင်ရရောက်နေတာပဲအဲကျန်နေတာတွေလျှောက်ကျန်းနေတာပဲဟောသမထကမ္မဋ္ဌာန်းတစ်ခုခုနဲ့ဆိုတော့ပထူပထူစသည်ချင်းကတိုင်းနှလုံးသွင်းအာမို့ရင်လည်းခုနပြောတဲ့ဘုရားကုံနေအောင်ပြုနေအရဟံပူဇော်တုခန္ဓာမူလိုက်ပါပေတယ်အရဟံပူဇော်တုခန္ဓာမူလိုက်ပါပေတယ် အရဟံလောဘဒေါသမောဟဆိုင်သောကိလေသာညစ်ကြေးတွေမှာကင်းဝေးစေတော်မူပါပေတဲ့။အမသာမုဒ္ဒောလုံးစုံသောတရားတွေကိုကိုယ်ပိုင်ညာအဖြစ်မင်္ဂလာသိတော်မူပါပေတဲ့ဘုရားရှိရှိမြတ်တရားလုံးစုံကုန်းစင်သိမြင်တော်မူပါပေတဲ့။ဝါခါတော်မမမတိမင်းမဆောင်ကောင်းမှုသာဟောကြားတော်မူတဲ့တရားတော်များပါပေပဲ။သာနေဒီကိုကျင်ညာတို့ကမုချအဲဗာနေဒီကိုကျင်ညာတို့ကမုချကိုယ်တိုင်တွေ့မြင်နေသောတရားတော်များပါပေတကား။ ငါဂါရီကောရှင်ကာကွယ်မဆိုင်လင်မဲ့ပင်လည်းငင်းချက်ချင်းကျူးပြီးတော့တရားတော်မြတ်ပါပေတကားစသည်ဖြင့်ဘုရားတရားကုန်နေအောင်ယူနေတရားမသွားရဘူးစိတ်ဒီထဲမှာနေနေတယ်လောဘဒီထဲမှာလောဘစိတ်အကြီးကျယ်ဝင်မဖြစ်နိုင်ဘူးဒေါသမောဟစိတ်တွေအကြီးကျယ်ဝင်မဖြစ်နိုင်ဘူးသမာဓိအားကောင်းနေတဲ့ခါဆိုလုံးလုံးကိုမဖြစ်နိုင်ဘူးကိလေသာစိတ်တွေငြိမ့်အဲဒါပရိယုဋ္ဌာန်ကိလေသာတွေငြိမ့်နေတာတဲ့ အာသမထနဲ့အာနာပါနမှတ်နေတယ်ဆိုပါတော့ထွက်တဲ့ဝင်တဲ့နဲ့ထွက်တိုင်းဝင်တိုင်းဝင်တိုင်းထွက်တိုင်းဝင်တယ်ထွက်တယ်ဝင်တယ်ထွက်တယ်မှရာသဝစိတ်မသွားရဘူးငြိမ့်နေတယ်အဲ့ဒါပရိယုထံကိလေသာငြိမ့်နေတာဒါသမာဓိဖြင့်သမာဓိအကျင့်ဖြင့်ပရိယုထံကိလေသာငြိမ့်သည်ပညာအကျင့်ကျင့်တဲ့အခါအနုတ္တယကိလေသာငြိမ့်တယ်အနုတ္တယဆိုတာ အရိယာမဲ့ဖြစ်မပယ်ရသေးလို့ဖြစ်နိုင်တဲ့ကိလေသာကိန်းနေတယ်လို့ခေါ်ရတယ်အကြောင်းညွှန်ရင်ဖြစ်လိမ့်မယ်တဲ့ထားပြီးတော့ဉာဏ်ကမြင်ရတဲ့အာယုံလေးမှတ်ထားပြီးတော့အဲ့ဒီအာယုံပြန်စဉ်းစားပြင်တော့အဲ့ဒါလောဘဖြစ်မဲ့ဒေါသဖြစ်မဲ့မောဟဖြစ်မဲ့အဲ့ဒါအနုပြကိလေသာခေါ်တယ်အဲ့ဒါတွေဝိပဿနာပညာရှုနေတဲ့ပုဂ္ဂိုလ်ကမြင်တိုင်းမြင်တိုင်းရှုမြင်တယ်မြင်တယ်မှားမြင်ပြီးပြောက်မြင်ပြီးပြောက်တာကိုသိရကြားတိုင်းကြားတိုင်းရှုကြားတယ်ကြားတယ်မှား အဲကြာပြီးပြောက်ကြာပြီးပြောက်အိသလက္ခဏာတွေသိရမယ်နာရင်လည်းနာပြီးပြောက်စားရင်လည်းစားပြီးပြောက်သိတိသိတိရင်လည်းသိတိပြီးပြောက်ဒီကုသနာကြံစည်တာတွေလည်းသိပြီးပြောက်သိပြီးပြောက်အကုန်လုံးတစ်ခါတည်းမှတ်တိုင်းမှတ်တိုင်းပြောက်ပြောက်သွားတာကြီးတဲ့ထင်းနေမယ်ဆိုရင်အဲ့ဒီအာယုန်နဲ့စပြီးလောဘမဖြစ်တော့ဘူးဒီလိုမရှိတဲ့ပုဂ္ဂိုလ်တွေကလည်းမြင်ပြီးတဲ့အာယုန်ကဓာတ်ပုံရိုက်ထားသလိုပဲသူ့မှာရနေတာတခါမြင်ပြီးတဲ့ပြန်စဉ်းစားဒီပုံလေးပြန်ပေါ်တယ် ချစ်စရာပုံလေးလည်းပြန်ပေါ်တယ်မုန်းစရာပုံလည်းပြန်ပေါ်တယ်နားကကြားတဲ့စကားများသားပေါ်တာဖြင့်နားကြားတဲ့စကားလည်းကိုကိုကြိုက်တဲ့စကားလေးဆိုရင်လည်းအဲ့ဒီစကားလုံးလေးဟာပေါ်နေတယ်မြတ်စွာဘုရားလက်ထက်တုန်းကနန္ဒမင်းသားကြားဦးကြမှာပေါ့သနာဝရကလျာဏီကမှားရတဲ့လူသားမြတ်စွာဘုရားသုံးစားပြီးတော့သပိတ်ထမ်းခိုင်းပြီးကြောင်းခေါ်သွားတော့သနာဝရကလျာဏီကဆိုရင်တော့မောင်းတော့မြန်မြန်ပြန်ခဲ့ပါ n yazi esi ya dn အဲဒါအနုတ္တယကိလေသာကြောင့်ပရိယုဌာန်နေဖြစ်နေခေါ်တဲ့အနုတ္တယဝကြားတော့ကအနိစ္စဒုက္ခအနတ္တမထင်ခဲ့လို့ကြားတော့ကပြန်ပြန်ပြန်ခဲ့ပါဆိုတာလေးကိုကြားတယ်ကြားတယ်မှလို့မြန်မြန်မြန်ဆိုတာမြန်တယ်မြန်ပြောက်မြန်ပြောက်မြန်ပြောက်ပြန်ပြောက်ပါတစ်ခုချင်းတစ်ခုချင်းပြောက်ပြောက်သွားလို့ရှိရင်မြန်မြန်ပြန်ခဲ့ပါဆိုတာတသွန်းနဲ့တသွန်းနဲ့စပြီးအတိတ်ပဲမပေါ်ဘူးတစ်ခုစီတစ်ခုစီပြောက်ပြောက်သွားလို့ရှိရင်ဘာမှအတိတ်ပဲမရဘူးအဲဒီလိုအတိတ်ပဲမရလို့ရှိရင်သာကြံစင်းစားပြီးတော့ကိလေသာဖြစ်စရာအကြောင်းမရှိဘူး လူတယောက်ကနေပြီးတော့ကျိန်မောင်ဆဲဆိုတယ်ဆိုပါတော့အဲဒီကျိန်မောင်ဆဲဆိုတာလည်းသိသိဆိုရတယ်ဟိုငိုဟိုကိုများမယုံမသေးပြောလို့ရှိရင်စကားလေးတစ်လုံးကသိနာတာသို့စားသိနာတာဟိုတခါကဘုန်းကြီးတောင်မှဟိုလေဝါမိကတော့တရားတန်းလာမသိပါဘူးပြောဥပါတယ်အဲဒီမှာကိုရောနှမရေချိုးနေကိုရောတစ်ပါးရေချိုးရေချိုးနေတော့ကိုရောတစ်ပါးကဖဏဖွဲတာ ခဏဘွယ်တာတော့တကယ်ရေချိုးပြီးတဲ့ကိုယ်တော်ကရေချိုးပြီးလို့ခဏစီးမယ်လို့ကြည့်တော့ခဏကမရှိဘူးခဏမရှိတော့ဟာငါခဏပဲရောက်သွားပါလိမ့်ဘယ်သူယူသွားပါလိမ့်ဆိုတော့အဲဘယ်သူယူသွားပါလိမ့်ပေါ့ငါခဏကိုငါခဏကိုဘယ်ခွဲချီသွားပါလိမ့်သူကပြောတာလေလေသူကဟောကိုယ်တော်ကလည်းခဏဖွက်ထားမှပြီလို့သူကဟိုကလည်းပဲဒီကျော်စရာအနေနဲ့ကစားစရာအနေနဲ့ကြည်စားတဲ့အနေနဲ့ခဏဖွက်တာ အဲဒီဖဏရှင်ကလည်းပဲငါဖဏပဲခွဲချီသွားပါလိမ့်ဆိုပြီးပြောတော့ဖဏဖွဲ့ထားတဲ့ကိုယ်တော်စိတ်ဆိုးရတာတယ်သူကငါခွဲပြောင်ပြောရမလားဆိုပြီးစိတ်ဆိုးစိတ်ဆိုးရတာဘယ်တော့စိတ်ဆိုးသွားလဲဆိုတော့တခါလဲဥခဲတကူယူပြီးတော့အဲဒီဖဏရှင်ကိုယ်တော်ဥခဲကြီးနဲ့ထုလိုက်တာပြန်တော်မူကြတယ်လို့ဆိုတာကိုသူကအဲဒါနားထဲကကြားတာလေးအဲဒါပဲခွဲချီသွားပါလိမ့်ဆိုတဲ့အပံလေးကို ဝိပဿနာနဲ့ရှုပြီးတော့ဒါဘယ်လိုခွေးတို့ချီးသွားတို့တလုံးချင်းတလုံးချင်းလေးပြီးပြီးပျောက်ပျောက်သွားမယ်ဆိုရင်လေတလုံးတစ်လုံးနဲ့ဘာမှဆက်ဘူးငါဆိုတယ်လို့လည်းဘာနှလုံးသွင်းစရာမရှိဘူးလောဘဒေါသဖြစ်စရာလည်းမရှိဘူးစိတ်ဆိုးစရာမရှိဘူးဘာမှမဖြစ်ပါဘူးအခုတော့ဘယ်ရောခွေးရောချီရောသွားရောဒါတွေအကုန်လုံးစလိုက်တော့ဟာငါဆိုတာပဲငါခွေးပြောင်ဆိုတာပဲဆိုတဲ့စိတ်ရောက်လာဟောဒေါသတွေဖြစ် အာဒီကောင်ငါလည်းပဲခြေဥမပဲဖလိုက်ဥမပဲဆိုအုတ်ခဲကြီးကောက်ယူတာကောက်ရှင်တဲ့စိတ်တွေယူနေတဲ့စိတ်တွေဒါတွေလည်းသူမသိဘူးအုတ်ခဲကြီးယူလာယူလာပြီးတော့ထုရှင်တဲ့စိတ်တွေလည်းသူမသိဘူးဝိပဿနာနဲ့ဆိုဒါတွေအကုန်လုံးသိရင်လည်းပြက်ကုန်မှာအဲထုလိုက်တာလည်းသူမသိဘူးဟောသေးရောဒါဆုံးမှုလည်းသိကိုယ်တော်လည်းသိအဲ့ဒါအဲ့ဒါမျိုးရဲ့အနုပြကိလေသာကနေပြီးတော့ထလာတာလေအဲ့ဒါမြင်တိုင်းမြင်စဉ်ကြားစဉ်ကနေဒီဝိပဿနာရှုလို့ အနိစ္စဒုက္ခအနတ္တသဘောတရားတွေသိနေလို့ရှိရင်ဒီကိလေသာတွေမဖြစ်ရတော့ဘူးဒါကြောင့်ဝိပဿနာပညာချင်းဖြင့်အနုတ္တိယကိလေသာငြိမ့်ပြီဟုတ်လားသီလချင်းဖြင့်ကျူးလွန်မှုကာယကံဝစီကံမြောက်ကျူးလွန်မှုဝိတေကမကိလေသာငြိမ့်ပြီသမာဓိအချင်းဖြင့်စိတ်အဲ စိတ်တဏ္ဍာ၌ဖြစ်ပေါ်ထကြွဖြစ်ပေါ်နေသောပရိယုထံကိလေသာငြိမ့်သည်စိတ်တဏ္ဍာ၌ထကြွဖြစ်ပေါ်နေသောကိလေသာ ပရိယုထံကိလေသာငြိမ့်သည်ပညာအကျင့်ဖြင့်ဝိပဿနာထဲတယ်မှာဝိပဿနာပညာအကျင့်ဖြင့်အနုတ္တိယကိလေသာဖြစ်ထိုက်သောအနုတ္တိယကိလေသာငြိမ့်သည်ဒီကျင့်ကျင့်တာကိုမြတ်စွာဘုရားဤသာသနာတော်ဒီကျင့်ကျင့်ရတယ်အဲဒါဆိုရမယ် သီလအကျင့်ဖြင့်ကာယကမြောက်ဝစီကမြောက်ကျူးလွန်သောဝိတိတ်ကမကိလေသာငြိမ့်သည်သီလအကျင့်ဖြင့်ကာယကမြောက်ဝစီကမြောက်ကျူးလွန်သောဝိတိတ်ကမကိလေသာငြိမ့်သည် သီလအကျင့်ဖြင့်ကာယကံမြောက်ဝစီကံမြောက်ကျူးလွန်သောဝိတိတ်ကမကိလေသာငြိမ့်သည်အဲသီလကျင့်တဲ့ပုဂ္ဂိုလ်တွေဝိတိတ်ကမကိလေသာငြိမ့်တယ်ငါးပါးသီလကျင့်တယ်ငါးပါးသီလနဲ့ဆိုင်တဲ့ဝိတိတ်ကမကိလေသာတွေငြိမ့်တယ်အနံကောင်းပါလေသို့သမာဓိအကျင့်ဖြင့်စိတ်တဏှာ၌ ကြွဖြစ်ပေါ်သောပရိယုထံကိလေသာငြိမ့်သည်သမာဓိအကျင့်ဖြင့်စိတ်တဏ္ဍာ၌ထကြွဖြစ်ပေါ်သောပရိယုထံကိလေသာငြိမ့်သည်သမာဓိအကျင့်ဖြင့်စိတ်တဏ္ဍာ၌ထကြွဖြစ်ပေါ်သော ပရိယုဋ္ဌာန်ကိလေသာငြိမ့်ပြီဟောသမာဓိကမ္မထာတစ်ခုခုအားထုတ်နေစိတ်ကူးတွေတောင်တော်များပါတယ်မရဘူးအဲ့ဒါပြောတာပါပဲစိတ်သာနာထားကြဖြစ်ပေါ်တဲ့ပရိယုဋ္ဌာန်နေဆိုတာလောဘဒေါသမောဟစိတ်ကူးတွေမဖြစ်ရဘူးဖြစ်ခွင့်မရဘူးငြိမ့်နေอืมဆိုရမယ်ပညာချင်းဖြင့်ဖြစ်ထိုက်သောအနုပ္ပယကိလေသာငြိမ့်ပြီ ပညာကျင့်ဖြင့်စစ်ထိုက်သောအနုတ္တိယကိလေသာငြိမ့်သည်ပညာကျင့်ဖြင့်စစ်ထိုက်သောအနုတ္တိယကိလေသာငြိမ့်သည်အဲဝိပဿနာပညာကျင့်အရိယမေပညာကျင့်အဲဒီပညာကျင့်ကျင့်လို့ရှိရင်ဖြစ်တိုက်တဲ့ကိလေသာတွေငြိမ့်သည်အနုတ္တိယကိလေသာတွေဝိပဿနာရှုနေတဲ့ပုဂ္ဂိုလ်ရာရှုတိုင်းရှုတိုင်း အဲဒီတာယုံတာယုံနဲ့စပ်ပြီးတော့ဖြစ်မဲ့လောဘဒေါသမောဟကိလေသာတွေငြိမ့်နေတာအမှန်ကောင်းတဲ့ကျင့်တွေတခါရှုတခါငြိမ့်တခါရှုတခါငြိမ့်မဲ့တခါလည်းကိလေသာတွေမရှုရင်ဖြစ်မဲ့ကိလေသာတွေအဲဒီမြင်ကြတဲ့အာယုံတွေအောင်ပြုပြီးတော့လောဘဒေါသမောဟတွေဖြစ်မှာအဲဒါတွေမဖြစ်ရဘူးမှတ်တိုင်းမှတ်တိုင်းငြိမ့်နေတာအမှန်ကောင်းတဲ့ကျင့်တွေအဲဒီသီလသမာဓိပညာကျင့်တွေကျင့်တာဟာဘာလို့ဆိုရင်ကောင်းသောကျင့်ပဲလောဘဒေါသမောဟကိလေသာအနု အလတ်အရင်အဲဒီကိလေသာတွေငြင်းချောင်းဖြစ်တဲ့ကောင်းသောအကျင့်တွေကျင့်နေတာမြတ်စွာဘုရားလက်ထက်ကရှင်သာရိပုတ္တရာရှင်မောဂလန်အစရှိသောဘုရားတပည့်ဘာဝကသံဃာတော်တွေဒီကျင့်ကျင့်တယ်အဲဘုရားလက်ထက်ကရှိခဲ့တဲ့ဘိက္ခုနီရာမိမတွေလည်းဒီကျင့်ကျင့်တယ်ဘုရားလက်ထက်ကရှိခဲ့တဲ့နာရဝိသကစိတ်ဓာတ်သူကျွယ်အစရှိသော ဒကာဒကမတွေလည်းပဲဒီကျင့်ကျင့်တယ်ယခုရှိနေကြတဲ့ယဟန်တော်တွေဒကာဓမ္မတွေလည်းဒီကျင့်ထိုက်ပြရတော့ကကျင့်နေတယ်အဲ့ဒါမြတ်စွာဘုရားဤတပိသားတွေကောင်းသောကျင့်ကျင့်နေတာပါပဲဒီကျင့်ဟာကောင်းသောကျင့်တွေကျင့်လို့ရောက်အဲကောင်းသောသီလကျင့်ကိုကျင့်တော်မူကြပါပေတယ်သမာဓိကျင့်ပညာကျင့်တွေကိုထိုက်ပြရလို့ကကျင့်တော်မူကြပါပေတယ်ဘုရားတပိသားတွေအကုန်လုံးကိုပြောတယ်အခု ကိုရှိမှတွေ့နေတဲ့တဘာနာဘာကိုတော်တွေဒါပြောတာမဟုတ်ဘူးသူကမြတ်စွာဘုရားဤတတိသားတွေအကုန်လုံးနဲ့စင်စစ်ကတော့ဖြင့်အရိယာပုဂ္ဂိုလ်7ပါးအပေါင်းပဲအဲ့ဒီပုဂ္ဂိုလ်တွေကသံဃာရှိပဲအရိယာဖြစ်အောင်လို့ကျင့်နေတဲ့ပုဂ္ဂိုလ်လည်းပါတယ်တဲ့မှာအဲအရိယာဖြစ်အောင်ကျင့်နေတဲ့ပုဂ္ဂိုလ်နဲ့အရိယာပုဂ္ဂိုလ်7ပါးပေါင်းဘုရားတတိသားသံဃာတော်တွေဟာကောင်းသောကျင့်တွေကိုကျင့်တော်မူကြပါပေတယ်လောဘကင်းအောင်ဒေါသကင်းအောင်မောဟကင်းအောင် သီလသမာဓိပညာအကျင့်တွေကိုကျင့်တော်မူကြပါပေတယ်ဒါအာရုံပြုရမှာဒါလည်းညိုကြကောင်းတဲ့ဘုရားသာသနာတစ်ခုလုံးအများကြီးရှင်သာရိပုတ္တရာရှင်မောဂလမသာရဟန္တာပုဂ္ဂိုလ်တွေလည်းမြင်မတွေ့နိုင်အောင်အများကြီးအနာဂါနေလည်းရှိသရဏလည်းရှိသောတာပန်လည်းရှိအဲသောတာပတိမေဖို့ရအောင်ကျင့်နေတဲ့ကလျာဏပုရုဇဉ်ပုဂ္ဂိုလ်တွေလည်းရှိအများကြီးပေါ့ယခုလည်းပဲရှိတာရှိကလည်းရှိတာပဲသာသနာလုံးမှာအဲဒီဘုရားတိပိသာသံဃာတွေအကုန်လုံးအောင်ပြုပြီးတော့ ဆင်ញင်ရမှာကိုသို့သုပတိပန္နောလောဘဒေါသမောဟကင်းကြောင်းကောင်းမွန်စွာရှင်းကြံတော်မူတတ်သောဘာငါတော်မြတ်ပါပေတကားသုပတိပန္နောလောဘဒေါသမောဟကင်းကြောင်း ကောင်းမွန်စွာရှင်းကြံတတ်သောသံဃာတော်မြတ်ပါပေတကားပုဂ္ဂတိပံတော်လောဘဒေါသမောဟကင်းကြောင့်ကောင်းမွန်စွာရှင်းကြံတတ်သောသံဃာတော်မြတ်ပါပေတကား အဲဒီသံဃာကုံတွေအောင်သံဃာကုံတွေအများကြီးကြံနေတယ်အချိန်ကနည်းသွားပြီ။သံဃာကုံတွေအောင်ပြုပြီးတော့နေတဲ့ဥပုပ်ကဘန်ကူဘောဓထဘန်ကဥပုပ်တဲ့ဥပုပ်သုံးခုပြီးသွားတယ်။နောက်မိမိသီလစင်ကြယ်ပုံကိုဟာလားငါးပါးသီလဆိုရင်ဖြင့်ကြာပါပြီစင်ကြယ်လာတာစင်ကြယ်စောင့်ရှောက်တဲ့ပုဂ္ဂိုလ်တွေကုသီလတွေအောင်ပြုပြီးတော့အဲငါသီလစင်ကြယ်ပါပြီလေလို့အောင်ပြုပြီးတော့နေတာသီလသီလကိုသီလဘောဓထတယ်။ ။ဒီနေ့တည်းအတွင်းမှာဆွင်ကျေစောင့်ထားတဲ့ဥပုပ်လည်းပဲဒါလည်းအာရုံပြုနိုင်ပါလေ။သာကဆွင်ကျေဘေကလှူဒါန်းမှုတဲ့။အဲဒါတွေအာရုံပြုတာသာကဥပောဒထ။อืมကိုစားမဲ့ကိုသုံးမဲ့ဥစ္စာလေးတွေမသုံးရမဆွဲရဖ ೇನೆ ဆွင်ကျေဘေကလှူဒါန်းတာသိပြီးတော့အာရုံပြုစရာကောင်းတယ်။อืมလောကမှာစာရေးတော်ရင်နေထိုင်ရေးတွေအခက်အခဲတွေမှာကိုစားဖို့ရလေးတွေမစားဘဲနဲ့ကိုသုံးဖို့ရလေးတွေမသုံးဘဲနဲ့ ။ဉာဏ်တန်ဃာတော်တွေလှူဒန်းပြီးတော့နေကြတာများနာကိုအားရစရာကောင်းပါတယ်။စားဖို့တော့ဖို့ရလေးတွေမစားမတော့ဘဲနဲ့ကိုအသုံးဆောင်လေးတွေတကားတဲ့စွန့်လွတ်ပြီးတော့လှူဒန်းတာလှူနိုင်ခဲ့တယ်။မေစေရဝန်တော်မှုရှိနေတဲ့လောကထဲမှာမေစေရဝန်တော်မှုမရှိဘဲနဲ့ကိုယ်ပိုင်လေးတွေကိုယ်သုံးကိုယ်ကလေးတွေမသုံးဘဲနဲ့သမင်းဟင်းပဲဖြစ်ဖြစ်မုံပဲဖြစ်ဖြစ်အဝတ်အထည်ပဲဖြစ် အားရကြီးပေါ့လေသုံးမွေရလေးတွေမသုံးမဲနဲ့တခါတည်းစွန့်လို့ပြီးတော့လူတန်းခဲ့တာလေးတွေလူတန်းခဲ့တာလူတန်းနေတာယနေ့ဖို့လူတန်းနာအဲဒါလေးအောင်ပြုပြီးတော့ငါအဲဝန်တိုခြင်းအငြိအချင်းမရှိဘဲနဲ့လူနိုင်ပါပေတယ်သူကျက်နိုင်ပါပေတယ်လို့ကိုယ်လူတန်းတဲ့ဂုံလေးတွေလည်းအောင်ပြုနိုင်တယ်ဇာကနုဒတိဇာကနုဒတိနဲ့တကွဖြစ်တဲ့ဥပုဘ္ပါဇာကဥပုဘ္ ပြီးတော့ဒေဝတာဥပုပ်နတ်ပြည်လောကရောက်နေတဲ့နတ်သားတွေနတ်သမီးတွေဆိုတာသရုမာရဲ့မှာလည်းအများကြီးရှိတဲ့ဒါဝရိန်သားယာမာဒုတိယနေမာနိပဒမသာသာနိမဒဝသဝရီနတ်ပြည်၆တာမှာဘုံတော်အနုဘော်တွေနတ်စည်းစိမ်တွေနဲ့ပြည့်စုံပြီးတော့အမှန်ချမ်းသာကြွယ်ဝနေတဲ့နတ်တွေပေါ်လေသူတို့ကတော့အေးပါတယ်ဘာမှဘေးရန်အန္တရာယ်မရှိဘူးအမှန်ချမ်းသာတဲ့ပုဂ္ဂိုလ်တွေပါပဲအဲဒီလိုနတ်တွေဘာဖြစ်လို့နတ်ပြည်ရောက်ရတယ်လဲဆိုသူတို့မှာ သရာတရားရှိတယ်ဘုရားတရားသံဃာယတနာသုံးပါးယုံကြည်တဲ့သရာတရားကံကံအကျိုးယုံကြည်တဲ့သရာတရားရှိတယ်ဒါကြောင့်မို့သလိုကုသိုလ်ပြုပြီးနာတရားကြအဲဒီလိုသရာတရားတွေငါလည်းရှိတာပဲလို့ဆင်ញမ်းပါတော့ရှိတာပေါ့အခုသရာတရားရှိလို့ပဲကုသိုလ်ကောင်းမှုတွေပြုကြတယ်သီလဆောက်တည်ကြတယ်ဥပုသ်သင်သီလတွေဆောက်တည်ဥပုသ်တွေဆောက်တည်ကြတယ်သူနိုင်ကြတယ်တရားအထုတ်နိုင်ကြတယ်သရာတရားတွေအများကြီးရှိနေတာပေါ့အတူတူပါပဲအဲဒီနတ်တွေဟာသီလ ကျင့်သုံးလို့သီလကြောင့်လည်းပဲနတ်ပြည်ရောက်ကြတယ်ဆွန်ကျဲပေကံလို့စာကဆွန်ကျဲပေကမှုကြောင့်လည်းနတ်ပြည်ရောက်ကြတယ်အဲသုဒ္ဓအခုလိုတရားနာပြီးတော့မှသားတဲ့သုဒ္ဓမျိုးရှိလို့တဏှာတရားကြတယ်ဗဒာသီလသုဒ္ဓစာပညာအသိလိမ္မာလည်းရှိလို့အခုတရားနာပြီးအသိလိမ္မာရှိတာမျိုးတရားထုတ်ပြီးအသိလိမ္မာရှိတာမျိုးအဲဒီလိုအသိလိမ္မာလည်းရှိလို့နတ်တရားကြတယ်ငါမှလည်း ဒီသဒ္ဓသီလသုဒ္ဓဆရာပညာဆိုတဲ့၅ပါးသောတရားတွေရှိနေတာပဲငါလည်းပဲချိန်ဆိုနာပြေရောက်နေတာပဲယခုဘဝကသိလို့ရှိရင်အဲ့ဒီနာပြေဧကံရောက်မှာပဲလို့အဲ့ဒီနာပြေရောက်ကြောင်းပြည့်တဲ့ဂုဏ်တွေကပြည့်စုံနေတာပဲလို့ဆိုရင်ဒါကဒေဝတာနုဒတိခေါ်ပါတယ်အဲ့ဒီဒေဝတာနုဒတိဖြင့်စောက်သုံးတဲ့ဥပုဂ္ဂိုလ်ဒေဝတုပောဒထဒေဝတာဥပုဒ်တဲ့နတ်တင်တဲ့ကွာအတူတူနေရတဲ့ဥပုဂ္ဂိုလ်လို့ဆိုလိုတယ် ဟောကကိုယ်အားဖြင့်အတူတူမနေရတော့လေခုံအားဖြင့်တော့တူးနေတယ်ဓာတ်လူဖြစ်နေတယ်နတ်တင်နဲ့မကြခင်လဲနတ်တင်နဲ့ဓာတ်လူဖြစ်တော့မှာပဲလို့မကြခင်ပဲအသက်ရွယ်ကြီးနေတဲ့ပုဂ္ဂိုလ်စဉ်နောက်နှစ်ပေါင်းတဲမကြတော့မကြခင်ပဲနတ်ပြည်ရောက်နတ်တင်နဲ့အတူတူပဲဓာတ်လူဖြစ်မယ်အဲဒီကိုယ်အားကုသိုလ်တွေများနေလို့ရှိရင်အဲဒီနတ်တင်တဲ့တောင်းကိုယ်ကတကိုးကြီးအောင်မှာတတန်းကြအောင်မှာမကြတော့ဘူးသူသာအဲဒါနတ်တင်နဲ့အတူတူကနေရတဲ့ဥပုဒ်အဲဒီဥပုဒ်6ခုမြတ်စွာဘုရားဟောပါတယ်အဲဒါဟာ သိစင်ကြအောင်လို့တဲ့အခုဟုတ်ပဲတဲ့အဲဒီလိုဘုဆောင်ရမှာနှလုံးသွင်းဆင်ခြင်အပ်တဲ့နှလုံးသွင်းဆင်ခြင်ပုံလည်းရှိတယ်ဘယ်လိုလဲဆိုတော့ဘုရားရဟနာပုဂ္ဂိုလ်တွေမှာဒီသီလတွေကိုတစ်သက်ပါလုံးစောင့်တည်ကြတယ်ငါမှဒီနေ့ဒီရက်ဒီတနေ့တရက်အတွင်းဘုရားရဟနာပုဂ္ဂိုလ်တွေဂုဏ်နဲ့ပြည့်စုံပြီးတော့နေရတာပဲလို့လည်းနှလုံးသွင်းရမယ်တဲ့အဲဒီထဲမှာမာတိပါဒဆိုတာကတော့အခုလူတွေလည်းပဲအများအားစောင့်တင်တာအရင်ကတည်းကအများအားမှာပဲ မူတာဝါဒသူရာမေရိယဒါတွေအများအားမှာပဲအာရမစရိယဆိုတာကတော့တချို့ပုဂ္ဂိုလ်တွေမှာအများအားမဟုတ်ဘူးတချို့ပုဂ္ဂိုလ်တွေလည်းအများအားဖြစ်နေတာပါပဲငငယ်ရွယ်ပုဂ္ဂိုလ်တွေဆိုရင်အိမ်တော်မရှိတဲ့ပုဂ္ဂိုလ်တွေအာရမစရိယပြည့်စုံနေတာပါပဲအိမ်တော်မရှိတဲ့ပုဂ္ဂိုလ်လည်းပြည့်စုံနေတာပါပဲအဲအာရမစရိယသိက္ခာဘုတချို့ပုဂ္ဂိုလ်တွေမှာခဏတည်းရဲ့ပဲဆောက်တည်နိုင်တယ် ဝိကာလဘောဇနမွန်လွယ်သောခါမစားတဲ့သိခါဘောအနိတရပဲဆောက်တည်နိုင်တယ်။နေသာဂိတဝါရိဒကာချင်းသိချင်းပန္နတာပါစင်ချင်းစတဲ့သိခါဘောတချို့ပုဂ္ဂိုလ်ဂရိတရပဲဆောက်တည်နိုင်တယ်။ဥစ္စာတေနမဟာတေနဆိုတာကတော့ဖြင့်ဗမာပြည်မှာအများချင်းအကုန်လုံးလိုပဲဖြစ်နေပါတယ်။ဒါပေမဲ့လို့ဆောက်တည်တော့ဂရိတရပဲဆောက်တည်တယ်ထားပါတော့အဲဒီ၄၅ခုလောက်ကတော့အဲဂရိတရပဲတချို့ပုဂ္ဂိုလ်တွေကဆောက်တည်နိုင်တယ်။အဲဒါတွေက တရားရဟနာပုဂ္ဂိုလ်တွေအများအားဆောက်တည်နေတဲ့သိက္ခာပုအကျင့်တရားတွေတဲ့ဒီဂုဏ်တွေအမှန်တမ်းမြင့်မြတ်တဲ့ဘုရားနာပုဂ္ဂိုလ်ရဲ့ဂုဏ်တွေဟာငါတာနာမှာခဏဒီနေ့တည်းရဲ့ပြည့်စုံအောင်လို့စောက်တည်ကျင့်သုံးနေရတာပဲလို့ဒီလိုအောင်ပြုပြီးတော့လည်းကျင့်သုံးရမယ်အဲဒီလိုကျင့်သုံးတဲ့ဥပုဘ္ဗာဘယ်လောက်အကျိုးကြီးတယ်ဆိုလို့ရှိရင်မြတ်စွာဘုရားကအိန္ဒိယနိုင်ငံလူရီပါကျွန်းလို့ရှိရခေါ်ပါတယ်အိန္ဒိယနိုင်ငံနဲ့ ပေါ်ပြပြီးတော့သွားပါတယ်အဲဒီသဘူရီပါကျွန်းမှာတိုင်းကြီးတော်လာတာဟိုတုန်းကတိုင်းနိုင်ငံအဲခွဲထားတဲ့တိုင်းနယ်ပဲတော်လာတာ16ခုရှိတယ်အင်္ဂါတိုင်းမကရတိုင်းနဲ့အင်္ဂါတိုင်းနဲ့မကရတိုင်းကတော့အဲဒီဗိမိတာရမင်းတို့ဇာရတတို့အုပ်စိုးတဲ့ဌာနကာတိတိုင်းကောသလတိုင်းနဲ့ကာတိတိုင်းကောသလတိုင်းနှစ်တိုင်းကလည်းပတိနိကောသလမင်းကြီးအုပ်စိုးနေတယ်ကနှစ်တိုင်းရှိပါအုပ်စိုးနေတယ် အဲဒီပြင်တိုင်းလေးတွေတော့တိုင်းတိုင်းတိုင်းစီပါအလုံး16တိုင်းရှိတယ်အခုတော့အိန္ဒိယနယ်ပယ်ခွဲတာ6ခုလောက်ရှိသလားမသိပါဘူးခွဲတော့ရှိတယ်သူကအဲဒီအိန္ဒိယပတ်ဝန်းကျင်မှာပဲအရှိတုန်းကတိုင်းကြီးသောလာကအဲဒီတိုင်းကြီးသောလာကမှဖို့တန်တဲ့သာဝေတောက်ခွဲတွေရောရွှေငွေစိုက်သောယရနာတွေရောဆင်းရဲစိုက်သောယရနာတွေရောအများကြီးပေါ်လေဒါတွေရှိရဲတဲ့အဲ့ဒါတွေကို အစိုးရပြီးမင်းဖြစ်ရတဲ့မင်းစည်းစိမ်ဆိုတာဟာအမှန်တန်ကြီးကျယ်တယ်လို့ဟိုတုန်းကဒီလိုယူဆမှာပေါ့လေဥက္ကဋ္ဌတုန်းကအမှန်တန်ကြီးကျယ်တဲ့စည်းစိမ်ပဲတဲ့လူပြည်လောကမှာအဲ့ဒီမင်းစည်းစိမ်ဟာအခုပြောခဲ့တဲ့အရိယာဥပုပ်အကျိုးကိုမမိပါဘူးတဲ့ဟုတ်လားအခုပြောခဲ့တဲ့ဘုရားကုံတရားကုံသံဃာကုံစသည်တွေအာရုံပြုပြီးတော့ကျင့်သုံးနေတဲ့ဥပုပ် ဘုရားရဟနာတို့အကျင့်မျိုးနဲ့ငါအပြည့်စုံပြီးတော့ဒီနေ့တည်းအကျင့်ရတာပဲလို့လုံးသွင်းယူသေးကျင့်နေတဲ့ဥပုပ်အဲ့ဒီဥပုပ်ရဲ့အကျိုး16ပုံပုံပြီးတကုံတော်မတန်ဘူးခုနကမင်းစည်းစိမ်ဟာဥပုပ်ဒီနေ့တည်းစောင့်လိုက်တာရဲ့16ပုံပုံပါတဲ့တပုံလောက်တောင်မှမရှိပါဘူးတဲ့မင်းစည်းစိမ်ဟာဒီလောကနေရာနဲ့ကြည့်မယ်ဆိုမင်းစည်းစိမ်ကပိုကြီးတယ်လို့ထင်ပါပေါ့ဥပုပ်ဆောင်တာသေးသေးလေးပဲအောင်းဝင်ပါ ဒီလိုထင်ပါပဲလို့ဆိုဥပုသ်ဆောင်တာကအကျိုးကလည်းမပြနိုင်သေးပဲဟာကိုမပြနိုင်တော့ဥပုသ်ဆောင်တာလူတိုင်းဆောင်ဖြစ်တာပဲဘာခက်တာမှလို့ဒီလိုအောင်းမေအောင်မှသူကလိုမဟုတ်ဘူးသူကအရေးကြီးတယ်အဲဒီမင်းစည်းစိမ်တဲ့16စမကတာပဲလို့ဆိုလိုပါတယ်16စဒါရိုးရိုးအနေပဲတရားရာဆရာတွေကသောလာသနဲ့အဲကလနဲ့နှစ်ခုပေါင်းလိုက်တော့ကလကလည်း16စိတ်တစ်စိတ်ကိုသောလာသကလည်း16ပုံ 16 16လီဆိုတာ256စိတ်တစ်စိတ်ဆိုတာဒါကရာဇာရီရတယ်လို့ဖွင့်တယ်ဒါကတော့16စိတ်ဆိုရင်ကိုများလာပါပြီ16ရိုးရိုးပဲထားပါတော့သူကအဲဒီဥပုသ်ဆောင်လို့ရတဲ့ဥပုသ်တနည်းတည်းဆောင်လို့ရတဲ့အကျိုးကို16ပုံတပုံပုံပါတဲ့မင်းစည်းစိမ်အကုန်လုံးနဲ့နှိုင်းချင်ကြည့်ရင်အဲဒီ16ပုံတပုံလောက်တော့မရှိပါဘူးတဲ့ဒီမင်းစည်းစိမ်ဟာဘာကြောင့်လို့ဆိုလို့ရှိရင် ဥပုသ်ဆောင်တဲ့ပုဂ္ဂိုလ်ဟာဒီဥပုသ်ဆောင်တဲ့အတွက်ဒီနေ့တည်းရဲ့ပဲဆောင်အောင်တော့တဲ့သဒုဝါယနာပြည်လည်းရောက်နိုင်တယ်ဒါရိနာယာမတုတ္တိရနေမနနေပြဏိတဝေဒဝရိသနာတိချောက်ထဘယ်ပုံဖြစ်ရောက်နိုင်တာတဲ့ဥစ္စာခုနကပြောတဲ့ဥပုမျိုးကဟုတ်ကိုရောက်နိုင်တာဆိုင်သူ့အကောင်းကြီးပဲအမှန်စင်ကြဲတဲ့ဥပုရောက်နိုင်တယ်အခုအခုပုဂ္ဂိုလ်တွေစောင့်တာဒီဒီဥပုမျိုးပါပဲဒီဥပုမျိုးပဲအများပြည့်စုံတဲ့ပုဂ္ဂိုလ်တွေတော်များပါတယ်အဲဒါတကယ်ကိုရောက်နိုင်တာလေ အဲ့ဒီမှာသတုမာရေးပဲတွေ့ကြည့်ပါအောင်တဲ့သတုမာရေးဆိုတာအဲလူပြင်းနဲ့တစားထဲနေတဲ့ယုတ်ကစိုးဘုံကစိုးတွေလည်းပါတယ်သူတို့လည်းပါတယ်ကောင်းငင်မှာတီးနေတဲ့အာကာသထဒေဝတာကြီးခေါ်တယ်ကောင်းငင်တီးတဲ့သူတို့လည်းပါတယ်အဲသတုမာရေးသို့တော်လည်းအာကာသထဒေဝတာတွေမှအသက်တန်းကရှိတယ်ဟိုမြေပေါ်တည်တဲ့နတ်တွေကတော့ချိုးလဲအသက်ကတို့ချိုးလဲရှိတာတွေလည်းရှိပါတယ်ယုတ်ကစိုးတွေပါတယ်ချိုးရှိတာရှိတယ် အဲ့ဒီသရုမာယနာပြေမှာနတ်တဲ့ဟာဘယ်လောက်ရှိသလဲဆိုရင်လူပြေကအနှစ်ပေါင်း90မှာသရုမာယနာပြေမှာတည့်ရပဲအဲ့ဒီရက်ပေါင်း30ဆိုရင်သူတို့သရုမာယနာပြေမှာတက်လာပဲအဲ့ဒီလပေါင်း12လကိုတစ်နှစ်ပဲတဲ့အဲ့ဒီလိုနှစ်ပေါင်းနတ်တို့ရည်ရွယ်နဲ့နှစ်ပေါင်း900ပဲရှိတယ် အဲ့ဒါခုနကရက်တရက်က50 50သွားနေတော့တစ်နှစ်ရက်ပေါင်း360မှာဆိုတော့50နဲ့ထမြောက်တော့အများကြီးဖြစ်သွားတာပေါ့လေသူကနတ်တစ်နှစ်ကလူရဲ့နှစ်ပေါင်းနေအများကြီးဖြစ်လာအဲနတ်ရဲ့နှစ်ပေါင်း900ကမြောက်လိုက်တော့နှစ်ပေါင်း9သန်းရှိတယ်လူအကြီးအတွက်နဲ့အဲသလူမယနာပြည့်ဖြစ်လို့ရှိရင်အနှစ်ပေါင်း9သန်းအသက်ရှင်နိုင်တယ်နှစ်ပေါင်း9သန်းဆိုတော့လူပြေက ခုနကမင်းဖြစ်တဲ့တိုင်းကြီးသောလာသာမှာမင်းဖြစ်တဲ့ပုဂ္ဂိုလ်ရဲ့အသက်ကဘယ်လောက်ရှိမလို့ဆိုရင်ဘုရားလက်ထက်တော်ကအများဆုံးအနှစ်တရာပဲအနှစ်တရာတော့မရှိနိုင်ပါဘူးသူကငငယ်ရွယ်ရွယ်အပိုင်းကလည်းနှုတ်အောင်မဟုတ်အရွယ်ရောက်တဲ့အချိန်ကစပြီးတော့ဆိုရင်များလာရင်80ပါပဲ80တဲ့မများဘူးအဲ့ဒါလောက်ကလေးအသက်ရှင်ပါဘူးဒီတွင်းလေးပဲအဲမင်းစီစဉ်လေးခံစားရမှာဒီတွင်းမှာလည်း ဆိုရင်ကြောင့်ညပူပန်ပူပန်ရတာတွေအများကြီးဒုက္ခတွေအများကြီးရောက်ဦးမှာပါတဲ့ဘုံတော်နေမကောင်းထိုင်မသာတွေလည်းဒီတိုင်းရှင်းဦးမှာအဲဒီတော့ဘုန်းကဘုရုမယေနာပြည်နှစ်900နဲ့ဆိုအဲနှစ်အဲနတ်သက်နဲ့နှစ်900လူသက်နဲ့ဆိုရင်လူနှစ်နဲ့ဆိုရင်ဖြင့်အနှစ်900အများကြီးกว่าနေတာပေါ့ဒါအသက်တင်အများကြီးกว่าနေအသက်กว่าသလောက်အယုတ်စင်းလာပါတာလဲกว่าတယ်တဲ့ရုပ်သေးမတူဘူးမတူလို့ပေါ့လူတွေမြင်တော့မမြင်ရပဲသူတို့အနတ်သိမ့်မွနေတယ်ရုပ်တွေ

လူလူပြေလောကကမင်းဖြစ်မင်းဖြစ်နဲ့ဥပ္ပဆောင်သုံးလို့ရတဲ့အကျိုး16ပုံပုံပြီးတပုံတောင်မတန်သေးဘူးလို့ဒီလိုဟောပါတယ်ဒါအောက်ဆုံးအဲ့ဒီတဲ့အထက်ကြတဲ့ဒါဝိညာကြတော့ကိုလူပြေကနှစ်တရားမှသူဟာဒါဝိညာတည်းဆိုတာခုနကအနှစ်90ကိုနှစ်တရားမှတည်းအဲ့ဒီလိုရက်တွေနဲ့30လ12လတစ်နှစ်အဲ့ဒီလိုနှစ်ပေါင်း တစ်ထောင်ရှိတယ်သာဝိနာနှစ်ပေါင်းတောင်ရှိတယ်လူတို့ဤနဲ့ရည်တွဲမယ်ဆိုရင်3ဂရေနဲ့6တန်းရှိတယ်တဲ့အဲ့ဒါပိုးရှိလာတာပေါ့အဲ့ဒီ၄ဇက်ရာမဘုံက144တန်းရှိတယ်ဟွန်းဟာ144တန်းယုတ်တိတာဘုံက986တန်းရှိတယ်နေမာနတိဘုံက2900နဲ့9တန်းရှိအဲ4တန်းရှိတယ်2900 2300နဲ့4တန်းရှိတယ် ပရဏိတဝသဝရီဘုံကတော့လူအနှစ်နဲ့ဆိုလို့ရှိရင်9216သန်းရှိတယ်အဲဒါလောက်အသက်ရှိတဲ့နတ်ဘုံတွေကိုပြီးတော့အသက်တင်ပဲရှိနေပြီအသက်ရှိသလောက်ရုပ်ဆင်းလှပါတင်တယ်မှုနုညသိမ်ဝဲမှုဒါတွေကွာချသွားတာပဲနာစည်းစဉ်သုံးဆောင်တွေလည်းကွာချသွားတာပဲအဲဒါကြောင့်လူပြေလောက လူမင်းဖြစ်ရတဲ့စီစဉ်ဟာ ဥပုသ်ဆောင်သုံးပြီးရမယ်နာသိစိန်နဲ့နှိုင်းစာကြည့်ရင်16ပုံတပုံပြောနေအပုံတရားပုံတပုံလည်းမတားဘူးပုံတစ်ထောင်ပုံတပုံလည်းမတားဘူးအမနာနဲနေပါတယ်အဲဒါဒါကြောင့်မို့တဲ့ဥပုသ်ဆောင်သုံးရတာဟာအဲဒါတော့အကျိုးကြီးပါတယ်တဲ့အဲဒီလိုအကျိုးကြီးတဲ့ဥပုသ်သတင်းသီလတွေငါတို့ကနေ့စောင့်တည်ရပါပြီလို့အာရုံပြုဝမ်းမြောက်ဝမ်းသာဖြစ်ဖို့ပါပဲဘုန်းကြီးကဒီကဥပုသ်ကြောင့်ဟောပြီးတော့ ဟောနေကြအတိုင်းဘောဓဘာနဲ့စတဲ့ပြုစုရခဏဟောမလို့ဘုန်းကြီးကစဉ်းစားတာကနာယီအကုန်နေပြီဟောလို့မဖြစ်တော့ဘူးလားဒီဥစ္စာဒီတင်ကနေ့တော့ဥပုပ်အကြောင်းနဲ့တရားသိရတော့မှဒီစောစောပြီးအောင်လို့တဏှာကြီးခွဲကဟောတာကနေ့၄နာရီခွဲဆိုတော့တရားတရားသိမှုအချိန်ရောက်နေစုံလည်းတော်စုံသွားပါပြီနေတော့ဒီနေ့ဘုရားကုံတရားကုံသံဃာကုံလေးတွေအတူတူနှလုံးသွင်းပြီးတော့တရားသိရတယ် ရဟံလူနာပြမသတ္တဝါပေါင်းတို့၏ပူဇော်ထုကိုအာနာမှုတိုက်ပေသောမြတ်စွာဘုရားဘွာခါတော်မမမတေမရိမ့်မဆောင်အောင်ကောင်းမွန်စွာ ဝကြအပ်သောတရားတော်မြတ်ပါပေတကားသုပတိပန္နောလောဘဒေါသမောဟကင်ညာကောင်းမွန်စွာရှင်းကြံတော်မူရသောရှင်းကြံတော်မူရသောသံဃာတော်မြတ်ပါပေတကား ရိယဥပောဒထနှင့်စပ်သောတရားတော်ကိုယူဇာနာကမှသာရသောဓမ္မသနာကုသိုလ်ကံစေရနာရဲ့ဆွမ်းအမှုပေါ်ကြောင့်ဒီကုရိယနာပရိဒါတော်ကောင်းတို့သည်ဣရိယာပုပုဂ္ဂိုလ်ယနေ့ကျင့်သုံးနိုင်သည့်ပြင်နောက်ခါကာလ၌လိကျင့်သုံးနိုင်ရ၍ဤဒေသနာတော်၌ဟောထားအပ်သောအရိယာပုဂ္ဂိုလ်အရိယာဥပုဂ္ဂိုလ်အကျိုးတရားတို့ကိုလိရကြ၍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 မြတ်စွာဘုရားလက်ထက်တော်ကာလကစပြီးတော့ဗုဒ္ဓဘာသာဝင်သူတော်စင်အပေါင်းတို့ကဝါဆိုသင်္ကလူတော်ဆက်ကတဲ့ထုံနှံဒလိရှိခဲ့ပါတယ်ဝါဆိုဥခါကာလမှာဝါဆိုသင်္ကလူတော်ဆက်ကကြမြို့ရောတော်ရောကိုရဒေသနဲ့ကိုယ် ကြောင်းကလေးတွေရှိကြပါတယ်ကျိုလဲကြောင်းကြီးတွေပေါ့လေကိုကြောင်းတဲ့ကိုဘာဆိုသင်္ကန်းလှူဒါန်းကြတယ်တတ်နိုင်တဲ့ပုဂ္ဂိုလ်ကတတ်နိုင်တဲ့အလျောက်ဘာဆိုသင်္ကန်းလှူဒါန်းကြတယ်အဲ့ဒီကြောင်းတွေမှာဝါဇုခါကာလမှာသံဃာတော်တွေနေရာချပြီးတော့ပေးရသံဃာနေရာပေးတဲ့ပုဂ္ဂိုလ်ကဝါဇုသင်္ကန်း လူရမ်းတဲ့တရားဓမ္မတွေကိုစောစောတွေကအကြောင်းကြားထားရတယ်ဒီနေ့ဝါဆိုသင်္ကလူရမ်းမလားမလူရမ်းမလားဘယ်လောက်လူရမ်းမလဲစသည်ဖြင့်မင်းမြန်ပြီးထားရအဲဒီလိုမင်းမြန်ထားပြီးတော့ကျောင်းတွေမှာသင်္ကနေရာခြားထားရဝါဆိုသင်္ကများများလူရမ်းနိုင်တဲ့ကျောင်းတွေကိုသင်္ကများများနေရာခြားထားပြီးတော့ပေးရတယ် တချို့เจ้าတွေကဒကာဓမ္မကမတတ်နိုင်လို့ဝါစုသင်္ကမလှူဒါန်းနိုင်ဘူးဆိုရင်အဲ့ဒီเจ้าနဲ့ဒီပြင်ဝါစုသင်္ကလှူဒါန်းနိုင်တဲ့เจ้าနဲ့တွဲပြီးတော့နေရာခြားထားပြီးတော့ပေးရတယ်အဲ့ဒီမှာသတင်းသုံးတဲ့ပုဂ္ဂိုလ်ဟာဝါကျွအောင်လို့ဝါမကျိုးပဲဝါမပြတ်ဖဲနဲ့သတင်းသုံးနေထိုင်ရတယ်အဲဒီနေထိုင်တော့မှအဲဒီက ကျောင်း၌ဆရာကတူတဲ့ဝါဆိုသင်္ကန်းကိုအဲဒီသက်ဆရာပုဂ္ဂိုလ်တွေကသုံးဆောင်ရတယ်။မာနဲ့တူနေတယ်လဲဆိုလို့ရှိရင်အဲဒီကျောင်းနေမှာဝါရသုံးလပါလုံးနေပါမယ်လို့မတိမ်ညင်ပေးတာနဲ့တူပါတယ်။อืมအဲဒီဝါဆိုသင်္ကန်းသူရဏဟာဝါရသုံးလပါလုံးနေဖို့ရအာမခံပေးတာနဲ့တူပါတယ်။ အဲဒါရှိကလူလေးလူသားရှိတဲ့ဝါစုသင်္ကလူသားနဲ့ထုံးလာမယ်အခုဝါစုသင်္ကလူသားနာကတော့ဒီလိုရလို့မဟုတ်ပါဘူးဝါစုသင်္ကဝါစုဥမှာဆိုရင်ဝါစုမဲ့ကိုယ်တော်တွေလူသားနာပဲဝါစုဝါစုမဲ့အထိမ့်မှနဲ့တစ်နှစ်မှတစ်ကြိမ်စောင့်ရှောက်ရတဲ့သိက္ခာပုဒ်ဆိုတာဟိုဝါစုသိက္ခာပုဒ်ပဲ ဝရိမဝါဖြစ်စေပစ္စည်းမဝါဖြစ်စေချိန်ကြတဲ့ခါကာလဝါဆိုရအဲဒီနေ့အဲဒီချိန်ခါကာလဝါမဆိုလို့ရှိရင်အာဘတင်တယ်ဝါဆိုပြီးတော့လည်းသုံးလပါလုံးဝါမကျိုးပဲနဲ့အကြောင်းထူးမရှိရင်ဒီမှာပဲနည်းနည်းသတင်းသုံးပြီးတော့နေရတယ်အဲဒါဒီနေ့ဒီချိန်ဆွမ်းလျှောက်ရတဲ့သိက္ခာပုဒ်ပဲဒီချိန်ဆိုပေမဲ့လို့ဝါမကျိုးအောင်ဆိုတော့อืม3လဆိုတော့ရေပေါင်း90ကျော်လောက်ပါလိမ့် နှစ်ပေါင်း90လောက်ဆောင်ကြပါပါတယ်အဲဒီလိုမြတ်စွာဘုရားကြီးညာထားတဲ့သိက္ခာပုဒ်ကိုရိုးသေးသေးစောင့်ထိန်တဲ့ဝါဆိုတော်မူကြတဲ့ဝါဆိုပြီးတကားလားသီလသမารိပညာသိက္ခာတွေကိုထိုက်တရားတော်ကျင့်တော်မူကြတဲ့ယဟသံဃာတော်တွေအာရုံပြုပြီးတော့ယခုဝါဆိုသင်္ကန်းလှူဒါန်းကြတာပါပဲ။ အဲဒီကြောက်မှနေရမယ်ဟိုကြောက်မှနေရမယ်လို့ဒီလိုအကန့်အသတ်မရှိဘူးခုခုလူသားတွေကတော့ဒီလိုအကန့်အသတ်မရှိပါဘူးလူတွေမှာလူသားနဲ့ဝါဆိုသင်္ကန်းတွေဆိုလို့ရှိရင်ဘုန်းကြီးမွေးနေကြတဲ့ဒီနာမှာရှိနေတာနဲ့မွေးနေအထိမ်းမှနဲ့ဒီမှာဝါဆိုတဲ့ကိုတော်တွေရောတခြားမှာဝါဆိုတဲ့ကိုတော်တွေရောအဲဒီကိုတော်တွေတပါးသင်္ကန်းတစုံစီလူဖို့ရရည်ရွယ်ပြီးတော့ဒကာဓမ္မများကလူသားညတာပါပဲ။ ဒါပေမဲ့လို့အာရမတွေလည်းကုသိုလ်ထူဖြစ်အောင်ဘုန်းကြီးကတိုင်္ဂရိစေချမှာလည်းဒီမှာဝါစုသင်္ကတိုင်္ဂရိစေချပြီးသံဃာတွေပန်ကြပြီးတော့ဟိုနေ့ကျမှလူအမှာဝါစုသင်္ကလူရမ်းတဲ့ဥစ္စာနိပါဒဒါနဖြစ်တယ်နိပါဒဆိုတာအမြဲတမ်းဒါနပေါ့နိပါဒသာဝရ အမြဲတမ်းဒါနကုသိုလ်ဖြစ်တယ်အမြဲတမ်းဒါနကုသိုလ်ရှိတဲ့ပုဂ္ဂိုလ်များအရိယာမေဖို့တရားမရတောင်းမှဂတိမြဲတယ်အရိယာမေဖို့တရားကိုရတဲ့ပုဂ္ဂိုလ်များသာလဲဂတိမြဲတာမဟုတ်ဘူးတဲ့ဝါဇုသင်္ကန်းလှူဒါန်းတဲ့ပုဂ္ဂိုလ်များလည်းပဲဂတိမြဲတယ်ဆိုတဲ့အကြောင်းမှာအင်္ဂုတ္တရသဂထာမှာပြဆိုထားပါတဲ့ရေသံပါဏကုလာနန္ဒီနိသရဏာနိ မစ္ဆသီလာနိဧကံတလာကဗဒံဧကံပကိယဗဒံဧကံဝတ္တဝတိကံဧကပောကရဏီဧကောအာဝါသောေဝရူပာနိနိဗ္ဗာရပုညာနိအတ္တိဒေသံပိဂတိနိဗ္ဗာရသောပသောတာပန္နပရိသနေဝဒါနိကုလာနိယေတံကုလာနာအကျင်မျိုးအိမ်တော်စုပုဂ္ဂိုလ်တို့အား ဒီနိသရဏာနိသုံးပါးသောသရဏဂုံတို့သည်အဋ္ဌိရှိကုန်၏သရဏဂုံသုံးပါးရှိတဲ့ပုဂ္ဂိုလ်ဗုဒ္ဓံသရဏံဂစ္ဆာမိဓမ္မံသရဏံဂစ္ဆာမိသံဃံသရဏံဂစ္ဆာမိဆိုပြီးတော့သရဏဂုံသုံးပါးဆောက်တည်ထားတဲ့ပုဂ္ဂိုလ်တွေအဲဒါသရဏဂုံသုံးပါးရှိတယ်လို့ဆိုရတယ်အဲဒီပုဂ္ဂိုလ်တွေလည်းဂတိမြဲပါတယ် ပင်စသီလာနေ၅ပါးသောသီလာတို့သည်အတ္တိရှိကုန်၏အဲဒီတဲ့တိုးတက်ပြီးတော့၅ပါးသီလာဆောက်တည်နေတဲ့ပုဂ္ဂိုလ်တွေဒါကတော့အထူးပြောကြမရှိဘူးသူတို့ကတိမြဲတယ်ဧကံသလာကဗတံတခုသောဇေရံစွမ်းသည်အတ္တိရှိ၏ရှိကဇေရံမဲချပြီးတော့လှူတဲ့ဆုံးဆိုတာရှိသံဃာတော်ထံကြောင်းတိုက်သွားပြီးတော့ သံဃာတစ်ပါးတတ်တဲ့ပုဂ္ဂိုလ်တစ်ပါးပေါ့လေတတိတော့အိမ်သံဃာတစ်ပါးမဲချပြီးတော့လှုပ်ပါဗျာလို့အဲဒီလိုလျှောက်ထားတယ်လျှောက်ထားတော့သံဃာကမဲချအဲဒီလိုအားတွေဒကာတူတဲ့ဟောပေါ်သဖြင့်ဒကာတွေကလည်းရှိမှာပေါ့လေဟိုဒကာတိဒကာတွေအဲ့ဒါတွေအကုန်လုံးမဲချကြတဲ့ပုဂ္ဂိုလ်ကိုလွှတ်ရတယ်အဲဒါပန်ကြီးကလူခေါ်တယ် လာတော့မဲကြတဲ့ပုဂ္ဂိုလ်တစ်ပါးလာတာပါအဲ့ဒီတစ်ပါးပဲလူရရတာပဲဆုံးတာဒါပေမဲ့လို့တန်ဃာကနေပြီးတော့မဲချပြီးတော့လူတော့တန်ဃာကဝေလိုက်တာဆိုတော့သူကသံဃိကလူပဲဖြစ်တယ်အဲဒီကြလာတဲ့ပုဂ္ဂိုလ်ကကိုရင်ကလေးကြလည်းပဲစိတ်မပြည့်ရဘူးဒါပေမဲ့လည်းအရေးကြီးတယ်သူကစိတ်ပြည့်လို့ရှိရင်လည်းအဲဒီလူသံဃိကလူထားမမြောက်ဘူးမထေကြီးကြလာလို့လည်းဝန်သားစရာမဟုတ်ဘူးသူကမထူးဘူးသံဃာအနေနဲ့အတူတူပဲ မထေကြီးကြလဲတန်ခါလူတာပဲကိုရင်ကလေးကြလာလဲတန်ခါလူတာပဲတန်ခါလူပဲလို့အာရုံပြုပြီးတော့ဝမ်းမြောက်ဝမ်းသာနဲ့ယူသေးသေးလေးလေးစားစားလူရအဲဒီလိုမဲကြမဲချပြီးတော့လူတဲ့လူကသလာကပါဆွန်အဲဒါဆွန်တပါးသာလောက်လူတာပါပဲအကြီးကျယ်မဟုတ်ပါဘူးဒါနေစဉ်နေစဉ်တချို့ကအဲဒီလိုပဲတပါးတပါးသာလူနေတယ်မဲချချပြီးတော့ မဲချတာလည်းကိုယ်ကမဲချတာမဟုတ်ကျောင်းတိုက်ကနေပြီးတော့သံဃာကမဲချပြီးတော့လွတ်ပါတယ်တချို့လည်းနှစ်ပါးလူသားလည်းရှိသုံးပါးလူသားလည်းရှိအမျိုးမျိုးပေါ်လေတတ်နိုင်တယ်လို့အဲဟိုအင်းကဒီအင်းကဆိုတော့အများကြီးစုပေါင်းလိုက်ရင်တော့ဒီလိုဟာတွေအများကြီးရှိမှာပေါ့ဟိုတုန်းဟိုခါတုန်းကထုံးစံရှိတာအခုတော့ဒီလေးထားတယ်မရှိပါဘူးအဲဒီတော့ဇေဒမဲချပြီးတော့လူသက်ပိုင်းကဆုံးအလှရှိနေတဲ့ပုဂ္ဂိုလ်လည်းပဲသာဝရကုသိုလ်နဲ့ပြည့်စုံနေတာပဲဒါလည်းဂတိမြဲတယ် ဧကံပက္ခိယပါဒံဧကံတခုသောပက္ခိယပါဒံလာဇံပက္ခလာဇုပက္ခ၌လူတော်ဆုံးသည့်အာတိရှိ15ရက်တစ်ကြိမ်15ရက်တစ်ကြိမ်ကြလူတော်ဆုံးတဲ့ဘာငါဘာငါထံကပင့်ပြီးတော့တဘာဖြစ်စဉ်တဘာဖြစ်စဉ်တတ်နိုင်နေကြပါလေ15ရက်ဒီ15ရက်ဒီလူတော်ဆုံးအခုကလာတော့တနင်္ဂနွေတော့ရက်တော့တနင်္ဂနွေနေ့တွေပါလေလူသားများပါတယ်အားတဲ့နေ့ အဲဒီသုံးမျိုးပါပဲဟိုတုန်းက15ရက်တစ်ကြိမ်လှူဒါန်းတဲ့အလေးထားရှိအဲဒီ15ရက်တစ်ကြိမ်ကြောင်းကြဆိုင်နေတော့15ရက်အခု15ရက်ပြီးတယ်နောက်15ရက်နောက်15ရက်ပြီးတယ်နောက်15ရက်ဆိုအများလားကုသိုလ်ပြုဖို့အကြောင်းကြဆိုင်နေတော့သူ့မှာသာဝရကုသိုလ်တွေပွားနေတယ်ဒါကြောင့်ဂတိမြဲတယ်ဒီလိုပုဂ္ဂိုလ်တွေဧကံဝတ္တဝါတိကဧကံတကုသောဝတ္တဝါတိကဝါစုသင်္ဃနေရတိရှိဝါစုသင်္ဃကုလူတဲ့သင်္ဃမျိုးပါပဲ။ သူကတစ်နှစ်မှတစ်ကြိမ်ပဲသူကတော့ဝါစုသင်္ကန်းဝါစုဦးဝါမစုခင်ဖြစ်ဖြစ်ဝါစုပြီးမှပဲဖြစ်ဖြစ်ဟင်းလားဝါစုသင်္ကန်းတခုတခုလှူဒါန်းတာရှိလို့ရှိရင်သူလည်းပဲသာဝရကုသိုလ်ဖြစ်တယ်ဘာလို့လဲတော့ဒီတနေ့လူသားပြီလားနောက်တနေ့လူသားမှုရသူစုဆောင်းကြောင်းကြဆိုင်နောက်တနေ့လူသားမှုရကျွန်းကြောင်းကြဆိုင်လားအများအားကုသိုလ်ဖြစ်အာစိဏကံဖြစ်နေဒါကြောင့်ဒီပုဂ္ဂိုလ်ဒီလိုပုဂ္ဂိုလ်လည်းဂတိမြဲတယ် ဧကာပောက္ခရဏိတခုသောရေတွင်းရေကန်းဒီ၎င်းဧကောအာဝါဒတခုသောအကြောင်းဆောင်ဒီ၎င်းအတ္တိရှိဧဝရူပာဏိသောသဘောရှိကုံသောပုံညာနိနိဗ္ဗာန်ပုံညာနိအမြဲတမ်းဒီသောကောင်းမှုတို့သည်သန္တိရှိကုန်အတ္တိသန္တိရှိကုန်၏ဒေသံပိထိုအမျိုးထိုအမျိုးအိမ်တော်စု ပုဂ္ဂိုလ်တို့အားလည်းဂတိလာရဂတိသည်နိဗ္ဗာန်မြဲ၏အဲဒီပုဂ္ဂိုလ်များ အပေလေးပါးမှလွတ်မြောက်ပြီးတော့လူဘဝနာဘဝဂတိမြဲတတ်တယ်သူကောင်းမှုရှိတဲ့ကောင်းမှုအင်အားရှိတဲ့လောက်မြဲမှာပေါ့လေအရိယာမေဖို့ရတဲ့အမြဲမျိုးတော့မဟုတ်ပေဘူးအဲကောင်းမှုအရှင်ကုန်တဲ့ခါကျတော့လည်းပဲအဲမမြဲပဲလည်းဖြစ်ဖြစ်နိုင်ပါတယ်ဒါပေမဲ့လို့မြဲတာလို့သူကကြီးကျူးပြီးတော့ထားပါတယ်သောတာပန္နသတိတံကဒါနိကူလာနေဒါနိကူလာနေထိုမျိုး ထိုမျိုးတို့သည်ထိုမျိုးအိမ်အောင်စုပုဂ္ဂိုလ်တို့သည်သောတာပန်သတိသာနေဝသောတာပန်နှင့်တူသောအလားရှိသောသောတာပန်နာသတိသာနေဝသောတာပန်နှင့်တူကုန်သည်သာလင်သည်သောတာပန်များဂတိမြဲသလိုပဲတဲ့သူလည်းကုသိုလ်ကောင်းမှုအရှိရှိသလောက်တော့ဂတိမြဲနေပါတယ်အဲဒီတော့အကျိုးရှိတယ်ဒါကြောင့်ဘုရားလက်ထက်တော်ကာလမှာစပြီးတော့ဝါဆိုဦးဝါဆိုသင်္ကန်းလူတန်းလည်းရှိပါတယ်အခုလည်းပဲ အဲဒီကထုံနာစင်လာရဝါဇုဥဝါဇုသင်္ကတတ်နိုင်တယ်ညသဇုံစီချိုလည်းပဲနှစုံသုံးစုံစသည်လည်းပါတာလည်းရှိတယ်အကုန်လုံးစုပေါင်းပြီးတော့သင်္ကနဲ့ခုနအစီရင်ဘယ်လောက်ရတာအရင်ကဘယ်လောက်ရတာအဲဒီမှာစုပေါင်းပေါင်းတာတော့ရှိရသင်္ကစုံပေါင်းဘယ်လောက် တရားတရား20 20ဉာဏ်တရား21อืมတရား21ဘုန်းကြီးစီမှာစုပြီးတော့နော်ဘုရားဖြူဖြူပါဆိုတော့6ခုလောက်ဟိုကလူတူလက်လာပြီးတော့လူလာကြည့်ပြီးပို့ထားလိုက်အစုလိုက်တာတစုံစီတစုံစီဟိုမှာဘုန်းကြီးစီမှာလည်းလာလူသာရှိတယ်ဟိုသံဌာနာစရိယတွေမှာအသီးသီးလာလူသာရှိအဲ့ဒါတွေကတော့သူ့အတူတခြားပေါ်တယ်ဒါတွေကဒါတွေကဒီစင်းထဲမှာပါပြီဟိုဒီကအများစုလူတဲ့ဥစ္စာတွေ အဲ့ဒါတွေကမြတ်စွာဘုရားသာသနာတော်မှာသီလသမာဓိပညာအကျင့်တွေကိုဉာဏ်တန်ဃာတော်တွေကျင့်နိုင်ကြဖို့ပရိယတိသာသနာပฏิပတ်တိသာသနာသီလသာသနာသမာဓိသာသနာပညာသာသနာတွေကိုဖြစ်ကျင့်နိုင်ကြဖို့ထောက်ပံ့တယ်လူရမ်းတယ်လို့အောင်ပြုရမှာပဲအဲဒီလိုအောင်ပြုပြီးတော့လူရမ်းကြ ပြီးတော့ဒါပြီးကျော်၂ရက်နေ့မွေးနေ့ဖြစ်တဲ့မင်္ဂလာတော်တွေရောလူပရိသတ်တွေရောကျွေးမွေးဖို့လူဒါနဝတ္ထုတွေလည်းအဲဒါတွေလည်းပါပါတယ်အဲဒါတွေလည်းအကုန်လုံးစုပေါင်းပြီးတော့ရည်ရဲချမှာဒါတွေလည်းဒါတွေလည်းစောစောပိုင်းကဆိုလို့ရှိရင်တော့ဒီနေ့ဆန်နေပါလေရှားတာနဲ့လူတွေမှခါတိုင်းတော့ကျွေးနိုင်ပါမလားဆိုပြီးတော့စဉ်းစားကြရဒါပေမဲ့လို့အခု တတ်နိုင်တဲ့ပုဂ္ဂိုလ်တွေကလှူဒါန်းကြတာနဲ့အခုတော့ကောင်းကောင်းကြီးပြည့်စုံပါတယ်ဟိုမုံမပြည့်စုံနေတယ်လို့ဆိုပါတယ်အာအခါတိုင်းအခါတိုင်းတော့ငွေလောက်လူရင်ပြီးတော့အခုတော့ဆာလှူကြစီလှူကြနဲ့အဲဒါတွေဟာအဲကျွေးငွေယုံမြောက်မကပဲနဲ့ဟိုမုံပြည့်စုံပြီးတော့နေတယ်ဆိုတော့အခါတိုင်းလိုပဲပြည့်စုံဆုံးကျွေးနိုင်မွေးနိုင်ပြီးတော့သွားဖို့ပါပဲဒါလည်းပဲဒီက ယောဂီပုဂ္ဂိုလ်တွေယောဂီဟောင်းပုဂ္ဂိုလ်တွေရောယောဂီမဟုတ်သေးတဲ့ပုဂ္ဂိုလ်တွေရောဗောလည်းဒီပုဂ္ဂိုလ်တွေသရတရားလျောက်အကုန်လုံးပြည့်စုံပြီးတော့သွားပါတယ်အဲဒါလည်းပဲပฏิပတ်တိသာသနာတော်ကိုချီးမြှောက်တာတစ်မျိုးပါပဲအဲပฏิပတ်တိသာသနာတော်ချီးမြှောက်သောအခြင်းဒီလူဒါနတွေကိုလူဒါနဲ့လို့အောင်ပြုရမယ်အဲဒီလူဒါနကုသိုလ်ကြောင့်ယောဂီပုဂ္ဂိုလ်တွေမှာဆိုရင်အထူးပြောစရာမလိုပါဘူးမေဖို့နိဗ္ဗာန် ဗရဏာအားဖြင့်ရည်တံပြီးတော့အာထုတ်ထားတဲ့ယောဂီပုဂ္ဂိုလ်တွေဆိုတော့သူပြောစရာမလိုဘူးသေခြင်းပုဂ္ဂိုလ်တွေလည်းပဲအဲဒီလိုပဲနှလုံးသွင်းရမှာမေဖို့နိဗ္ဗာန်ဟာအရေးကြီးဆုံးပဲသေခြင်းဒီကုသိုလ်ကောင်းမှုကြောင့်လူချမ်းသာတွေနဲ့ချမ်းသာတွေဆိုတာအကျိုးတွေပေးနိုင်ပါတယ်ပေးပေမဲ့လည်းအဲဒီလူချမ်းသာနဲ့ချမ်းသာတွေကအစင်သာဝရမတည်ဘူးတော့ကြရင်ဂုံကုံသွားတယ်ဂုံကုံသွားကြတော့ဂုံတာပဲစီပြီးသားပစ္စည်းတွေထုတ်သုံးနေကြတော့ဂုံတယ်လို့ပဲ ကုသိုလ်ကောင်းမှုတွေကလည်းကြာတော့အချိန်ဝါကုန်သွားကုန်တဲ့အခါကာလကျတော့သူတို့အကျိုးပေးစရာမရှိဘူးအကုသိုလ်တွေရှိရင်အကုသိုလ်ကအကျိုးပေးနိုင်တယ်အဲဒီတော့ကိုယ်လိုရှိတဲ့ချမ်းသာကြီးတဲ့မဟုတ်ဘဲနဲ့ဆင်းရဲနဲ့လည်းပဲတွေ့နိုင်တယ်အဲဒီလိုဆင်းရဲနဲ့လုံးဝမတွေ့နိုင်တာကတော့နိဗ္ဗာန်ရောက်ပြီမှနိဗ္ဗာန်ကိုမျက်မှောက်ပြုမှဒီမှဆင်းရဲခါသိငြိမ့်အဲဒီနိဗ္ဗာန်ရောက်နေလို့ရှိရင်တော့ဖြင့် ဘဝအတင်မဖြစ်ရဘူးမအိုရမနာရမသေးရမစိုးရင်ဘူးဆိုရကိုယ်အတွက်သူ့အတွက်ဘသူ့အတွက်မှကြောင်းကြပြပါမဆိုင်ရမစိုးရင်ရမဘူးပါရဆင်းရဲခါသိငြိမ်းသွားတယ်အဲဒီကြမှာပဲအေးတဲ့အဲဆင်းရဲခါသိငြိမ်းတဲ့နိဗ္ဗာန်ရဖို့ပဲမြတ်စွာဘုရားကြီးပွင့်လာရအခုလိုတရားဟောနေရတာလဲအဲဒီဆင်းရဲခါသိငြိမ်းမှုနိဗ္ဗာန်ဆင်းရဲခါသိငြိမ်းတဲ့နိဗ္ဗာန်ရဖို့ရတော့ဟောရဒါကြောင့်ဝါသုသင်္ကန်းဆက်ကချင်း မွေးနေ့မင်္ဂလာထိမ့်မှနဲ့ဘင်္ဂါတော်တို့အမုံမြတ်သောဆောင်းခဲ့ပေါ်စဉ်နဲ့ထူထမ်းဆက်ကခြင်းကြွားရောက်လာသောယောဂီပုဂ္ဂိုလ်ရောယောဂီမဟုတ်တဲ့ပုဂ္ဂိုလ်ရောလာတဲ့ပုဂ္ဂိုလ်တွေအားလုံးတို့ဟာမုံမြတ်သောစဝေသောကိုယ်တွင်ကျွေးမွေးခြင်းအစရှိသောကုသိုလ်ကောင်းမှုတွေပြုလုပ်ဖို့ရာအခုသင်္ကန်းဝတ္ထုငွေစီဆန်စသည်တို့ကိုတူရန်သည်ဒီလိုတူရန်တဲ့ကုသိုလ်ကောင်းမှုကြောင့် ဆင်းရဲခါသိငြိမ်းတဲ့နိဗ္ဗာန်ကိုလင်းမြန်စွာမျက်မှောက်ပြုနိုင်ပါစေလို့ပရဏာအပြင်ရွယ်စုတောင်းကြမယ်။အဲဒါရွယ်ချဝေရဝါဇုဥကာလ၌ဝါဇုသင်္ကန်းလူဒံသက်ကကြသည် ထုံနှံစင်လာရှိသည်နှင့်အညီခြေခြေသောနှင့်များကလည်းဤသာသနာ့ရိပ်သာ၌ဝါဆိုသင်္ကလူတာတက်ကခဲ့ပါပြီယခုနှစ်၌လည်းကိုနိတူပင်ဝါဆိုသင်္က လူရန်ဆက်ကချင်းငါရှင်းမစွာပါပင်လင်နှိုးစော်၍ရဟန်းတော်တို့အားဝိယုံခြင်းငါလျောက်ပတ်သောဝါဆိုသင်္ကန်းတို့ကိုရအောင်ရှားကြအားထုတ်၍ယခုခါ၌ ဝါဆိုသင်္ကလူရန်ဆက်ကချင်းအလူပွဲသပင်ကိုဆင်ရင်ချင်းပါပါကုန်၏ဤသို့ချင်းပါရာ၌ရှိဥစွာဝါဆိုသင်္ကနှင့်စပ်သောတရားတော်တို့ကိုနာကြားပြီး၍ တရား20တစုံသောသင်္ကန်းတို့ကိုသံဃာတော်အားဝါစုသင်္ကန်းဖြစ်ဖြင့်ယူသည်စွာရေစက်သွန်းချ၍လူရန်ပါကုန်၏ရှင်ဖျားသုမတပါ ဝတ္ထုငွေသံစီအသရှိသောမျိုးမျိုးသောဝတ္ထုပစ္စည်းတို့ကိုလည်းဝါဇုလာကြီးကျော်နှစ်ရက်နေ့နနက်ပိုင်း၌ဘင်္ဂါတော်အား၎င်းလူပရိသတ်တို့အား၎င်း ကျွေးမွေလူရန်ရလို့ငါရေစဲသွန်းချ၍လူရန်ပါကုန်၏ရှင်ဖရာဤကောင်းမှုပေါင်းသည်အာသောတရား၄ပါးတို့၏ကုံရာကုံကြောင်းဖြစ်သောမဲ့ညာဖူညာနိဗ္ဗာန်ကိုသက်ဆောင်ပါစေတည်း ဤကောင်းမှုကြောင့်ကျွန်ုပ်တို့သည်ဘေးရန်အန္တရာယ်ဟူသည်များတို့မှာသာခတ်သည်ကျင်းလို့ကြဝေးကွာကြ၍အသက်ရှိခြင်း ဆင်းလာခြင်းခွန်အားကြီးခြင်းဉာဏ်ပညာကြီးခြင်းဘုံတကောအာနုဘောကြီးမားခြင်းချွေရာများခြင်းကျမ်းမာခြင်းချမ်းသာများခြင်းအစရှိသောဒုလတောင်းတအပ်သော သောဂီလောကုတ္တရာပေါင်းညိုချမ်းသာ